ကပ္ပဒီသေးပုံနာကသူ့လက်ကြတော့ဘောသဘောကြတဲ့ဥစ္စာသူကမေးရဲ့မေဇေတရသမိန်တိဋ္ဌာတံဩဂေဇာတိမဟာပယေသရာမစ္စုပရေတာနံဒီပံပပြုဟိမာရိတာတွင်သမေဒီပမေခာဟိ ယထေယိရံနာပရံတိယသာသုသမေမာရိတာမြတ်စွာဘုရားမဟာဗေဒီမှာသောเจ้าမဲ့ဖွယ်ဖေးရှိသောမဟာဗေเจ้าမဲ့ဖွယ်ကောင်းလှစွာသောဩဂေယေယင်းဤဇာတေ ဖြစ်ပေါ်၍နေလာတော်မိစေတရသမိန်သမုဒ္ဒရာဤအလယ်၌ဒိဋ္ဌာတံတည်၍နေကြကုန်သောတတ္တဝါတို့အားဒီပံအာကိုရာမိယာကိုဒီပံအာကိုရာမိယာဖြစ်သောကျွန်းနှင့်အလားတူသောတရားများကိုပပြုဟိဟောကြားတော်မူပါရှင်ဘုရား ဆိုလိုတာကတော့မေဇိသရသမိသရဆိုတာကဒီအိုင်ကိုလည်းပဲသရလို့ခေါ်တယ်ဒီဒီချောင်းတွေကိုလည်းသရလို့ခေါ်တယ်အဲပင်လယ်သမုဒ္ဒရာကိုလည်းသရလို့ခေါ်တယ်ဒီမှာတော့ပင်လယ်သမုဒ္ဒရာပဲသို့မှသို့အတိရကကြည့်ကြမယ်လို့အဲဒါသမုဒ္ဒရာပင်လယ်ရဲ့ အလဲကောင်းမှာတဲ့သမုဒ္ဒရာအလဲမှာအဲနိမုံမျောပါပြီးကြလာနေကြတယ်ဘယ်လိုဆိုလို့အဲဒီသမုဒ္ဒရာဆိုတော့လည်းပဲရည်စည်းကြောင်းနေတဲ့သမုဒ္ဒရာမှာလည်းငယ်တဲ့မှာလည်းသူရည်စည်းကြောင်းနေရှိတာပါပဲဒီဟိုကဟိုကဟိုသိနေတယ်ဒီနေရာတနေရာစီးသွားနေအမှန်တရားကြောက်စရာကောင်းတဲ့ကြောက်မဲ့ဖွယ်ကောင်းတဲ့ရည်စည်းကြောင်းနေရှိနေတယ်အဲဒီရည်စည်းကြောင်းနေနဲ့ ကန်းစားကိုမမြင်ရအောင်ကြည့်ပြီးတော့နေတဲ့ရေပြင်ကြီးထဲမှာကြာရောက်ပြီးတော့နေပါတယ်ဥပမာအားဖြင့်ဆိုရင်ပကိပင်လေရေပြင်ကြီးနဲ့နှိုင်းစားပြီးတော့ကြည့်ရမှာပင်လေရေပြင်ကြီးထဲမှာအကြည့်အနောက်တောင်မြောက်ကြာလေးမျက်နှာရရှိမျက်နှာကန်းစားကိုညှော်မှလို့မမြင်နိုင်အောင်ကြည့်ပြီးတော့နေတဲ့ရေပြင်အလဲကောင်းမှာလိုက်နေနဲ့ရေစည်းတွေနဲ့ အမှန်ကြောင့်မဖွယ်ကောင်းတဲ့ရေလဲကောင်းမှလူတူတယောက်ကြားရောက်ပြီးတော့နေခဲ့လို့ရှိရင်ဘာမှအာသုကြံပြီးဖို့ရပဲရှိရတာပဲသူစားတာအဲ့ဒါလိုပဲအခုလည်းပဲအဲ့ဒီပင်လယ်ရေပင်ကြီးနဲ့ဥပမာပြုပြီးသူကမေးထားတယ်ရေလေကောင်မှကြာနေပါတယ်တဲ့ရေလေကောင်မှကြာပြီးတော့နေတဲ့ပုဂ္ဂိုလ်တွေတဲ့သတ္တဝါတွေ

ဟိုဘက်ကလည်းရင်းနေဒီဘက်ကလည်းရင်းနေရင်းနေသွင်းနှစ်ခါပတ်လေဝိုင်းပြီးတော့နေတဲ့ဥစ္စာကိုအဲ့ဒါကိုဒီပကျွန်းလို့ဆိုရင်မှာပြန်လာတယ်ကျွန်းလေးတဲ့ကျွန်းကြီးကုန်းကြီးအဲကျွန်းကြီးကုန်းကြီးရောက်မှသာလဲသူ့မှာထောက်ရတည်ရရမယ်ဒါကြောင့်ကျွန်းကြီးကုန်းကြီးကဲတော့ထောက်ရတည်ရအားကိုးရဖြစ်တဲ့တရားကိုအဲ့ဒီပုဂ္ဂိုလ်ကြီးဟောကြားပါလို့ဆိုလိုတယ်အဲ့ဒီပုဂ္ဂိုလ်တွေမှာ ရေလဲကြနေတဲ့ရေလဲနဲ့အလားတူတဲ့ရေဆိုတာကလည်းခုတော့သံဃာကိုဆိုတာပါပဲအဲတရောဥစ္စတိသံဃာရောသံဃာရောသံဃာကိုတရောရေအိုင်ဟူ၍သမုဒ္ဒရာပင်လယ်ဟူ၍ဥစ္စတိခေါ်ဆိုရသည်သံဃာကိုပဲခေါ်တာပါပဲအဲဒီသံဃာထဲမှာအလဲကောင်းမှကြပြီးတော့နေတဲ့ပုဂ္ဂိုလ်တွေဆိုတော့သံဃာရဲ့ရှေ့ကရှေ့အစွန်းနောက်အစွန်းညှော်မလို့မမြင်နိုင်ဘူးတဲ့ သံဃာရဲ့ပြည့်စုံသံဃာဘဥပါကောတိနပညာရဲ့ပြည့်သံဃာကြီးပြည့်စုံဟာလည်းပဲဘယ်ကလာခဲ့တယ်ဆိုတာအဲမိမိပြည့်ဘဝကနေပြီးတော့ပြည့်တဘဝနှစ်ဘဝသုံးဘဝလေးဘဝစသည်ဖြင့်လိုက်မယ်ဆိုလို့ရှိရင်မျောမှန်းလို့မမြင်နိုင်ဘူးတဲ့ပြည့်ဘဝတွေကဘယ်ဘဝကစပြီးတော့ဘဝဘုံတရားကစလာသလားတစ်ထောင်ကစလာသလားတစ်သောင်းကစလာသလားတစ်သိန်းကစလာသလားတစ်သန်းကစလာသလား ကဘာပေါင်းတရားတစ်ထောင်တစ်သောင်းတစ်သိန်းတစ်သန်းကစလာသလားကလေးပေါင်းတစ်သိန်းလောက်ကစလာသလားဘယ်လိုမှစလို့မရဘူးတဲ့သူကသံဃာရဲ့ပြည့်စုံလိုက်မယ်ဆိုလို့ရှိရင်ညော်မှန်းလို့မရဘူးတဲ့သံဃာသာပုဗ္ဗာကောတိနာပညာရဲ့ပြီးတော့အနာမတေခေါ်ရမိခွေသံဃာတော့ပုရိမာကောတိနာပညာရဲ့ပြီးဝိဇာနိဝရဏနာံ ပတ္တနံသနာတံယောသနာနံတန္တာဝတံတန္တရတံဘိကွေယံတို့သံသာတော့တဘဝမှာတဘဝတော့မပြတ်ပြေးသွားရဖြစ်သောယုံနာခန္ဓာစင်းသံဃာကြီးသည်နာမတေကောအဲယံတန်တာတော့တဘဝမှာတဘဝတော့အစဉ်မပြတ်ပြေးသွားဖြစ်သောယုံနာအစဉ်သံဃာကြီးသည်

တဏှာတန်ယောသနာနာတဏှာတိဟုသောတန်ယောစဉ်ကျိုးရှိကုန်သည်ဖြစ်၍သန္တာဝတံတဘမှာတဘသို့ပြီးသွားကြကုန်သောသန္တရတံတဘမှာတဘသို့ကြောင်းရွှေ့ကျင်လီကြကုန်သောတတနာတတဝါတို့ဤပုရိမာကောတိရှိသွန်းအစသည်ပုရိမာကောတိရှိသွန်းသရဏပညာယတိမသင်ငယ်ပုရိမာကောတိရှိသွန်းသဝနာပညာယတိမပြီးနိုင် အတ္တဝါတွေမှာအဝိဇ္ဇာရိဟုသောနိဗ္ဗာန်အဝိဇ္ဇာကပိတ်ထားတယ်တဲ့ဘဝရဲ့အဖြစ်တွေကိုဖုံးကွယ်ထားတယ်။ကြည်ရကြည်ရဘဝမကုတ်ဘဝနဲ့ကိုဟာအပြစ်မမြင်နိုင်ဘူးကွာ။ဘဝကိုမယွံနိုင်မမုန်းနိုင်ဘူးမတက်ဆုံနိုင်ဘူးဘဝကိုမကြောက်ရွံ့နိုင်ဘူးမိမိတို့ကြည်ရဘဝမှာကိုယ်ဘဝလေးနဲ့ကိုပျော်စရာလေးတွေကတော့သူကရှိနေတာပဲ။အဲဒီလိုပျော်စရာလေးတွေရှိအောင်လို့ဖန်တီးပြီးတော့ပေးထားတာကတော့ဝိဇ္ဇာကဖန်တီးပေးထားတာပဲ။ ဝိရိယလို့လောကမှာပြောကြတဲ့ဟာမြင်းများကိုမြင်း၆တွေကိုကျွေးကျင်တော့မြင်းရှင်ကမျက်မှန်လိမ့်တက်ပြီးကျွေးတယ်ဆိုတော့အဲမျက်မှန်လိမ့်တက်ကျွေးတယ်ဆိုတော့မျက်မှန်သိနေကြည့်လိုက်တော့သူ့မှာမျက်တွေအစိုးရအသိနေပြင်းဒီအချောင်းမမသိရဘူး စားကြည့်လို့အရသာကသိမ့်မရှိပဲလို့မျက်စိအမြင်အပြင်တော့သူကသိမ့်ဆိုနေတော့ဒီတက်ကဘာယာမှုကြီးရတော့မှာပေါ့လေအဲဒါလိုပဲဘဝတွေဟာကိုယ်လေးလက်တွေအပြင်တွေ့ကြုံပြီးတော့နေရတာကတော့ကိုပရိသေတွေနေရတယ်ဆင်းရဲတွေ့ရတာပဲကိုယ်ရလို့လည်းဆင်းရဲတွေ့ရနားလို့လည်းဆင်းရဲတွေ့ရဘေးရလို့လည်းဆင်းရဲတွေ့ရကိုယ်ဆင်းရဲစိတ်ဆင်းရဲတွေမျိုးမျိုးတွေ့ရဆိုရင်ဘူးဆင်းရဲတွေတွေ့ရဒါပဲမဲ့လို့ အဝိဇ္ဇာကအဲ့ဒီအပြစ်တွေကိုဖုံးလွှမ်းမိထားလိုက်တော့အဲ့ဒီအပြစ်တွေကိုမမြင်နိုင်ကြဘူးဒီရင်သာယာစရာလေးတွေလာပြီးတော့သာယာနေရတာကိုယ်ပေါ်လေးနေတယ်ကိုအာနှိမ့်သက်ပြီးတော့နေကြနာဝိဇ္ဇာတိဟူသောအဖုံးလွှမ်းကပိတ်ဖုံးထားလို့တဲ့သတ္တဝါတွေဟာဒီဘဝကိုခင်မင်တွေ့လာတဲ့ဗာယောဇဉ်ကျိုးကလည်းတွဲနေတယ်တဲ့ကိုယ်ဘဝလေးနေကိုမစွန့်လို့ရှင်ကြဘဝတွေကမထွက်ခြင်းများဘူးလို့အဲဒါကြောင့်ဘဝတွေကမထွက်ခြင်းကြတဲ့အတွက် ဒီတ attva တွေမှာခြေဥအစဘယ်ကစပြီးတော့ဖြစ်လာတယ်ဆိုတာကိုမပြောပြနိုင်အောင်လို့ခန္ဓာကြည်လာခဲ့ပြီ။သာမြာကြီးစေသွန်းစာအဲမသိနိုင်အောင်လို့ကြည်လာခဲ့ပြီ။ဒါကိုသာမြာကြီးစေသွန်းစာမရှိဘူးဆိုတာကိုအများအားဖြင့်တော့မကြိုက်ကြဘူးလို့ဒီအခဏခဏဘုရားဘာသာပြန်မေးခံရတာ။ သုံးအစဆိုတော့ကြည့်အောင်မယ်အစဆိုတော့အစမကြည့်ဘဲနဲ့ဘယ်နဲ့လုပ်ပြီးတော့ဖြစ်လာမလဲလို့အဲ့ဒါမကျင်တော့လို့သူကမေးကြဟုတ်တော့လည်းဟုတ်တယ်သူကအစရရှိကြတယ်ကောင်းတော့ကောင်းတာပဲသူကတော့နည်းနည်းအစမကြည့်ဘဲနဲ့ဘယ်ကနေပြီးတော့သူကအစတော့ရှိကြတယ်ကောင်းတာမလို့တွေးကြည့်ရင်အစဆိုရှိကြတယ်ကောင်းဘုရားမဆိုအစအဆုံးရှိတာကြီးတယ်ပဲစာချင်းအဆုံးရှိတယ်သူကကြည့်ရတယ်အဲ့တော့အစရှိကြတော့သူကောင်းနေတာ ဒါမှမဟုတ်ဒီအစကလည်းကြားနေဝေအလုံးမဟုတ်ဘူးမြတ်စွာဘုရားကအစကမဟုတ်ခဲ့ဘူးသူကဝိမာကောဒီနာပညာတိဆိုပြီးတော့ဒီအစအဆုံးမသိရဘူးမသိနိုင်ဘူးတဲ့အဲဒီဒေသနာနည်းအားဖြင့်လိုက်မယ်ဆိုလို့ရှိရင်လည်းအစအဆုံးကကြားလို့မရဘူးစလို့ကိုမဖြစ်ဘူးတော့တော့ဆိုရင်ဘဝတစ်ခုဖြစ်လာတယ်ဆိုလို့ရှိရင်အကြောင်းကြာနေတာအလကားသက်သက်မဖြစ်ရတာမ အဲအကြောင်းတရားကြည့်အောင်မယ်ဘဝသိဖြစ်တယ်ဆိုရင်ပြိတ္တိဝိညာဉ်နာယုတ်ယုံနာခန္ဓာတွေဖြစ်လာတယ်ဆိုရင်အဲဒီယုံနာခန္ဓာတွေဖြစ်ခြင်းရဲ့အကြောင်းလေးကသူကြည့်အောင်အဝိဇ္ဇာနဲ့သင်္ခါရဆိုတာရေးပွားကြည့်အောင်မယ်အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒာရဲ့ကာယဒီအကြောင်းကကြည့်ရကြည့်အောင်အဲဒီတော့အဲဒီရေးပွားကအဝိဇ္ဇာတဏှာကြီးကြည့်ရကြည့်ဘဝလေးကကြည့်ပြန်တာဒီဘဝလေးကြည့်တော့အဲ့ဒီဘဝလေးစပြီးတော့ဖြစ်ခြင်းအကြောင်းကလည်းကြည့်တဲ့ဘဝကသူကြည့်အောင်မှာဒီလိုအဝိဇ္ဇာတဏှာဥပါဒံကံ နေရာတွေအကြောင်းတရားတွေသိအောင်ဝိသနာဥပါဒကသင်္ခါရတွေသိအောင်အဲဒီအဝိသနာဥပါဒကဖြစ်ခဲ့တဲ့တတိယဘဝမှာလည်းပဲသူ့လည်းအကြောင်းကြည့်အောင်ပါသူ့လည်းဖြစ်ကြတဲ့သုဒ္ဓဘဝအကြောင်းကိုကြည့်အောင်ဝိသနာဥပါဒကဒီတော့ကိုအစလိုက်လို့ရှိရင်သူကမဆုံးနိုင်ဘူးစလို့ကိုမရဘူးဒီတော့ကအစကြားနေဝရမလို့ဘူးဆိုရင်မြတ်စွာဘုရားအစကိုမခေါ်ခဲ့ဘူးအကျိုးမရှိဘူးတဲ့ပြစ္ဆုတ်ပါမဲ့လို့တဲ့တူက ပစ္စုပန်တရားပဲကိုသိနိုင်တာပစ္စုပန်တရားပြည့်တေကြောင့်တွေကိုမြတ်စွာဘုရားတစုံတစ်ခုဘာကဖြစ်တယ်လို့ဟောခဲ့လဲကိုလည်းသိနိုင်မှာမဟုတ်ဘူးဒါမဟုတ်ဘူးအဲ့ဒါဟောမှာတော့ပြီးတော့ဘာဟောလဲဆိုတော့ပုရိမာကောတိနတ်ပညာရဲ့ဒီပဲအေးဆုံးဟာမသိရဘူးတဲ့မသင်ကြားဘူးတဲ့အနာမတဲကောမသိရတော့အစရှိတယ်တဲ့။အများကြီးအေးဆုံးစကိုမသိနိုင်ဘူးဆိုပြီးဒီကလာဒီလိုပဲဟောခဲ့။ဟောခဲ့တော့ဒါက ဘုရားဘာသာတရားမှာကြားတာမရရင်ဒါအပြည့်ခဲ့တယ်သူပြည့်ခဲ့လဲပြီလားဒီလိုတော့ရေးထားတာတတ်နိုင်လို့ဒါတော့သူကစဉ်းစားကြည့်ရင်အစားလည်းရှားလို့မရဘူးဒီကဒီကတော့ဤတစ်ပါးမှာဒီလိုမေးမေးဘူးလေဒီကဟိုရင်အခုဒုတိယကဘာစိမဖြစ်ခင်ကပေါ့လေအေးချမ်းချမ်းပမာဒီမှာအေးချမ်းချမ်းဘဝသာနေတိုင်းနဲ့အခါကာလတုန်းကပါဆရာတော်ဤတစ်ပါးကိုအကြထားပါမှာ ဒါပါမှလို့ဒီတရားဟောဆရာကြောင်းနဲ့တွေ့ဆရာမှာကတရားဟောဆရာကြီးသိဆရာကြီးကြောင်းနဲ့တွေ့ဒီနေ့ဆရာကြီးကအဲဒီဆရာတော်မေးတယ်ဘုန်းကြီးဆိုဘုန်းကြီးတို့ဘာသာတရားမှာပတ္တဝါစပြီးတော့ဖြစ်တာကဘယ်ဟာစဖြစ်တယ်ဆိုတာကဘာသာတရားဟောတာရှိသလားလို့သူကမေးတယ် အဲတော့ဆရာတော်ကြီးကလည်းမှန်နိုင်ကြရတာပေါ့အာဘုန်းကြီးတို့ဘုရားဘာသာတရားမှာတော့တတ္တဝါဘယ်ကစဖြစ်တယ်လို့အစဆုံးကာလပိုင်းခြားနဲ့ဘဝပေါင်းဘယ်လောက်ကစဖြစ်တယ်ကဘာပေါင်းဘယ်လောက်ကစဖြစ်တယ်အဲ့ဒါမရှိဘူးလို့မှန်နိုင်ကြရတော့ဟုတ်အစရှိတာနဲ့မရှိတာနဲ့ဘယ်ဟာကောင်းလဲ သူကမေးတယ်တဲ့တရားဝါဆရာကြီးအာသာရှိရင်တော့သူကရှိတာကောင်းတာပဲမရှိတာကတော့ဘုဒုံးကြီးဆိုတော့သူကသိမကောင်းဘူးရှိရင်တော့ရှိတာတော့ကောင်းတာအခုအသာမရှိဘူးလို့ကြာဟောထားခဲ့တယ်ဟောတဲ့အတိုင်းလည်းပဲဘုရင်ရစဉ်းစားကြည့်တော့ဘုဒေသသမုပ္ပါဒိနဲ့စဉ်းစားကြည့်တော့အကြောင်းရှိမှအကျိုးရှိအကျိုးရှိအကြောင်းရှိလိုက်တဲ့တော့ကအသာချလို့မရဘူးဒီတော့မရတော့အသာမရှိဘူးဆိုတာပဲထားရတာပဲ အသာရှိတယ်ဆိုတာနဲ့တည်းချင်းဟိုယူဝါဒတွေကတစ်မျိုးဖြစ်ကုန်တယ်ဒီလိုဆိုတော့အသာမရှိဘူးဆိုတော့ကြာမြတဲ့ရင်ထားအဲပြော။ဒါနဲ့အာသာဖြင့်သူတို့ဘာသာတရားကတော့အသာရှိတယ်ဆိုပြီးတော့သူကပြောတယ်။သူတို့ဘာသာတရားကတော့ခရိယဘာသာမှာတော့အသာရှိတယ်။ဒါနဲ့ဟိုဆရာတော်ကလည်းပဲသူ့ဝါဒနဲ့လိုက်ပြီးတော့ပြောရတာပါလေ။အာသာရှိလို့ရှိရင်တော့ကောင်းတာပေါ့သူကသာရှိတယ် ဘာကစလို့ဒီပါမယ်ယူရဘာသာတရားမှာတော့ဘုရားသခင်ကဖန်ဆင်းလို့ဖြစ်တာပဲဆိုတတ်တော်တွေပါလေအာရုံတလောကလို့ဘုရားသခင်ကဖန်ဆင်းလို့ဖြစ်တော့တယ်ဘုရားသခင်ကသူကစပြီးတော့ဖြစ်တာဒါတော့ဟုတ်ပါပြီလေဘုရားသခင်ကစတယ်နော်ဘုရားသခင်ကြီးကတော့ဘယ်ကနေပြီးဖြစ်လာတာတော့ဘုရားတော်ကမေးတော့ဒီဘုရားသခင်ကြီးတော့ဘယ်သူကဖန်ဆင်းလို့ဘယ်ချိန်ကနေပြီးတော့သူဖြစ်လာတာတော့မမေးတော့ ဆရာတော်ဆရာကြီးကပြောတယ်ဘုန်းကြီးဒါကလည်းခက်ခက်ခဲပါပဲလို့ဆိုတယ်ဘုရားသူကတကယ်စစ်လို့ရှိရင်ခက်တယ်သူကမဲသူကအစားလိုက်လို့ရှိရင်တော်တော်ကြာရင်ဒီအစားဘာကစားတယ်လို့ဆိုတော့ဆရာတခါလို့မပြီးနိုင်ဘူးမဆုံးနိုင်ဘူးအဲ့ဒါနဲ့ပြီးသွားရတယ်သူစားသူတို့ရတော့သူ့ဘာသာတဲ့ဟိုဝင်ပလာလို့သူကတရားဟောမလို့လာတာဟုတ်ဆရာတော်ကကောင်းကောင်းစာတတ်တရားဟောကောင်းသူတရားဟောသိနေတဲ့ဆရာတော်တွေသွားတွေ့တယ်သူကတကယ်ဆရာတော်ကြီးတွေသွားတွေ့တယ် အဲဒီလိုအဲဒီတော့သံဃာရဲ့ရှိသွန်းစားဆိုတာတွေးလည်းပဲဒီနေ့ကပြောခဲ့တဲ့ဝိဇင်းလိုဣတိဟိတိကံဒီလိုတဲ့ဒီလိုတဲ့ဆိုတဲ့တရားမျိုးပါပဲတွေးတွေးရုံရှိမှာပဲညာနဲ့လိုက်လို့မမီဘူးမမီတော့ပဲအဲဒါကြောင့်မြတ်စွာဘုရားကဒါတွေကလုတ်ပူတည်ပဲယခုလည်းလက်ငန်းရှိပြီးတော့နေတယ်ပစ္စုပန်တရားလိုရဲဆိုပြီးပစ္စုပန်တရားကိုဟောခဲ့သုတ်တခုမှာတော့ညာတော်အကြောင်းပြုပြီးဟောတာ အနဝအကြောင်းပြုပြီးတော့အကြောင်းဆိုတာရှားတဲ့မှာရှားတယ်တဲ့မရှားတဲ့ဟာရှားနေလကားပဲတဲ့ကွာဘုမာတဲ့လူတယောက်ကိုတဲ့လေးမှလို့မြားမြားစုလို့အစိမ့်နဲ့အစိမ့်ပါတယ်မြားစုပြီးတော့ထားတယ်ဆိုပါတော့တဲ့ဟိုသိခေတုံကတော့ကိုကြည့်ကြခါကြတယောက်တယောက်ကြည့်ကြခါကြသိတော့ပါလို့တိုက်ကြရင်လေးနဲ့မြားတယ်ပါအသုံးပြုတာပါ ဒုက္ခလို့ခဏတည်းမြောက်တည်းအောင်မဟုတ်ဘူးအဲ့ဒါများစုလို့ရှိရင်ပြင်းရင်သေးသွားတယ်နဲ့ကုလိုက်လို့ရှိရင်လည်းကြောက်မယ်သူကြောက်နေနေတယ်သူကတော့အဲ့ဒါများစုလာတဲ့ပုဂ္ဂိုလ်ကိုတဲ့မိတ်ဆွေမျိုးဆွေမျိုးတွေကတည်းကယူလာပြီးတော့ကြကြွနဲ့ဆရာကြီးထံလာပြီးတော့ကြကြမယ်တဲ့အဲဆရာကြီးများစုတဲ့ပုဂ္ဂိုလ်ကိုယောဂကုပေးပါလို့ပြလို့ရှိရင်များစုခါတဲ့ပုဂ္ဂိုလ်ကတဲ့သူက အကြောင်းတွေကိုမေးနေမယ်တဲ့ဘယ်လိုမေးမလဲဆိုလို့ရှိရင်ဆရာကြီးခုမှတော့ဟုတ်ပါပြီသို့တော်လည်းကျုပ်ကသိကျင်နေတယ်ဆရာကြီးကကျုံမေးတာကိုဖြေပြီးမှကျုပ်ဒီအခုခံနိုင်မယ်အဲဘာတွေမေးမလဲဆိုတော့ဒီကျုပ်စူးတဲ့ညာဟာတဲ့ဘာညာတော့ ။ဘာများလို့ဆိုတာကတော့များတွေ့လို့ရှိရင်သာဖြစ်နိုင်မှာပါပဲဝါနဲ့လုတ်တယ်၊ဒေသနဲ့လုတ်တယ်ဒါရှိလို့သံနဲ့လုတ်တယ်ရှိလို့ရမှာပါပဲဒါကတော့လွယ်ပါသေးတယ်။အဲဒီမြားကိုတဲ့ဘယ်ဌာနမှာသူလုတ်တယ်လဲ။ဘယ်ဌာနမှာလုတ်တယ်လဲ။ဒီဝါဆိုလို့ရှိရင်လည်းပဲဘယ်တော့ကနေပြီးပေါက်တဲ့ဝါတော့ဒီတော့ကဒီဝါကလည်းပဲအသက်ဘယ်လောက်ရှိတယ်လို့ဒီနေ့ကြည့် ဇီဝကိုခုတ်လုပ်ပြီးတော့ပြုပြင်တဲ့ညာလုပ်တဲ့ပုဂ္ဂိုလ်ကလည်းပဲသူဟာဘာမျိုးတုံးမင်းမျိုးလားပုံနာမျိုးလားဆင်းရဲသားမျိုးလားတတိမျိုးလားဘာမျိုးတုံးသူအသက်ဘယ်လောက်ရှိပြီလို့အဲဒီလိုဟာလေပြီးတော့ဒီဟာပြစ်တဲ့လေးကလည်းပဲတဲ့သူဂိုင်းကဘာဘာဘာသားတော့ဒီအသားကလည်းပဲဘယ်တော့ခုလာတယ်ဘယ်နှစ်ခုတည်းကနေပေါက်ရောက်တဲ့အသားတော့အဲသူခုတ်လုပ်ပြီးလုပ်တဲ့ပုဂ္ဂိုလ်ကလည်းဘယ်လိုပုဂ္ဂိုလ်တော့ တခါပြီးတော့ဒီမှာလေးမှာကျိုးကြည့်အောင်ပါပဲဒီကျိုးကလည်းပဲသေကျိုးလားအဝတ်ကျိုးလားဘာကျိုးလဲဒီကျိုးလားအဲဒီကျိုးကလည်းပဲဘယ်ကနေပြီးဖြစ်တာတော့ဘယ်သူကနေဖြစ်တာတော့စသည်ဖြင့်အဲ့ဒါတွေကြည့်အောင်ပြီးတော့ဒီမှာဒီညမှာလူထားတဲ့အစိတ်ကလည်းကြည့်တယ်အဲ့ဒါဘယ်ကနေပြီးတော့ထုတ်လာတာတော့ဘယ်သူကထုတ်လာတယ်လဲဘယ်သစ်ပင်ကလည်းဘယ်တော့ကလည်းအဲ့ဒါတွေခင်ဗျအကုန်လုံးပြင်နေမှာကျုပ်ဒီဥစ္စာဆိုသိက္ခာနိုင်မယ်လို့အဲဒီညာစုခါတဲ့လူမှာကပြောခဲ့မယ်တဲ့ ပြောလို့ရှိရင်တော့ဒီဆရာဘယ်နှမှပြောနိုင်ဘူးတဲ့ဒီဥစ္စာကတော့ဒါတွေလိုက်ရင်ပဲသူလိုက်ကြည့်နေတာမှမဟုတ်ဘူးပြောနိုင်မှုတဲ့အဲပြောနိုင်တော့မကူပဲနေရမှာပဲနဲ့မကူပဲနေရင်ဘာဖြစ်မလဲအဲ့ဒီလိုသေရုံရှိတာပဲလေဒါပဲတဲ့ဘယ်နှမှမတတ်နိုင်ဘူးတဲ့ဒီဥစ္စာကတော့သူကူခံလို့ရှိရင်အဲဒါတွေမပြောဘဲနဲ့သူဆေးဆရာကသာကြည့်ပြီးတော့အာသာတော့စိတ်ပဲအစိတ်ဆိုလို့ရှိရင်တော့ဒီဥစ္စာခွဲထုတ်ရမယ်ခွဲထုတ်ပြီးတော့ဒီစိတ်ကြည့်တဲ့စေပါတွေထည့်ရမယ်ထည့်ပြီးတကလားအနာပြောက်အောင်လို့ဘာတွေလိမ့်ရမယ်ပြီးတော့အန်ပြန်ချုပ်ပြီးထားရမယ် သိနောင်ထားရမယ်ပဲသိဘဝလက်တက်ရမယ်စသည်ဖြင့်သူနီးကြည့်တာအဲ့ဒီနီးနဲ့တေးเจ้าနေမစင်စားဘဲနဲ့ဒီခုလည်းငင်းရှိနေတဲ့အနာကိုကြောက်အောင်ကုလိုက်ရင်ကြောက်နိုင်တယ်တဲ့ဒါဟုတ်တယ်အဲ့ဒါလိုပဲတဲ့ဒီခုလည်းငင်းခန္ဓာ၅ပါးတွေဘဝတွေဖြစ်နေတာတွေကြီးနေတာပဲတဲ့ဒီဘဝတွေဖြစ်နေတဲ့အကြောင်းနေတာလည်းပဲဒီခုလောလောဆယ်ဝိဇ္ဇာသင်္ခါရတွေအကြောင်းနေလည်းရှိနေတာပြောပြီတဲ့ဒီခုပစ္စုပန်ခန္ဓာခန္ဓာရဲ့ အနာဒုက္ခတွေငြိမ်းအောင်လို့ငြိမ်းတဲ့နည်းကိုသာဟောရင်တော်ပြီတဲ့ရှင်းဟာတွေကိုလိုက်နိုင်တယ်ဆိုပြီးတော့အဲဒီလိုဟောတယ်ဒါကြောင့်မို့လို့ရှင်းသွန်းစားတွေကတော့တော်ရုံပဲလိုက်ရတယ်သိမမိတာတွေလိုက်လို့ရှိရင်လကားပဲသူကလိုက်ပြီးတော့ကြံလိုက်ရင်လည်းပဲကြံလည်းပဲတကယ်ကြတော့ဟုတ်မှလည်းမဟုတ်ပါဘူးဟောဘုညာတို့သူကပါဘုညာတို့ဆရာတော်ကသူကကြံထားတယ်သူကရှင်းသွန်းစားတွေသူကဘယ်လိုပြုအောင်လို့ကြည့်အောင်လို့ဆိုပြီးဘုရားဘာသာနဲ့ကျန်တာသူက ပဲနဲ့ဉာဏ်တော့ဆိုသူကတော့အဝိဇ္ဇာအဝိဇ္ဇာဟာသူကဥပတိပင်မရောက်သေးတဲ့အဝိဇ္ဇာအနုပေါ့အနုအဝိဇ္ဇာတကြီးတဲ့ဥပတိပင်ရောက်လာတဲ့အဝိဇ္ဇာတကြီးတဲ့ခုဆိုပြီးသူကဝိဇ္ဇာလောကကြီးနှစ်ခုသူကလောက်အဝိဇ္ဇာအနုလောကဟာဥပတိပင်မရောက်သေးဘူးသူစားတာဘယ်မှာနေတယ်လို့ပြောလို့မဖြစ်သေးဘူးကောင်းဝင်ကြီးတို့ကပြည့်အဲ့ဒါကတော့အဲတည်းတည်းသူ့မှာ အချိန်ကာလမရှိဘူးပေါ့လေသူကအပိုင်းခြားမရှိဘူးဘယ်တော့မှစဖြစ်တယ်လို့မရှိဘူးသူလှုပ်ထားတယ်သူကသူကသူကြံထားတာကိုအဲ့ဒါသူပြောတယ်နော်ဆရာတော်ဥစ္စာလည်းပဲနော်အများလက်ကမွေရခက်သားပဲလို့သူကဒီမှလည်းမသိဒီမှလည်းမသိဝိသနှုတ်တာသူကသူကြံထားတာဘယ်မှစာပေချမ်းကလည်းရှိတာမဟုတ်ဘူးအလကားကြံထားတာလို့သူကအဲ့ဒီလိုပဲကြောက်ပြီးကြားတယ်လို့ရှိတယ်အနည်းကပြောခဲ့တယ်ကိမကတုတ်ထံပါတယ်လို့ပါပဲအဲသဗ္ဗန္တဣတိဟိတိဟာနော် သာဝံလုံးစုံသောတန်ထိုဟောပြောကြဘူးလို့ညာဣတိဟိတိယဒီလိုတဲ့ဒီလိုတဲ့ဆိုတဲ့တွေးလုံးကြံလုံးကြီးတယ်ပဲတဲ့သဗ္ဗနာတက္ကဝရဏအလုံးစုံဟာအကြံစီတိုးပွားယုံပဲဘာမှဒီနည်းတိုင်တိုက်လို့ကိုယ်ကိုယ်တိုင်တွေ့နိုင်တဲ့အပညာတော့ဖြစ်မှာတော့မဟုတ်ဘူးတဲ့အဲ့ဒါလိုပဲဒါကြောင့်သာမယာကြီးရှေ့သွန်းစာနတ်စွာဘုရားကဒါမသိရတော့စရှိတယ်တဲ့ပြီးဘူးရတယ်မလို့ဘူးရှေ့သွန်းစာအဲလိုတော့ဆိုလို့ရှိရင် အဝိဇ္ဇာတိဟုသောအပိပင်ကပိပင်ပြီးတော့ထားလို့ဘဝရဲ့အပြစ်တွေကိုမမြင်နိုင်မဲနဲ့ဖြစ်နေကြတာတဲ့ဒါတော့လည်းတွေ့ရတာတော့ဟုတ်တယ်ဝိဇ္ဇာကြောင့်ကိုဘဝတွေဒီဘဝတွေပြောနေအခုတဘဝထဲမှာပဲလက်ငင်းတွေ့ပြီးတော့နေရတဲ့ဆင်းရဲတွေကိုမမြင်နိုင်ကြဘူးလို့လက်ငင်းတွေ့နေတဲ့ဆင်းရဲတွေကိုဆင်းရဲလို့မမြင်နိုင်ဘူးကောင်းတာလေးအာရုံပြုပြီးဒီကလည်းမမောတွေ့တာပြီးတော့နေကြတာအဲလူဒီလောကလူလောကထဲမှာဒါတွေက အများကြီးသင်ကြားတယ်ကုသိုလ်ကအကျိုးပေးကောင်းတဲ့ပုဂ္ဂိုလ်တွေတော့ဖြင့်အဲဆင်းရဲတော်တာနဲ့ပါပဲညီညွတ်ညွတ်နဲ့ချမ်းသာနဲ့ရှိနေကြတာကုသိုလ်ကအကျိုးပေးရအဆင်မပြေတဲ့ပုဂ္ဂိုလ်တွေကြတော့လေဒီတော့ဒီတော့ဒီနှုတ်ဝိကြည့်တဲ့ဥစ္စာကိုကြောင့်ကြတာကိုယ်လိုမိမဒုက္ခခံရဒီလိုမိမအဆုံးကြောင့်ကြဒုက္ခခံရအဲဒီလိုပါလေရှိတယ်ဟောကိုစိတ်ကြဆရာကောင်းနေတာ ဒါဟာဘယ်သူမှဆိုကိုယ်နဲ့နှိစတဲ့ပုဂ္ဂိုလ်တွေတွေ့မိတွေ့မှုမြင်မှုကြားဘူးကြမှာပဲလေဥစ္စာဒါကြတဲ့တော့သူတရားတဲ့ထဲဟောနေဝေအောင်မလို့ဒါပေမဲ့လို့အဲဒီလိုဒုက္ခတွေရောက်ပြီးတော့နေပေမဲ့လို့ဒီဟာတွေဆုံးလုပ်ပြီးသကားလားလူလူငင်းငင်းနေနိုင်သလားလို့ဆိုဒီလိုလည်းမနေနိုင်ဘူးဒုက္ခတွေစားနေရအဲတော့မကောင်းတဲ့အပြစ်တွေကိုကိုနှစ်သက်သာတဲ့အာယုံလေးတစ်ခုကနေဒီကလာဖုံးလွှမ်းဆိုင်ဖြေချတယ်ဒါနဲ့ တပိပိတတိနဲ့ဒီဒုက္ခတွေခံစားပြီးတော့နေကြတယ်အဲဒါကြောင့်အဝိဇ္ဇာဖုံးလွှမ်းထားတာလည်းသင်ကြားတယ်အဝိဇ္ဇာဖုံးလွှမ်းတဲ့အတိုင်းတဏှာတန်ရုံစဉ်တွေကဒါလေးကိုညှိတွဲပြီးကိုယ်ကိုယ်အားလေးတွေနဲ့ကိုယ်ကိုယ်အာရုံတွေနဲ့ကိုယ်တွေ့ထားတာတွေကလည်းသင်ကြားတယ်ဒီကဏ္ဍတိုင်အောင်လည်းတွဲနေတော့မယ်ဒီပြီးတော့လည်းဟိုဘဝဒီဘဝကောင်းစားဖို့လည်းတွဲနေတော့မယ်အဲလိုတွဲနေတဲ့အတွက်ကြောင့်ဟောတဘောကသုတွေသွားလို့ချင်းတဘောထားပြီးတော့ဖြစ်ပြန်ရင်တဘောကသုတွေသွားတဘောထားပြီးဖြစ်ပြန်ရင်လည်းကာမရာဘဝတွေဘယ်လိုသွားနေတာလဲ အဲလိုသွားနေတဲ့သံဃာဘဝဟာဘယ်လောက်ရှိလျားပဲဆိုလို့ရှိရင်မြတ်စွာဘုရားဟောတာလေမြတ်စွာဘုရားလည်းညာနေကညာနေကိုဘုရားကမေးတယ်စိတ်သားတို့တဲ့သင်တို့ဟာသံဃာမှာအဝိဇ္ဇာအပိတ်အဖုံးသိပြီးတော့အဝိဇ္ဇာကဖုံးလွှမ်းပြီးတော့ထားလို့အပြည့်ကုန်မမြင်ပြည့်မမြင်တော့ကိုယ်ဘဝနဲ့ကိုယ်စိစဉ်ချမ်းသာအလေးတွေနဲ့

အတုညက်ရပတ္တနာစီထွက်ခဲ့လေပြီပက္ကရိတံယူထွက်ခဲ့လေပြီအဲ့ဒါပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကရှိရတယ်နော်အနည်းနဲ့အများတော့ရှိတာပဲကုသကံကောင်းတဲ့ပုဂ္ဂိုလ်တွေမှာဒီလိုဆင်းရဲတွေသိမတွေ့ရဘူးပေါ့တွေ့ရနည်းတွေ့ရနည်းတော့ငွေကြွေးရလောင်အောင်ဆင်းရဲသိမတွေ့ရဘူးအဲ သို့သော်လည်းလုံးလုံးတော့မကင်းကြဘူးနည်းနည်းနဲ့များများကြည့်တာကြီးတယ်ပဲအဲပြီးရဝိပယောကသိခင်အတဲ့အာယဝတ္ထုတွေနဲ့ကိုကွင်းညာဖက်ခွာကြလို့ဆိုတာကြည့်တာဘောသူကအဲကိုသိခင်တဲ့ပုဂ္ဂိုလ်တွေသားတို့သမီးတို့အဲပြီးလို့ခွဲရတယ်လည်းကြည့်မပြီးဘဲနဲ့ခွဲရတယ်လည်းကြည့်အသွေးတို့အမျိုးတို့အိမ်သူအိမ်သားတို့ဒါရီယာပြီးလို့ခွဲရတယ်လည်းကြည့်တယ်မပြီးဘဲနဲ့ခွဲရတယ်လည်းကြည့်တယ်ဆရာနဲ့တည်းကြည့် စည်းနဲ့တရားအဲလိုခွဲရဒီပါလေရှိတယ်ပြီးတော့မလိုအပ်တဲ့အပိယသံယောဂါဆိုတာတွေကလည်းပဲမတွေ့ခြင်းမမြင်ခြင်းမကြုံခြင်းနဲ့ဆင်းရဲဒုက္ခတွေနဲ့တွေ့ကြုံပြီးတော့နေရလို့အဲလိုဆင်းရဲတွေကလည်းဒါတွေတွေ့နေရတာအဲတွေ့ရတဲ့ခါကလာအလွန်ကဲတွေ့ရတော့သီးမခံနိုင်လို့လည်းမျက်ရည်တွေထွက်ရတာကိုငူကကြွေးရမျက်ရည်ဆွဲရများသောအားဖြင့်ဆိုလို့ရှိရင်အဲ အမျိုးသမီးပိုင်းကမိန်းမပိုင်းကပုဂ္ဂိုလ်တွေကပိုးပြီးတော့မူလပြုတယ်ဆိုတော့အများကြီးထွက်တယ်။ယောက်ျားတွေကတော့နည်းနည်းတော့အများအပြားသိခန္ဓာတယ်။အဲသိခန္ဓာလို့တော့ပေးနေရတာပေါ့လေဒါစီထဲမှာထုတ်ပြီးထားလူလည်းမျက်ရည်ကတော့ထွက်ချင်းရဲ့ပဲငွေချင်းရဲ့ပဲသို့တော်လည်းတဲမတော်လို့ဒါလေးထုတ်တာအဲလိုပါလေ။ဒါပေမဲ့လို့ဒီမခံနိုင်လောက်ဖြစ်လာတဲ့ခါကျတော့မျက်ရည်စီုံမူကျွေးရတာတွေတွေ့ရတယ်။အဲတွေ့ရတယ်အခု ခေတ်ဆိုကာလဇိုးကြီးထဲမှာဆိုလို့ရှိရင်ပြည်ရင်အဲကံမကောင်းကြောင်းမပင်လို့တွေ့ကြုံရတဲ့ပုဂ္ဂိုလ်တွေပေါ့လေကိုယ်တိုင်တွေ့ရတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်သူမျိုးမျိုးသားတွေတွေ့ရတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အဲဒါတွေနဲ့တွေ့တဲ့အတွက်လောလောဆယ်တွေ့နေတဲ့ခါကာလမှာသူမျက်ရည်ရှိုံမှုကြွေးရတာတွေအများကြီးနေမှာပါပဲအများကြီးနေအဲလိုအကြောင်းဆင်မသိလို့ဒုက္ခတွေတွေ့တိုင်းတွေ့တိုင်းနဲ့ဘဝတိုင်းဘဝတိုင်း ငိုရလို့ကြလာတဲ့မျက်ရည်တွေတဲ့ဘယ်လောက်များပြီခင်ဗျလဲအဲ့ဒီမျက်ရည်တွေနဲ့အခုပင်လေသမုဒ္ဒရာ၄ဆင်းဆိုတာကပင်လေကြီးတစ်ခုလုံးပါပဲအဲ့ဒါပင်လေကြီးကျွန်းရဲ့တောင်ဘက်ကဒီဘက်ကအနောက်ဘက်ကမြောက်ဘက်ကအဲ့ဒါအဲ့ဒါလေးမျက်နှာကိုပိုက်ပြီးတော့ကျွန်းပင်လေ၄ခုလို့ခေါ်ထားတယ်သမုဒ္ဒရာ၄ခုလို့ခေါ်ထားတယ်လူရင်းတော့တစ်ခုတည်းပါဆယ်တဲ့ဆက်နေတာပါပဲအဲ့ဒီသမုဒ္ဒရာပင်လေရေပြင်ကြီးတစ်ခုလုံးမှာရှိတဲ့ရေနဲ့ မင်းတို့ဘွားပေါင်းများစွာကကြလာတယ်မျက်ရည်နဲ့တဲ့ပုဂ္ဂိုလ်တူတူနော်အများကြီးဝိုင်းကြတယ်မျက်ရည်မဟုတ်ဘူးဆိုတော့တယောက်တည်းကကြတယ်မျက်ရည်ဘယ်လောက်များတယ်လဲဘယ်ဟာကများတယ်လဲကတမနုသောဘုဒ္ဓရာဘယ်ဟာကပူပြီးများမယ်လို့ခင်ရတယ်လဲညာနေနေရဲ့ညာနေကတော့ဘယ်သိချာတော့သိမယ်သူတို့ကတော့မသိနိုင်ဘူးမသိနိုင်တော့သူတို့ကဘယ်နဲ့ဖြေတော့သူတို့ဖြေပုံနဲ့ကောင်းတယ် ယထာခောမယံဘဂဝတာဒေတိတံဓမ္မအာဇာနာမမြတ်စွာဘုရားဟောတဲ့တရားတော်အတိုင်းတပည့်တော်တို့သိရတာဖြစ်လို့ရှိရင်တဲ့ဘုရားဟောတဲ့တရားတိုင်းသိရတာဖြစ်လို့ရှိရင်အဲဒီဒုက္ခတွေတွေ့ပြီးဒီကလာငိုကြည့်ရတဲ့မျက်ရည်ကသမုဒ္ဒရာတဲ့ရှိတဲ့ကြီးတွေများပါတယ်များတဲ့ကြည့်ရတယ်ဟုတ်လားဒါကိုယ်တိုင်တော့အသေးချာတော့မြင်ရတာမဟုတ်ဘူးဒေသနာနည်းကြဘူးဘုရားဟောတဲ့ဒေသနာနည်းတို့ကြည့်ကြတယ်ဒီလိုကြည့်ရမှာဟောလို့လို့ဆိုတော့ခုနပြောတဲ့ ဘဝဟာရာထောင်သိန်းသန်းကလေးနဲ့ချီပြီးအတွက်လည်းမရဘူးကဘာလည်းရာထောင်သိန်းသန်းကလေးအသင်ချင်းနဲ့ချီအတွက်လည်းမရဘူးအဲတော့ဘယ်တော့အစာရဖြစ်တယ်လို့တော့မပြောနိုင်တော့အမနာရှင်ရှင်နေရတဲ့အနာမတက်ကသာမယာကြီးတစ်ယောက်လုံးမှာဘဝအကောင်းဆုံးအမျိုးမျိုးတွေဖြစ်လာတာကိုဒီထဲမှာငွေရကျွေးရတဲ့ဘဝတွေအများကြီးနေမှာပေါ့အထူးအားဖြင့်ဆိုလို့ရှိရင်အပယ်လေးပါးရောက်နေတဲ့အခါအများကြီးငွေရမှာပဲငွေရကြနေတဲ့အခါကလာတွေမှမျက်ကြီးကြီးကိုအများကြီးငွေရမယ် ဒိဋ္ဌံဖြစ်နေတဲ့ခါကလာလည်းမမြင်ရလို့မပြောနိုင်လို့ဒါပဲသူပညာတွေအများကြီးဒုက္ခရောက်ပြီးကြတယ်နည်းစီကိုယူရမယ့်ဥစ္စာတွေလည်းဆိုအဲလိုမျက်ရည်တွေဟာပင်လယ်တွေကသမုဒ္ဒရာတွေကရေတွေတက်ပဲများနေပါပြီလို့ညာနေရသိကြတယ်။ဒါနဲ့ဆိုကြဟုတ်တယ်တဲ့ဒီတိုင်းပါပဲတဲ့ပင်တို့မှာဟောပေါင်းများစွာကမေးပေးလို့မေးပေးလို့ပါပေးလို့သမီးပေးလို့ ဘေးနဲ့မင်းနဲ့ကွဲလို့သားနဲ့သမီးနဲ့ကွဲလို့အိမ်လူအိမ်သားဘေးလို့အိမ်လူအိမ်သားချင်းကွဲလို့ဟုတ်လားအသင်မသင်ဖြစ်လို့ကိုယ်တိုင်ပဲဒုက္ခရောက်လို့အဲဒီလူမျိုးပါဒုက္ခရောက်လို့သူတို့ကလာပြီးဒီကလာနှိမ့်ဆက်လို့ညှင်းဆဲလို့စသည်ဖြင့်တဲ့ဒုက္ခတွေတွေ့ရတာတွေဘဝတွေများလာပြီအဲ့ဒီမျက်ရည်တွေဟာမပြောင်းဝင်ပြဖ ೇನೆ သိမ့်ပြီးစုထားမယ်ဆိုလို့ရှိရင်ပြီး ဒီသမုတ်ရလေးစင်းကရှိတဲ့ရေတွေတက်များခဲ့ပြီအမှန်များနေတယ်လို့ဆိုတယ်။ဟောတနည်းအားဖြင့်ပြောကြမယ်။ညာတို့တဲ့သင်တို့စဉ်းစားကြတဲ့အဲသင်တို့ကသံဃာဘဝတွေညစွာကဖြစ်ပြီးတော့လာတော့တာတဲ့အကုသိုလ်ကအကျိုးပေးလို့အကုသိုလ်ကညောက်ပြည်ရင်စိုးနဲ့ပြရတဲ့ဘဝတွေညစွာရှိခဲ့ကြတယ်။ သူတော်ကအနိုင်ကျင့်ဒီကံသတ်လို့တက်လို့ဒီခါတဲ့ခါကလာအရှိကြအဲဒီတော့ကောင်းပြပြီးတဲ့ကလာအသက်ခံရလို့သွေးထွက်တဲ့ခါတွေရှိခဲ့တယ်တဲ့သွေးထွက်သွေးထွက်ပါရင်ဖြစ်ပြီးပြရတဲ့ခါကလာတွေအဲ့ဒီသွေးတွေဟာဘယ်လောက်များမယ်ထင်မလဲတဲ့ပင်လဲသမုဒ္ဒရာမှာရှိတဲ့ရေတွေနဲ့သင်တို့ဘွာများစွာက အသေးဆုံးနဲ့ပေးလာတဲ့ခါကလာထွက်ရတဲ့တွေးနေဟာဒါကြောင့်တွေးနေဟာဘယ်ဟာများမယ်လို့ထင်တယ်လဲလို့မေးရတယ်မေးတော့ညာနေရလဲခုနကအဖြေမျိုးပဲဖြေတာပါပဲမြတ်စွာဘုရားဟောတဲ့တရားအတိုင်းတပိတော်တို့သိရတာကတော့ကတဲ့ဟောများစွာကဒီလိုနဲ့ဒေးပြီးတကလားကိုမထွက်ရတဲ့ကြေကြောင်းတွေးကပင်လေသမုဒ္ဒရာကြီးတယ်များပြီဆိုတာကိုဒီလိုပဲသိရပါတယ် ကြောက်ကြတာပါမြတ်စွာဘုရားလည်းမှန်တယ်တဲ့။ဘာလို့လဲတော့ဆိုလို့ရှိရင်ကျွန်တော်ဘွားတွေညားခဲ့ပြီတဲ့နာမတက်ကသံဃာမှာနွားဖြစ်ပြီးဒီကလာအပတ်ခံရလို့သိရတဲ့ဘွားတွေကျွဲဖြစ်ပြီးဒီကလာအပတ်ခံရလို့သိရတဲ့ဘွားတွေိတ်ဖြစ်ပြီးတော့သိရတဲ့ဘဝတွေဝက်ဖြစ်ပြီးသိရတဲ့ဘဝတွေကျက်ဖြစ်ပြီးသိရတဲ့ဘဝတွေဘဲဖြစ်ပြီးသိရတဲ့ဘဝတွေဒီဥစ္စာတွေကဒီလိုပဲသတ်ခံရတာကို လက်ခံရပြီးသိရတယ်ဒါကဟိုပြိဿာနေပြောတယ်ဟုတ်လားလူပြစ်ပြီးတော့သိရတယ်ရှိမှာပဲလူပြစ်ပြီးတဲ့ကလားသခိုးတည်းမြသူစိုးသူစိုးအနေနဲ့ဒါဟိုအာနာပိုင်မင်းနေတဲ့ထက်တုန်းကတော့သခိုးတည်းမြလည်းပတ်ပြစ်တာပဲသူကတော့ဥပဒေလက်ထက်ကြတော့မှဗာရီယမသာတာအာနာပိုင်မင်းနေတဲ့ထက်တုန်းကသခိုးတည်းမြလူစိုးသူစိုးတွေဆိုရင်ဖြင့်သတ်တာပဲသူကကျန်ပြီးတလုံးတော့ကိုးတာလည်းသတ်ချင်းသတ်ပြစ်တာသူကကြောက်ရသိကောင်းတယ်လို့ကြောက်ရကောင်းလို့လည်းအဲ့ဒီကိစ္စကလူစိုးသိပြီရှင် akaya alụ e nwalerri ya omoriala ezemaji jirmya bụwarị ụ aa aụ ịhụ nke ọ bụ ikowe ဇီကမာရဒုက္ခပစ္စနုကံဘိက္ခုရယံတို့ဧဝံဤတို့ဇီကအာရဏစီလျောသာသောသံဃာကာလပါတော်ဟောတယ်လို့ဒီဒုက္ခဆင်းရဲကိုပစ္စနုကူတံခံစားကြရတာလေကြီးတဲ့တိဗ္ဗံပြင်းထန်လာသာသောဆင်းရဲကိုပစ္စနုကူတံခံစားကြရတာလေကြီး တတိသင်္ချိုင်းမြေကိုဝိရိတာတိုးပွားခဲ့တာလေဒီတိုင်းဒီတိုင်းလောက်တန်သင်္ချိုင်းဆိုတာရောက်ရတာကိုသူကသင်္ချိုင်းရောက်တဲ့ခါကလာမြေကြီးထဲမှာပြုတ်သုံးဖို့မိနေရှုပ်ပြီးကနေဒီကလာမြေကြီးပွားလာလောက်တန်မြေကြီးကမိတို့ပေခဲ့တဲ့မြေကြီးကိုပွားလာပြီရဲ့အလားမြေဝသဗ္ဗသင်္ခါရေသူနိဗ္ဗာန်ဤတို့အလုံးစုံသောသင်္ခါရတရားတော်၌ အဘသင်္ခါရပြုလုံးသောသင်္ခါရတရားတို့နေပြီလို့ညီးငွေခြင်းကလာမိပါထိုက်တာလာပြီအလံဝိရဇိတို့တမကင်းမှုရလည်းပဲသင်တော်လာပြီအလံဝိမုတ်တိတို့လွမြောက်ဖို့ရလည်းပဲသင်လာပါပြီတဲ့ဒီယုတ်တရားနာပြဒီဘဝတွေဟာဘာမှမထူးပါဘူးတဲ့ဒီဘောကတဘောဖြစ်ပြီးနေတာတွေဒုက္ခတွေလည်းခံစားကြရတာများလာပြီပြီးတော့ ဒါတွေကိုအခုတော့မသိရတော့အသေးတွေဖြစ်နေတာပေါ့လေရှိကမဖြစ်ဘူးသေးပဲနဲ့အခုတဘွားမှာအသေးဖြစ်လာသလိုသိဖြစ်လာသလိုအောင်းမင်းနေတာကိုအောင်းမင်းတော့ဖြစ်ရဖြစ်ရဘွားလေးဖြစ်ရဖြစ်ချမ်းသာလေးတွေအခုမှရတဲ့နေမျိုးနဲ့တခါအသေးသေးဖြစ်ညာနိုးပြီးတကလားပါရပြီးတော့နေကြတာလို့မှားခြင်းတော့ဒါတွေညီးမွေ့ကြပြင်းစရာကောင်းလာပြီကြောက်ရွံ့စရာလည်းကောင်းလာပြီဒါတွေကနေပြီးတကလားသွန်းလို့ပြီးတော့ဒါတွေကလွတ်မြောက်ပြီးတော့သွားဖို့ရကောင်းလာပြီနိဗ္ဗာန်ရောက်ဖို့ဒေါ်လာပြီလို့ဆိုလို့လည်းအဲဒီတော့ အမနာစီလာနဲ့သံဃာကြီးမှာအခုတ attva တွေဟာအလယ်ပိုင်းရောက်နေတယ်လို့ဆိုလိုတယ်လို့နားတယ်သူဒေသနာသူသူအမေကလည်းအမေကအမေကနေပြီးတော့တော်တော်နည်းနည်းတဲ့အဓိပ္ပာယ်မေးတယ်လို့ဒီရတဲ့တိုင်းနဲ့လိုက်ကြည့်ရမှာပါပဲမေဇေတရာသမိန်ဒိဋ္ဌာတံဩဂေဇာတိမဟာဝေယိသရာမေစုပရိဒါနံဒီပံပယုိမာရိတာမာရိတာရှင်မြတ်မဟာဝေယိအလွန်ကြောင်းမဲ့ဖွယ်ကောင်းလာစွာသော အကြည့်ကျဲကြောင်းပဲဖွဲ့ကောင်းလာစွာသောဟောကေရေရင်သည်ဇာတိပြလသောရေရင်ဆိုတာကလည်းပဲဒီတဂရီရေရင်နဲ့အလားတူတဲ့ကိလေသာရေရင်တွေပေါ့လေဒါကခဏခဏလည်းဟောနေကြပါတော့ဩဃလေးပါဆိုတာကာမောဃတို့ဘောဃတို့ဒီသောဃတို့ဝိသောဃတို့ဆိုတဲ့ကိလေသာရေရင်တွေပါပဲသွား၆ပါးနေကြောက်လာတဲ့အာယုံကိုကာမဝတ္ထုအာယုံမျိုးကိုသားတဲ့ကာမောဃဆိုတဲ့ရင်းကြီး လူကလည်းပဲမြင်တိုင်းမြင်တိုင်းကြားတိုင်းကြားတိုင်းဟာဘာဝနာကျင်းမဲ့တဲ့ပုဂ္ဂိုလ်တွေမှာဒီကာမောဘယဉ်ရင်ကလည်းတတိစီးနေတာပဲလို့ရတယ်။ဒေထောကလည်းဒိဋ္ဌိကလည်းမြင်ကြအတွေ့အကြုံနေပြီးတကယ်ပုဂ္ဂိုလ်သတ္တဝါနေလည်းမြင်ဆွလမ်းတဲ့ဒိဋ္ဌိဖြစ်နေတာပဲ။အဲဘောကဆိုတဲ့ဘဝကိုယ်ဘဝနဲ့ကိုယ်သားရနေတာကလည်းရှိနေတာပဲ။မြင်ကြကနေပြီးကလည်းကိုယ်ဘဝလေးနဲ့ကိုယ်သားရနေတယ်။အဝိဇ္ဇောကဆိုတာတော့ပြောကြမရှိဘူးသာတော့ သစ္စာလေးပါးတရားမှန်တိုင်းမသိတာကိုမြင်နေကြတိုင်းသူရဏတရားတွေမှန်တိုင်းမသိပဲနဲ့အလွဲချင်းတွေကအဝိဇ္ဇာတွေကတော့သူကအများအားဖြင့်အဲ့ဒါတွေကတသွန်သွန်တည်းမြင်လိုက်ရင်ဒီဩဃလေးပါးပြင်းကြားလိုက်ရင်ဩဃလေးပါးပြင်းဆိုတော့ဒီဩဃလေးပါးကအမိပြုပြီးတကားလားကုသကအကုသကနေထားမြောက်ပြီးတော့ဒီကံတွေကနေဒီဘဝတွေအကျိုးပြီးတော့ကျိုးပြရဘဝမှာဥရနာရပေးရတာဒါကိုမဟာဗေကြီးမာတော့ပြီးတယ်တဲ့ဇာတိဘေးနဲ့တွေ့ရဇာဘေးနဲ့တွေ့ရဗျာတိဘေးမြင်မရဏဘေး ဘောဂပရိကဒုက္ခဒေါမနဥပယတာဘေးဟုတ်လားဝေဒနာတေယသွေးပူဆွေးငွေကြွေးရစရှိတဲ့ဆင်းရဲဘေးတွေနဲ့ဟာတွေ့နေရတယ်တဲ့အဲ့ဒီဘေးတွေကိုဖြစ်စေနိုင်တဲ့ဟုတ်လားရေရေကြီးများဟာလည်းနှိမ့်ညွတ်ပြီးတော့တတ်နိုင်လို့ကြောက်စရာကောင်းတယ်လို့ပဲဒီဥချင်းနာချင်းပေချင်းအစရှိသောသာညာဝဆင်းရဲတွေကိုဖြစ်ပေါ်စေနိုင်တဲ့ဒီကာမောကအစရှိသောရင်းတွေဟာလည်းပဲ အမတန်ကြောင်းမဲ့ဖွယ်စည်းနေပါရဲ့တဲ့အဲ့ဒါအမတန်ကြောင်းမဲ့ဖွယ်စည်းပြီးတော့နေတဲ့ရင်းနေရှိပြီးတော့နေတဲ့မေဇေသရသမိန်သမုဒ္ဒရာအလယ်၌ဒိဋ္ဌတံတည်၍နေကုန်သောဒီနေဆိုတာတော့တရားသုံးသုံးရတာပေါ့ဆိုရင်တော့မျောပါနေတယ်လို့ဆိုလိုတယ်မျောနေတယ်လို့မြင်းမြုပ်နေတယ်လို့ဆိုလိုတယ်ဒိဋ္ဌတံတည်၍နေကုန်သောတ attva တို့ဟာဒီပံ

ရေးလေတဲ့မေစိတရသမီးအဲသမုဒ္ဒရာလဲအောင်ရေးလေရေးလေကြော၌ရေးလေကြော၌မျောကြကြာမျောပြီးတော့နေတဲ့ကြာသည်သတ္တဝါတွေဆိုရေးလေကြောမှာမျောကြကြာဆိုလို့ရှိရင်တော့သူကသချင်းလေးနဲ့ပြီးတော့မှားလို့လို့တဲနေရမကြောက်အောင်ဒီမှာကာယံလေးဖြတ်ထားမှပြင်မယ်လို့နှုံးမဝင်သို့တဲ့ပုဂ္ဂိုလ်တွေသချင်းပြင်တယ်ရေးလေကြော၌မျောကြကြာအဲဆိုတော့ ရေရင်ကြောက်ဖွယ်သမုတ်ဝယ်ရေလေကြော၌ညောကြစာရေရင်ကြောက်ဖွယ်သမုတ်ဝယ်ရေလေကြော၌ညောကြစာရေရင်ကြောက်ဖွယ်သမုတ်ဝယ် ရေလေကြော၌မျောရရှာရေရင်ကြောက်ဖွယ်သမုတ်လေရေရင်ကြော၌အာရေလေကြော၌မျောရရှာဆိုင်ဆိုကြ င်ကြောက်ဖွယ်ကြောင်းဖွယ်ကောင်းတဲ့ရင်းနေရှိပြီးတော့နေတဲ့သမုတ်တရားထဲမှာရေလဲကောင်းမှာရေရင်ကြောရေလဲကြောမှာရေလဲမှာမျောပြီးတော့နေရကြပြီဟုတ်လားကိုရောသူရောတတ်တော်ရင်မျောနေရတယ်လို့ဆိုလိုရအဲ့ဒီပုဂ္ဂိုလ်တွေကသရမတုပရိဒါနံကိုဦးချင်းသိချင်းကနှိမ့်ဆက်နေတယ်သွမ်းမိုးနေတယ်တဲ့ဦးပေသွမ်းမိုးဦးချင်းသိချင်းကသွမ်းမိုးနေမဝေခြင်းမနာခြင်းမသိခြင်းလို့မရဘူးဟော သတ္တဝါတွေကတော့ကြည်ရကြည်ရဝမှာဦးခြင်းညာဘူးနုနုပြိုပြိုလေးဆလာပါပါလေးဒီလိုနေခြင်းကြတာပဲဒီလိုနေခြင်းလို့ဒီလိုနေရအောင်လို့လည်းပဲဒီမိရုပ်တွေမအိုမင်းအောင်နုနုပြိုပြိုလှလှပပတင်းနေတယ်ကြည်အောင်အမြဲမပြတ်ပြုရင်စောင့်ကြောက်နေတာပဲအခုသိရပါများအဲရုပ်ရည်တွေညာပြိုနှုစေနိုင်တယ်ဆိုသိရချင်းတဲ့သဘောကြကြတယ်လူတွေကလည်းဥစ္စာကတော့ အဲသဘောကျအပဲရွယ်များဟန်ငယ်ငယ်ပြန်ဖြစ်လာမယ်ဆိုရင်ကြီးတဲ့လူတွေကသိသဘောကျတယ်နော်ငငယ်ရွယ်ပုဂ္ဂိုလ်တွေကတော့တဲမတည်သေးဘူးဒါပေမဲ့သူတို့လည်းမအိုကြီးညဘူးသူကတော့ပြူရနုနုလေးနဲ့ဒီတိုင်းနေကြည့်နေသွားခြင်းသာပဲဒါပေမဲ့လို့ဘယ်နဲ့မှမတတ်နိုင်ဘူးဒီနေ့ကြလို့ရှိရင်တရက်တရက်တက်ကလည်းအုံမင်းပြီးတကလာတော့ကြတော့ကိုအဖို့အိုကြီးတွေအဖွာအိုကြီးတွေဖြစ်ကြတော့လားဘယ်နဲ့မှမတတ်နိုင်ဘူးသူက အဲနောက်မသိညကြမှုတော့ကြတယ်အိုးဝင်မဲ့လို့အိုးသားအိုးတယ်သူကသေးတော့မသိချင်းများဘူးဒါပေမဲ့လည်းနောက်ဆုံးတစ်နေ့ကျတော့သိရကြတာပဲသူမျိုးတွေပါလေဘယ်သူမှလည်းမတတ်နိုင်ဘူးပဲဆရာဝန်ပဲသူပဲသိဆရာမှလည်းမကယ်နိုင်ဘူးတစ်နေ့ကျတော့ချင်းဆရာတွေလည်းသိကုန်တာလည်းမတတ်နိုင်ဘူးသူကတော့အကုန်လုံးသိကြတာဒါကြောင့်အနိုင်ဆုံးကတော့ဘယ်သူကနိုင်နေလဲဆိုတော့သတ္တဝါတွေနိုင်နေတာကတော့ဥချင်းသိချင်းတရားတွေကနိုင်နေတယ်သူတို့ကပဲနှိမ့်ဆက်နေတာပဲ သူတို့လည်းဘယ်သူမှပြန်ပြီးတော့ကိုမခုကနိုင်ဘူးအဲတော့ဘာကြတဲ့တရားတွေပဲတော့ဆိုးတဲ့တရားတွေတရားစဉ်းစားကြည့်ပေးကြကိုကြောက်ကြကောင်းတဲ့ဥစ္စာတွေကနော်ဥသေးသွားမှုတဲ့ဥချင်းသိချင်းတရားတွေကသွားမှုနှိမ့်ဆက်နေပါတယ်အဲ့ဒါတွေကသတ္တဝါတွေအကုန်လုံးပါပဲဒီမှာတော့ကာယံလည်းကြိုက်အောင်အဓိပ္ပာယ်လည်းရအောင်လို့သူသုံးမျိုးဆိုပြီးတော့တရားဆိုတာသူတဲ့နဲ့တိုင်းမပါဘူးမပါဘူးမလို့သူတွေကတော့သတ္တဝါတွေတာမြင်ရတယ်ဆိုတော့လေလူသုံးမျိုးဆိုတာလူရယ်နတ်ရယ်ဗြဟ္မာရယ်ဟောလေတာလူသုံးမျိုးခေါ်တာပါ ိုပေသွားမှုလူသုံးမျိုးခိုကိုးကိုရဓိပံကိုခိုကိုးစရာကြုံးအဲဘာပြူပြီးခေါ်ပြပါအဲဒါလေးဆိုတော့အိုသေးသွားမှုလူသုံးမျိုးအိုသေးသွားမှုလူသုံးမျိုးခိုကိုးကိုရခေါ်ပြပါအိုသေးသွားမှု သုံးမျိုးပုဂ္ဂိုလ်ကိုရာဟောပြပါကိုသေးနှွမ်းမိုးလူသုံးမျိုးပုဂ္ဂိုလ်ကိုရာဟောပြပါကိုသေးနှွမ်းမိုးလူသုံးမျိုးပုဂ္ဂိုလ်ကိုရာဟောပြပါ မပိုင်းနဲ့ဒီပိုင်းတစ်ခုနဲ့သာတော့အတိပ္ပယ်ရသွားပြီတော့ရည်ရင်ကြောက်ဖွယ်သမုတ်ဝယ်ရည်လဲကြောနိုင်မျောကြရှာမျောပြီးတော့နေကြတယ်တဲ့ဘယ်လိုပုံကိုယ်တွေတုန်းလူသုံးမျိုးပဲအဲအဲ့ဒီပုံကိုယ်တွေမှာရည်တယ်ကြောမျောရုံနဲ့မကတော့အိုရင်းသိရင်တရားတွေကသွားမိုးနှိမ့်ဆက်ခံနေရတယ်တဲ့ဟိုသေးသွားမိုးလူသုံးမျိုးဘာမှအာကိုရမဖြစ်ကြဘူးတဲ့ဒီပုံကိုယ်တွေဟုတ်လားဒီထဲမျောနေတဲ့ပုံကိုယ်တွေဒီတိုင်းဆိုရင်ဘာမှအာကိုရမရှိဘူးလို့ပဲအဲဒီထဲမှာအာကိုရမရှိတဲ့အိုရင်းတရားနှိမ့်ဆက်ပြီးရင်းတရားနှိမ့်ဆက်

ကင်းမဲ့ပြီးနေတဲ့ကိုယ်ကိုယ်ရမဲ့ပြီးနေတဲ့သတ္တဝါ၃မျိုးတဲ့လူတွေရောနတ်တွေရောမြမာတွေရောပါပဲအလူပြေကနတ်တွေပါတယ်ဆိုတာအနာထင်ကြီးနေကြတာကိုနတ်တွေကောင်းငင်ပုံဆိုတာကောင်းငင်ပုံဆိုတာတည်းသိထင်ကြီးနေကြတယ်ကောင်းငင်ပုံမှာမအိုမလားမသေးမသေးပဲနဲ့နေရတယ်လို့ထင်နေကြတယ်ဟိုဘာသာဘုရားဘာသာမဟုတ်တဲ့အခြားဘာသာတွေမှာအဲ့ဒီတိုင်းနေကြတာပဲသူတို့ကောင်းငင်ပုံရောက်တော့လို့ရှိရင်ကောင်းငင်ပုံမှာဘုရားကြီးရဲ့အဲ့ဒီတရား ဘုံမနာမသေးပဲနဲ့တည်နေတယ်လို့သူတို့ယူကြတယ်အဲ့ဒါဟာနတ်ပြည်ပဲဒါဟာနတ်ပြည်ပဲနတ်ပြည်မြမာတွေဒီလိုဟာတွေကိုသူအားကိုးကြတယ်အဲသူတို့ကဒီလိုဘုံမနာမသေးပဲနဲ့နေရတဲ့ဌာနရှိတယ်လို့သူတို့အောင်းမိတယ်ဘုံမနာမသေးပဲနဲ့နတ်ပြည်မြမာတွေကနေနိုင်တယ်လို့အောင်းမိတယ်ဒီလိုမနေနိုင်ပါဘူးခန္ဓာ၅ပါးရှိနေရင် နပဲဖြစ်ဖြစ်ရင်မာပဲဖြစ်ဖြစ်သူခန္ဓာ၅ပါးရှိနေတော့ဒီခန္ဓာ၅ပါးကဥရဏရပြတတ်တဲ့တရားတွေပဲဒီနေ့ကျသိရတာကြီးတယ်ပဲခန္ဓာ၅ပါးလုံးဝမရှိတဲ့နိဗ္ဗာန်မှာသူကဒီတနည်းတည်းပဲရှိတယ်နဲ့ဆိုကြပါဗျာဒီတနည်းကိုဟောတာဥသေးသားမို့လူသုံးမျိုးမှာကိုကိုဝေရကင်းမဲ့နေလို့တဲ့ကိုကိုစီရဝိညာဉ်ချင်းသိချင်းမှလွတ်မြောက်အောင်လို့ခေါ်ကြပါဆိုတာကိုမင်းများလျှောက်ထားတာကိုသင်္သာမေဒီပမေခာဟိယတိဒါနာပရံတိယာ

ကျွန်တော်လည်းဟောပါဆိုတာကတော့သိမထူပါဘူး။ဒီကသတ္တဝါတွေအကုန်လုံးအတွက်ဟောပါဆိုရင်ကျွန်တော်ကပါသွားရောဆိုတာ။ဒါပေမဲ့နောင်နာကစကားလေးထည့်ခြင်းလို့ဂါထာအပိုက်ကလည်းပြီးအောင်လို့ဒီစကားလေးသက်သက်နဲ့ပူထဲတာ။နောင်နာကစကားလေးကတော့ရှိတယ်။ယတိဣဒာနာပရံတိယယထာချင်းချင်းအပြင်ဣဒာဤဆင်းရဲမျိုးသည်အပရံတဖန်ပြန်လာ၍အပရံတဝါသောဣဒာဤဆင်းရဲမျိုးသည်နတ္တိယမရှိရာ။ အဲခုတွေ့နေရတဲ့ဆင်းရဲမျိုးတွေဟာနောင်တခါမဖြစ်တဲ့နည်းအခုလက်တွေ့ခံစားနေရတယ်တဲ့အခုလက်တွေ့ရချင်းဘဝသိဖြစ်ပြီးတော့ဒုက္ခတွေရောက်လာခဲ့တယ်အခုဥမင်းကြီးကြလို့ဥမင်းလာခဲ့တယ်မကြောက်မှန်တာထားမှုတွေတွေ့ရတယ်ကိုဆင်းစစ်ဆင်းရဲတွေတွေ့ရတယ်အခုဘဝမှာလည်းငင်ယုံနာခန္ဓာတွေမြည်ပြီးတော့ဆင်းရဲတွေခုတွေ့နေရပါတယ်အဲဒီဆင်းရဲမျိုးတွေဟာနောင်တဖန်မဖြစ်နိုင်တဲ့နည်းပေါ့နောင်တဖန်ဒါမျိုးမဖြစ်နိုင်တဲ့နည်းဘဝတည်မဖြစ်ဘူးမအိုးဘူးမနာဘူးမသေးဘူးဆိုတဲ့နည်း အဲ့ဒီဥစ္စာလေးကိုဟောပါတဲ့ဒါကိုပြောတယ်အဲ့ဒါအဲ့ဒါလေးလည်းပဲအမှုလေးပြည့်တယ်ဒါမျိုးတစ်ဖန်ဒါမျိုးတစ်ဖန်ဒါမျိုးတစ်ဖန်ဆိုတာဣဒံဤစင်ရညွန့်ဒီအပရံတစ်ပါးကိုတခြားတစ်ပါးသောဣဒံဤစင်ရညွန့်ဒီသူသာသမပါဒပြန်ရတာဖက်ခဲ့ခဲ့တယ်ဒီတစ်မျိုးပဲပြောလိမ့်ဣဒံဤစင်ရမျိုးဒီအပရံတစ်ပါးကိုနားသိရမှသိတယ် ဒီဘဝမှတပါတခြားတပါအမြဲမြတ်နောက်ထပ်ပြီးတော့မဖြစ်ရဘူးလို့ဆိုလိုတယ်ဆိုလိုတာကဒီတစ်ချိန်မပြီးပါသေးတော့အခုလက်ရှိဘဝကတော့လွန်းနေကြီးတယ်ဒါကျင်လို့မရတော့ဘူးသူနောက်ထပ်မဖြစ်တယ်နီးဒါမျိုးတစ်ပါမဖြစ်ရဒါမျိုးထပ်ပြီးတော့မဖြစ်ဘူးဒီတင်းရွယ်ထပ်မဖြစ်ဘူးကျွန်းမှအဲကျွန်းဒီပါမှမှဆိုတာလေးကတော့ဒီမှာတော့ဆောင်ဖို့အနေနဲ့ တာယာနေတဲ့ကြမှာလည်းဒီဥစ္စာဆိုလိုကောင်းမှာမဟုတ်လားမှန်နေထက်တာမှန်တာမှားတာတော့ဒါဒီထဲမှာပါပါဘူးမပါမဲ့အဓိပ္ပာယ်တော့ရှိတယ်ကျွန်းအမှန်လည်းရှိတယ်မှားလည်းရှိတယ်ရှိတာပဲအလုံးပါတာတရားတွေဟာကိုယ်ဟာနဲ့ကိုယ်တော့မိရကိုယ်ဝေရနိဗ္ဗာန်ဆိုပြီးတော့ဟောထားတယ်ရှိတယ်အဲ့ဒါတွေဟာအခုအရေးကြီးတာအမှန်ကိုရေးကြီးတယ်သူဆိုလိုတာကလည်းဒါဆိုတာဆိုရင်သိကြည့်တာအကျဉ်းချင်းရာဖြင့်ဤဆင်းရဲသည်မရှိထိုးချင်းရာအဲဒီဆင်းရဲဒီဆင်းရဲမျိုးနောက်ထပ်မဖြစ်တဲ့တရား

ကောင်းသောလာခြင်းပဲတဲ့မင်္ဂလာရှိသောလာခြင်းပဲတဲ့ကျွန်တော်တို့ဘုံရောက်လာသိနေကြတယ်ရှင်ဘောရမတို့တို့ဘုံကမပိုးဘူးမနာမသေးဘူးသိနေကြတယ်တဲ့ရှင်ဘောရမတို့လူဘုံလုံးမဟုတ်တဲ့ပြရတယ်အခုဒီရောက်လာတာသိကံကောင်းတယ်သိနေကြတယ်ဆိုပြီးတော့ချီးကျူးတယ်အဲတရားကဒီမှာသူတို့ဘုံလည်းပဲမမြဲတဲ့ကြောင့်နေတရားဟောရတယ်တော်ဟောอยู่ရတယ်တိုက်ခံတော့ကိုဟောတယ်တော်ဟောမှနောက်မှသူသဘောကျသွားနောက်မှသူ့အသက်တွေပါတယ်တွေ့ပြတယ် သူကျေးဘွားကလည်းကုသိုလ်ကောင်းမှုတွေပြုလာတာတွေအဲဒါတွေအကုန်လုံးပြောတော့မှအင်းဟိုကောင်ဟုတ်ဟုတ်ဟုတ်လိမ့်မယ်ဆိုပြီးမြတ်သူဘုရားတရားကိုသူနားထောင်တယ်အဲဒါသူတို့ဘုံနဲ့သူတို့ဗြမာတွေကလည်းသူတို့ကသူတို့ထင်ကြီးနေတာသူကတက်ကသိရှင်းနေတော့မအိုမနာမသေးဘူးအောင်းမင်းတယ်အဲဒီနေ့ပရဘာနာမုဒ္ဒဘာသာတွေမှာလည်းဒီလိုပဲကိုယ်ဟာနဲ့ကိုယ်တရားဆုံးလမ်းဆုံးလေးတွေရှိတယ်အဲအောင်းမင်းဘုံမေး အောင်းငယ်ပုံတွေဆိုင်တွေမှတ်ပြီးတော့ဆိုထားတာတွေဟိုမှာနတ်ဘုံမြမဘုံတွေပဲအဲ့ဒါတွေကမုံမနာမသေးဘူးဆိုတော့ဒါတွေကိုလူတွေကတော့အဲ့ဒါကြိုက်နေရတယ်အခုလိုတော့ဆိုတော့သူကလူတွေသူသားကတော့ခုဘဝတဏှာတွေနဲ့ကိုယ်ဘဝတွေခင်မင်းတွေ့တာနေတာသာယာနာရှိနေတာကိုရှင်းတော့ခုဘဝမှာအာယုံ၅ပါးတွေနဲ့ခံစားနေရတယ်လို့နောက်တော့ဘဝတွေလည်းခံစားနေနေတာကိုဒါတွေမခံစားရတော့ဘူးဆိုရင်မကြိုက်ဘူးသူက လိုဘဝတွေမရှိတော့ဒီလိုအဖြစ်မျိုးတွေမဟုတ်ဘူးဆိုရင်မကြရဘူး။ဒါဒီလိုအဖြစ်မျိုးတွေနဲ့ဘဝမနာမသေးပဲတည်ရမယ်ဆိုလို့ချင်းအဲ့ဒါကိုတက်ခြေတုံးကဘုန်းကြီးရတယ်ဘာလဲတက္ကတယောက်ကမင်းဘူး။သင်ကြားတဲ့နိဗ္ဗာန်ဆိုတာဘဝမနာမသေးဘူးဆိုတာဟုတ်ပါရဲ့လို့အခုယုံနာခန္ဓာမျိုးတွေနဲ့လူခန္ဓာမျိုးနတ်ခန္ဓာမျိုးနဲ့ပဲဒီကိုမျိုးနဲ့ပဲ မြဲတည်ပြီးတော့မိုးမနာမသေးပဲနေရလို့ရှိရင်မကောင်းဘူးလားတဲ့ပြောတယ်။အာကောင်းတာပေါ့လို့ဒီနေရလို့ရှိရင်ကောင်းတယ်လို့သူဒီလိုပဲကြည့်ရတယ်သူက။ဒါလည်းပဲလောကဘက်ကနေပြီးကောင်းတယ်လို့ပြောရတာပဲလေအမှန်တော့ဒါကောင်းတာမဟုတ်ပါဘူး။မိုးမနာမသေးရတယ်။နော်ဖရာကဘာဖြစ်လို့မဟုတ်ဘူး။မရှိလို့မဟောတာဘယ်နဲ့လုံးလဲလို့ရှိမှမရှိပဲနဲ့တို့သာ။ရှိရင်ဟောမှာပေါ့လို့သူကမရှိပဲနဲ့ကိုကဖြစ်ချင်တာနဲ့ကြာပြီးတကလားဒီလိုဖြစ်တဲ့ပုံဆိုပြီးကြာဟောလို့ဟုတ်မှာမဟုတ်ပဲနဲ့လကားဟောလို့ပဲဖြစ်မှာလို့မရှိဘူးလို့ ယုံနာခန္ဓာရှိရင်ပြည့်ပြည့်တဲ့တရားရှိရှိရင်ပြည့်ရမှာပဲလို့ကဒီနေ့ကြလို့ရှိရင်ဖြင့်ဦးချင်းပေချင်းဆိုတာရှိရမှာလို့ကဘယ်နဲ့မှမတတ်နိုင်ဘူးဒီလိုခန္ဓာတွေရှိပြီးတော့ကိုမြဲတည်နေတဲ့ပုံမျိုးလည်းမရှိပါဘူးလို့ဒါကြောင့်မို့မြတ်စွာဘုရားမဟောတာမရှိလို့မဟောတာပဲတော့အမှားအပြင်လည်းပဲအဲ့ဒီလိုရှိနေတာလည်းကောင်းတော့လည်းမကောင်းဘူးလို့သိကြတာ အဲကိလေသာမျက်စိနဲ့ကြည့်လို့သာဒီခန္ဓာတွေနဲ့ဟာခံစားနေရတာတွေ့နေရကြုံနေရတာကောင်းတယ်လို့ထင်နေတာစဉ်းစားကြည့်လို့ရှိရင်အဲ့ဒါတွေကဆင်းရဲနေတာဒီအာယုန်တွေတည်းအာယုန်ပြုနေရခံစားနေရသုံးဆောင်နေရကြားနေရသိနေရတွေ့နေရလုံနေရကိုင်းနေရဒါကဒုက္ခတွေရောက်နေတာလို့သူကကောင်းတဲ့ဥစ္စာတွေတော့မဟုတ်ဘူးမာစင်စေကောင်းတာကသူကတကယ်လဲကြည့်ပြီးတော့နေတယ်နိဗ္ဗာန်ပြေယုံနာခန္ဓာတွေအသိမဖြစ်တာလားကောင်းတာလို့အဲ့ဒါဟာကျွမ်းမှာပဲလားမိကိုရအမှန်အစ်စ်ပဲ အာဒီနေရာလေးချင်းကောင်းပါတယ်ဆိုပြီးတော့တော့ကြတော့မကောင်းမနဲ့ရှင်းတာကိုတော့ကြတော့ဒီနေရာကိုပကားပြမကြီးတို့သူတို့ဘုံကမအိုပါဘူးမနာပါဘူးမသေးပါဘူးဆိုဒွါသတတိတယ်လေ90နဲ့2ယောက်တော့ရှိတယ်ဆိုတော့သူတို့ပါတီကသူတို့ဖွဲ့ကပြမခေါ်ရသူတို့မအိုမနာမသေးတာဒါပေမဲ့သူတို့နေ့ကြသေးကုန်မှာတော့အဲ့တော့ဘိုးမနာမသေးတဲ့ဥစ္စာတွေသူတို့ဘုံမှာဘိုးမနာမသေးပါဘူးဆိုရင်ဒီနေ့ကြတော့သိလို့ရှိရင်ဒါမမှန်တဲ့ဥစ္စာပေါ့ပြီးကိုရမမှန်ဘူးကျွမ်းမှမဟုတ်သေးဘူး ပင်လည်းတဲ့မျောမယ်ခုနကပြောတဲ့ကာမောကဘောကဒီထောကဝိဇောကတွေနဲ့မျောပြီးတော့နေအောင်မယ်မမျောနိုင်တဲ့ကျွန်းပေါ်တယ်ခိုင်းမှတဲ့ကျွန်းကျွန်းမှန်ကျွန်းမှပြီးတဲ့ခါလာတက်လိုက်တော့ကြာတော့ရည်ကြီးတွေဖြစ်ပြီးတဲ့ခါလာမျောသွားလို့ရှိရင်လကနေမှာမဟုတ်ဘူးအဲ့ဒါမျိုးတယ်အမှန်လည်းပဲအထိပ္ပယ်တော့နည်းနည်းတော့ရှိတယ်ဒီမှာအပူလေးထည့်ပြီးတော့ဒီကျွန်းမှဒီပါဆိုရင်ဒီပါဆိုရင်အမှန်ပြရမှာပေါ့လေအမှားတော့မပြရတာကျွန်းမှထည့်တာကျွန်းအားကျွန်ုပ်အားကိုမေကျွန်ုပ်အား ညွန်ပြပါတဲ့ကျွန်းမှန်ကျွန်းအားညွန်ပြဒါမျိုးတဖန်မဖြစ်ရန်ကျွန်းမှန်ကျွန်းအားညွန်ပြပါအဲဆိုဒါမျိုးတဖန်မဖြစ်ရန်ကျွန်းမှန်ကျွန်းအားညွန်ပြပါဒါမျိုးတဖန်မဖြစ်ရန်ကျွန်းမှန်ကျွန်းအားညွန်ပြပါ ဒါမျိုးတစ်ခါမဖြစ်ရန်ကျွမ်းမှန်ကျွမ်းအားညွှန်ပြပါဒါမျိုးတစ်ခါမဖြစ်ရန်ကျွမ်းမှန်ကျွမ်းအားညွှန်ပြပါ သူမေးတယ်သုံးသွားပါပြီသူရင်ကြောက်ဖွယ်သမုတ်ဝဲရေလဲကြော၌ညောရရှာရင်ကြောက်ဖွယ်ကောင်းတဲ့ရင်တွေကြည့်ပြီးနေတဲ့သမုတ်ရအလဲကောင်းရင်ကြောမှာညောနေကြတဲ့တ attva တွေတဲ့အဲဒီတ attva တွေဘာဖြစ်သေးသလဲဆိုတော့ကဟိုဟိုသေးလွှမ်းမို့တဲ့ဟိုချင်းပြင်းပြကလည်းကောင်းမွန်နေတယ်လို့ဒုက္ခတွေရောက်နေရတယ်တဲ့ဟိုလိုက်ပြေးလိုက်ဟိုလိုက်ပြေးလိုက်နေပါလေတချို့ခဏလေးပဲ ကိုကိုအောင်လေးတွေပါလေးတွေညာခဏလေးပဲလုပ်နေရတယ်ကျိုးလဲနာရီပိုင်းလောက်တက်ရှိတာနဲ့ဒီကကျိုးလဲရက်ပိုင်းလောက်တက်ရှိတာကျိုးလဲလပိုင်းလောက်နမနာတက်ထူကြပါတယ်အဲ့ဒါလေးကြည့်လိုက်လို့ရှင်မြင်ပါမှပျော်မွေ့စရာမရှိဘူးဘဝဖြစ်လာတာနဲ့သေဝရပဲရှင်းချူနေတော့တာသေဝရပဲဟိုမှာရောက်တော့မလို့ဒီလားလှနေတယ်လို့ဖြစ်နေအဲ့ဒါလူလူလူလောကနဲ့ကြည့်တာကိုတခါ လူတွေရဲ့အသက်ရှင်တဲ့နတ်တွေကနေကြည့်ကြလို့ရှိရင်လူပြည်မှာအသက်ကလေးကတိုးနေရတာပဲလူပြည်ကနှစ်ပေါင်း90မှာသူကသတုမာယနာပြည်ကတရက်ဆိုတာကိုအဲတော့သတုမာယနာပြည်ကနေကြည့်လို့ရှိရင်အခုလူလောကနေကြည့်ရင်တချို့လည်းပဲတရက်လောက်သက်ရှင်မှာ250အတွင်းပြီးတော့တွေကအများကြီးပဲတချို့လည်းပဲ2ရက်လောက်2ရက်အတွင်းပဲ2ရက်တည်းမှာဘူးသူက2ရက်ဆိုရင်သူတို့မှာဒီလူပြည်လောကအနှစ်နဲ့တွဲလို့ရှိရင်နှစ်ပေါင်း100ရှိသွားတာကိုအနှစ်100ကျော်နေရတဲ့ပုဂ္ဂိုလ်ကရှားတာပဲ အဲတော့သုဓမာယနာပြန်နေပြီးတော့လူပြည်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဖြင့်ကနေ့တည်းကနေ့ပဲလူဖြစ်ပြီးကနေ့ပဲဒီသားတွေကလည်းရှိဦးမှာပေါ့အဲပြီးတော့ကနေ့ဖြစ်ပြီးနေ့ဖြစ်ငါကြဒီသားတွေကမနေ့ကလောက်ဖြစ်လာတဲ့ပုဂ္ဂိုလ်ကနေ့ဒီသားတွေကရှိမှာပေါ့အဲလူလောကနေရတာဘာမှစိစိမ်မရှိဘူးလို့သူအောင်းမိမှာပဲอืมသူအောင်းမိမယ်အဲသူတို့ထက်ကြတဲ့ဒါရင်သာတို့ယာမာတို့ဆိုတော့သာပြီးသက်ရှိတာကိုဒါရင်သာကလူပြည်ကနှိမ့်ပြရမှာသူတို့ဒီမှာတရက်ဆိုတော့တရက်လောက်ပဲ အများဆုံးရှင်တယ်။ယာမာကြတော့လူပြေကနှစ်ပေါင်းနှစ်ယာမာသူတို့စီမှာဟိုသိင်းစီတာပေါ့။တရက်စီတာပေါ့။အဲတော့သူတို့တရက်တောင်မရှိဘူးနေဘွယ်လောက်သက်ရှင်နေတော့ဒုတိတာနေကျင်းတဲ့နှစ်ပေါင်း400မှာအဲ့ဒါကတော့ဟိုတနေ့ရဲ့တစ်စိတ်ပဲရှိတော့သူစား။အဲတော့နတ်ပြည်ကနေကြည့်မယ်ဆိုရင် လူပြေအသက်ပိတ်တိုးနေတယ်။သာသာပြလဲတဲ့တုန်းကဘုရားလောက် ပရိသေတွေနေတဲ့ခါတွေကစပြီးတော့ဘုရားလောင်းပူဇော်ဖို့ရဘုရားလောင်းတယ်အဲမွေးဖွားတဲ့ခါကလာပူဇော်ဖို့ပန်းကုန်းကြဆိုတော့မွေးဖွားတဲ့ခါကလည်းမပူဇော်လဲရအောင်တော်တော်တဲ့ခါပူဇော်မလို့သာတော်တဲ့ခါလည်းမပူဇော်အောင်ပန်းကကုန်းတာမပြီးသေးပဲဖြစ်နေပန်းကုန်းတာကကဲတခါနာကြီးကုန်းနေဝင်ရပါတယ်လူသာနာပြင်းပန်းကုန်းတယ်ဆိုရင်အလုပ်ရှိအောင်လုပ်ရှိတယ်လို့ပြောရအောင်စဉ်းတတ်ပြီးတော့ ပျော်ပါးတွေများနေပုံရပါတယ်ပြီးလိုက်ကားလိုက်ခုံလိုက်နဲ့တခါတည်းစကားပြောလိုက်တော်တော်နဲ့တခါတည်းလုံလုံညံ့တယ်တူပါတယ်ဟိုသွားလိုက်လာလိုက်နဲ့ပန်းကတကယ်ကုန်းတာဟုတ်ပုံမရဘူးပန်းကုန်းကဘာမှမပြီးဘူးဆိုတယ်ရတော့ထွက်တော့လည်းမပြီးသေးဘူးဆရာပြစ်တဲ့ခါလည်းမပြီးသေးဘူးဆရာပြစ်ပြီးတော့တခါတရားဟောတဲ့အခါပူဇော်မလို့ဥစားအဲဓမ္မစကြာတရားဟောတော့လည်းမပြီးသေးဘူးအဲနောက် ဒါပြိဋိနိဗ္ဗာန်ဆံအောင်ဆိုတော့ပြိဋိနိဗ္ဗာန်ဆံတဲ့အခါကျတော့ပြိဋိနိဗ္ဗာန်ဆံတော့မလို့လို့တော့မှအဲသူအဖော်နာတီကမိတ်ဆွေနာတီကသွားပြီးတော့ပြောတယ်သူတို့ပန်းကုန်းနေတဲ့နာဘွယ်တုတ်ပြီးတာကလားဘာလို့မပြောတော့ဘာလို့သူနာတီအထက်နာတီပါပဲဒီတော့ဘာလို့ဘုရားပန်းကုန်းနေတယ်လဲလို့မေးတော့ဟာသူတို့မြတ်စွာဘုရားပူဇော်ဖို့ပဲမြတ်စွာဘုရားပူဇော်ဖို့တို့မြတ်စွာဘုရားအခုပြိဋိနိဗ္ဗာန်ဆံတော့မလို့တဲ့ တို့ထွက်လို့ဘုရားဖြစ်လို့တကယ်လည်းဓမ္မစကြာတရားတွေဟောလို့တရားဥတွေဟောလို့ခုပြိဋိဘာသာသံတော်မလို့နှုတ်ညာနာပါလားလေဘုရားတနည်းကမှာတနည်းဆိုတယ်မကြိုင်ငါမှကုသလူပြင်မှာလည်းဟောတော်မူတယ်ဆိုပြီးတော့အခုတော်ဆိုအခုပဲဘုရားဖြစ်အခုပဲတကယ်တရားဟောလို့အခုပဲပြိဋိဘာသာနှုတ်ညာနာပါလားညာမနေရတဲ့ဟိုမှာပြိဋိဘာသာတော့မလို့ဆိုတော့မှလည်းပန်းကုန်းမပြီးပဲတပင်းစားနဲ့လာပူဇော်ရတယ်လို့ဆိုတာကိုအဲ့တော့နတ်တရားနဲ့ကြည့်လို့ချင်းလူပြေလောကလည်းအသက်တူတူလေးပဲ အဲနတ်ပြည်တွေလည်းပဲအတူတူပဲနတ်ပြည်တွေလည်းပဲအဲဗြဟ္မပြည်ကနေကြည့်မယ်ဆိုလို့ရှိရင်ဖြင့်အဲ့ဒီဟာနတ်တက်ကလေးတွေကလည်းတူတူလေးခဏလေးခဏလေးနတ်တွေကပေးမယ်ဗြဟ္မအခြေကြီးဟာကိုခုနဗျာမို့ပကဗြဟ္မကြီးကသူတို့ပုံမှန်မသေးဘူးလို့ပြောနေလားအဲဒါကြောင့်လောကမှာိုခြင်းတို့ပေခြင်းတို့ဆိုတဲ့တရားတွေကလည်းသွမ်းမှုနှိမ့်ဆက်နေတယ်တဲ့အဲဒီဘတ်တော်တွေကိုကိုပေသွမ်းမှုလူသုံးမျိုးတဲ့ ကိုကိုကိုရာဟောပြပါအဲဒါမျိုးတစ်ဖန်မဖြစ်ရင်ကျွန်းမှကျွန်းအားညွန်ပြပါကျွန်ုပ်ကလည်းပဲမိကိုရာဖြစ်တဲ့တရားကိုဟောကြားတော်မူပါဆိုပြီးတော့ကြောက်တာကောဟုတ်လားအမေးပြီးသွားတယ်နော်ဖြေဟောမယ်ဒီကလည်းသူ့အမေးတိုင်းကြောက်ပြီးတော့ဖြေလာတာပါလွယ်လွယ်ပါပဲသူက မေဇေတရသမိန်ဒိဋ္ဌာတံဩဂေဇာတိမဟာဗေဇရာမစ္စုပရိဒါနန္ဒီပံပပြုမိကပ္ပတေကပ္ပဟောကပ္ပဘုံနာမဟာဗေကြောင့်မဲ့ဖွယ်ကောင်းလားစွာသောဩဂေယယင်းဤဇာတိဖြစ်၍နေလာသောမေဇေတရသမိန် မစ္စေတရာသမိန်သမုဒ္ဒရာ၏အလယ်၌ဒိဋ္ဌာတံတည်၍နေကြကုန်သောသရာမေစုပရိဒါနံအိုခြင်းပေခြင်းဖြင့်နှိမ့်ဆက်ခံရကုန်သောပတ္တဝါတို့အားဒီပံခိုကိုရာဖြစ်သောဒီပံခိုကိုရာမိယာဖြစ်သောကိုင်းကျွန်းနှင့်အလားတူသောတရားတော်များကိုအဟာငါသည်ပပြုမိဟောကြားလိုက်ပေရန် ဒါသူမေးတဲ့အတိုင်းပဲရွေလည်းမှမျောပြီးတော့နေတဲ့သတ္တဝါတွေကိုရှင်နာချင်းသိချင်းနှိမ့်ဆက်နေတဲ့သတ္တဝါတွေကိုအဲမိယာကိုင်းကျွန်းတရားကိုဟောတော့မယ်ဆိုပြီးသားပြင်ရင်ပြီးတာပါပဲ။အဲငါကတော့ကိုရှိတဲ့အတိုင်းပါပဲသူပြောစရာမလိုပါဘူး။အဲဆိုတော့ခုနကပုတ်တိုင်းနဲ့ဘာမှမကူလောက်သားတော့နည်းနည်းလောက်ပဲကွဲတယ်။ခုနကတော့ရရင်ကြောနိုင်ညောကြချာပြီ။ညောကြချာရင်ကိုကြတော့ညောကြပြီ။ညောနေကြပြီပေါ့လေ။ဆိုလိုရမှာ။ ရေရင်ကြောက်ပွယ်သမုတ်ဝဲရေလေကြော၌ညောကြသည်ရေရင်ကြောက်ပွယ်သမုတ်ဝဲရေလေကြော၌ညောကြသည်ရေရင်ကြောက်ဖွယ်သမုတ်ဝဲရေလေကြော၌ညောကြသည် Thanks. မိုးလူသုံးမျိုးကိုကိုကိုရာဟောပြမည်ကိုသေးသွမ်းမိုးလူသုံးမျိုးကိုကိုကိုရာဟောပြမည်ကိုသေးသွမ်းမိုးလူသုံးမျိုးကိုကိုကိုရာဟောပြမည် ဟောမယ်ဆိုတဲ့ပဋိညာဉ်လောက်ပဲရှိပါလေတဲ့အဲညီလယ်မှာမျိုးကုန်နေရတဲ့ခုနကပြောခဲ့ပြီဒီမှာပြောဖို့မလိုပါဘူးအကိဉ္စနံနာရဏံဣတံဒီပါနာပရံအကိဉ္စနံနာရဏံဣတံဒီပါနာပရံနိဗ္ဗာနာဣတိနံယူမိသရာမိစုပရိခယံဒါကသူကမှီဝရတရားနိဗ္ဗာန်တရားကိုခေါ်တာ A zredad bra naena iji na b ume zaramezu bregyakab bụ na agizco ya mbileraa ike ya bd nraụ ဆွဲကိုင်းမှုကင်းအားဖြစ်သောဧတံဤတရားသည်ဒီပံအာသာမိကိုရာဖြစ်သောကိုင်းကျွန်းကြီးပါပေ၏အနာပရံထိုမတပါသောအာဟုအာထာယမရှိတော့ပြီဟောမိယာကိုင်းကျွန်းကိုဟောပါလို့ဆိုတော့မိယာဖြစ်တဲ့တရားကတော့အာဟုရဖြစ်တဲ့တရားအာဟုလောက်တဲ့တရားကဘာလဲ အကိဉ္စနအနာဒါနပဲအကိဉ္စနကြောင်းကြမှုတရားတွေကင်းအောင်လုပ်ရမယ်ကြောင်းကြမှုတရားတွေကင်းလို့ရှိရင်အဲ့ဒါအကုရဖြစ်ပါပြီအာရဏခေါ်တဲ့ဆွဲကင်မှုတရားကင်းရမယ်ဆွဲတာဆွဲတာသုံးတစ်ခုကိုဆွဲကင်ထားတယ်လို့ပြောတယ်ဘုံမှာရည်ရဲပါတဲ့ကိုကြသွားမယ်ဆိုလို့ရှိရင်ရင်မနစ်အောင်လို့တစ်ခုကင်ထားတာကြည့်အောင်မှာဘို့ဆိုတာဒီသစ်ပင်ကင်ထားတာလည်းကြည့်မယ်သုံးဖို့အကျိုးကင်ထားတာလည်းကြည့်မယ်သုံးဖို့ ဒီသစ္စာတို့ဘာလို့ကင်ထားတာရှိမယ်လေနံရံတို့ဘာလို့ဆွဲကင်ထားတာရှိမယ်အဲဒီလိုဟာမျိုးပေါ့အဲဒီလိုဆွဲကင်ထားတာလေးနဲ့ထုတ်လိုက်ရမယ်တဲ့ဆိုလိုတယ်ကွာကြောက်ကြတာလေးထုတ်လိုက်ရမယ်တဲ့အဲတော့ရည်တဲ့နေတဲ့ပုဂ္ဂိုလ်နဲ့တော့ဒီတရားနဲ့တော့ပြောင်းပြန်ကြီးတော့ဖြစ်နေပြီလူကဟုတ်လားရည်တဲ့ကြတဲ့ပုဂ္ဂိုလ်ကတော့ကြောက်ကြတယ်ကြောက်ကြမှဖြစ်မှာကြောင်ညမဆိုင်ရင်မြုပ်သွားလိမ့်မယ်သူကလှုပ်လှက်ပြီးတော့လုပ်ရမယ်ကြောင်ညမဆိုင်ပဲနဲ့နေလို့မဖြစ်ဘူးမိတော့ကမြုပ်မသွားအောင်လို့သုံးတစ်ခုကင်ကြရှိနေကင်ထားမှ ကင်မထားလို့ထုတ်လိုက်လို့ရှင်ပြင်းအဲ့ဒါဟာတော့တခါလည်းမြို့ကုန်ပဲရှိတော့တယ်ဟိုမှာဘောကွင်းတို့ဘာလို့ရှင်လဲအဲ့ဒါကင်ထားမှရှင်ပါလို့မကင်မဲနဲ့ကင်ဆွဲကြကိုလည်းထုတ်လိုက်မယ်ဆိုလို့ရှင်တော့အမြို့ကုန်ပဲရှိတော့လှုပ်လည်းမလှုပ်ကြောင်ကြလည်းမသိပဲနေရင်ဒါမြို့ကုန်ပဲရှိတော့တယ်အဲ့ဒါမှလို့ဘုရားကဒီလိုခေါ်တယ်လို့ဆိုတာအဲဒီနဲ့တမျိုးစီခေါ်တာတယ်ဒီမှာအာကိစ္စနာအာကိစ္စနာကြောင်ကြမှုကင်းရဖြစ်သောအနာရဏံ ဆွဲကင်မှုကင်းအားဖြစ်သောဧတံဤတရားသည်ဒီပံအကုအထာယဖြစ်သောကိုင်းကျွန်းပါပေသည်အနာပတအနာပရံထုံမာတော်သော အကုအထာကိုင်းကျွန်းမရှိတော်ပြီသိပြင်မရှိဘူးတဲ့တန်မြာထဲမှာတန်မြာရင်ကြောမျောနေတဲ့ပုဂ္ဂိုလ်အဲ့ဒါနှစ်ခုပဲအဲကြောင်းကြဆိုင်ပြီးတော့နေတဲ့တရားတွေကိုပယ်လိုက်ကြောင်းကြမဆိုင်နေတဲ့ဟုတ်လားမိမိခန္ဓာကိုယ်သူတော်ခန္ဓာကိုယ် တွင်းပြင်ယုံနာခန္ဓာတွေနဲ့စပ်ပြီးတကလည်းကြောင်းကြစိတ်တွေတရားတွေရှိတယ်တဲ့ဒါတွေကိုပယ်ရလိမ့်မယ်တဲ့ပြီးတော့ကသွဲကင်ထားတဲ့တရားရှိတယ်တဲ့မလွတ်ရှင်တဲ့ဟာတွေရှိတယ်တဲ့မလွတ်ရှင်တာလည်းဟာတွဲတာတာလေးရှိတယ်အဲ့ဒီတွဲတာလေးဖြုတ်လိုက်ဒါရင်းတစ်ခုဖြုတ်လိုက်လို့ရှင်ပြင်းအာကိုရပါပဲတဲ့အာကိုရပါပြီကျွန်းမော်ရောက်ပါပြီလို့ဆိုလိုတဲ့လူလားသေတဲ့နီးမရှိဘူးတဲ့သေတဲ့နီးနဲ့တော့လုံးလုံးမရဘူးတဲ့သေတဲ့နီးနဲ့ ချမ်းသာအောင်ဆိုပြီးဒီကလာကြောင်းညာဆိုင်ပြီးတော့နေရင်ဟိုတင်းလိုပဲကြောင်းညာဆိုင်လေကြောင်းညာဆိုင်လေဒုက္ခရောက်မှာပဲဒါကတော့ကောင်းဆိုပြီးဒီကလူတွေလှုပ်လေလေဒါကတော့ဒုက္ခနဲ့တွေ့နေမှာပဲပြီးတော့ဆွဲကင်ထားမယ်ဆိုလို့ရှိရင်လည်းဆွဲကင်တာမလှုပ်လေလေပဲဟိုဒါဒါကျိုးများခိုင်မိတာလည်းပေါ့လေဟုတ်လားဒါကျိုးဝါရကျိုးတွေကိုဒါမိကျိုးတွေသွားပြီးကင်လို့ရှိရင်ပြင်တွေ့ရင်သိသိချင်းလွှတ်ရင်လွှတ်မလွှတ်လို့ရှိရင်ဒါမိလောင်သေးမှာပဲဆိုတာဒါလိုလို့ဆိုတာ ဆွဲကင်ထားလို့ရှိရင်မရဘူးဆွဲကင်တာကိုလည်းတွေ့ရအောင်အာကိဉ္စနာနာရဏဧတံဒီပါနာပရံနိဗ္ဗာန်ဤတိနာမြုမိသရာမစ္စုပရိခယံအဲ့ဒါဘာခေါ်တော့ဆိုတော့သရာမစ္စုပရိခယံပူခြင်းသေခြင်းတို့ဤအကျွမ်းမဲ့ကုံရာဖြစ်တော်ပူခြင်းတရားသေခြင်းတရားတွေပြင်မှာကျွမ်းမဲ့ကုံတာတဲ့ဟုတ်လားဒီပြင်းဤတွေမကုံဘူးဒီပြင်းဤတွေနဲ့ဆိုလို့ရင်ပြင်းရမိုးအောင်လို့မနာအောင်လို့မသေးအောင်လို့ဆိုပြီးတော့တတ္တဝါတွေဆိုကြမ်းကြဆိုင်နေကြတာပဲအထုံနေကြတာပဲ အာနာပါမှာလည်းမဥမနာမသိတဲ့တရားရှားနေရတာပဲရှားနေကြတော့တော့ဘုရားလောင်းတော်ထွက်သွားတော့အလာရဥဒကတို့ပြီးသွားပြီးတော့ဤတောင်ကအာထုသေးတာပဲအလာရရဲ့သိကြလည်းသူတရားကောင်းပါတယ်ဆိုပြီးပြတာဥဒကရဲ့သိကြလည်းသူတရားကောင်းပါတယ်ဆိုပြတာအဲ့ဒါတွေပါတယ်လို့ဆိုအာယုဘဇံတရားတွေပဲအာယုဘဘုံရောက်တယ်အာယုဘဘုံရောက်တော့အာယုဘဘုံမှာလည်းပဲသူကဘာပေါင်း6000နဲ့7000 4000လို့နေပြီးရင်ဒါတရားကြံတာပဲသူချင်းတရားမကင်းဘူး သို့တော်လည်းပဲသာသနာ့ဘာတော့အဲ့ဒါလောက်ဟာဒီအမြင့်မြတ်ဆုံးပဲဆိုရင်မိုးမနာမသေးဘူးဆိုပြီးတော့သူတို့လည်းပဲလမ်းဆုံးကားဆုံးနေရာပြင်ကျင့်နေကြတာပဲဒါကတော်တော်မှန်သေးတဲ့လမ်းပေါ့လေအခုတချို့တချို့ဘာသာတရားတွေမှာကတော့ဒီလိုကိုကျင့်ရတာမဟုတ်တော့ဘူးဘုရားကိုယ်ပဲနဲ့ကောင်းကင်ဘုံရောက်ပြီးတော့ချမ်းသာနေပါလိမ့်မယ်ဆိုပြီးတော့သူများအားကိုးပြီးတော့လုပ်နေတဲ့ဟာတွေကဒီဟာတွေရှိတယ်အဲ့ဒါတွေပဲများပါတယ်အဲ့ဒါတွေကတော့တော်တော်ကိုသိမိချရတဲ့ဥစ္စာတွေပဲအဲ့ဒီနည်းတွေက တကယ်အားဖြင့်အာမကိုလောက်တဲ့ဥစ္စာတွေရှင်းသူကတော့တကယ်အားကိုလောက်တဲ့အိုချင်းသိချင်းတွေတကယ်ကိုကုံသွားတဲ့ငြိမ့်သွားတဲ့တရားသရာမစ္စုပရိပ္ပံအိုချင်းတရားသိချင်းတရားတွေလုံးဝငြိမ့်တာတဲ့လုံးဝကုံတာတဲ့ဘာလို့ဆိုရင်သရာမစ္စုပရိပ္ပံအိုချင်းသိချင်းတရားတွေလုံးဝကုံငြိမ့်ရဖြစ်သောနာထိုတရားကိုနာထိုတရားဆိုတာဘာတရားလဲခုနပြောတဲ့အကိစ္စနာနာရဏတရားလေး င်စနာဆိုတဲ့မိမိခန္ဓာသူတစ်ပါးခန္ဓာနဲ့စပြီးကြောင်းကြဆိုင်နေတဲ့ကြားလေးကိုသွန်းလိုက်ခြင်းအာရဏဆိုတဲ့သွဲကြိုင်မှုလေးကိုယ်ဘဝလေးကိုယ်ခန္ဓာလေးနဲ့တွဲပြီးတော့ဒီလိုကိုယ်ဘဝလေးနဲ့ကိုယ်ကောင်းတယ်ဒီလိုဖြစ်ခြင်းနဲ့ဒီလိုဖြစ်ခြင်းနဲ့ဟိုလိုဖြစ်ခြင်းနဲ့စသည်ဖြင့်ကိုယ်ဖြစ်ကိုယ်ဘဝလေးကိုမသွတ်နိုင်တဲ့သဘောလေးအဲ့ဒီအစွဲလေးဒါလေးကိုပြုတ်ပြုတ်အောင်အထောက်အမှာဒါလေးထုတ်လိုက်ပါတဲ့အဲ့ဒါလေးထုတ်လိုက်လို့ရှိရင်ဒီနာထိုတရားကိုနိဗ္ဗာန်ဤတိဆင်းရဲခသိဉ္ဉ္ရနိဗ္ဗာန်ဟူ၍အာငါသည်ပြုမိဟောသည်အဲ့ဒါနိဗ္ဗာန်ပဲ အဲ့ဒါမိရပဲတဲ့ဒါလေးကြောင့်မှတွန်းမှာဟုတ်လားကောင်းတယ်ဆိုတူတူလေးပဲတူတူလေးမလို့ဘာဝနာလုံးနေတော့သိကောင်းတယ်တူတူလေးရမယ်လို့ဒီတိုင်းဆိုတော့လည်းပဲအဲသိဖို့လည်းသိမလွယ်ပါဘူးကအကိစ္စနာကြောင့်ညကင်းရဖြစ်သောနာရနာဆွဲကြိုင်မှုမရှိရဖြစ်သောဧတံဤတရားသည်ဒီပံအာကိုရာဖြစ်သောကျွန်းကျွန်းကြီးပေသည်ဒီလောက်နဲ့ပေးုံနဲ့ကတော့ဘာမှလုပ်လို့မရသေးဘူးသူအလုပ်ကြတာလေးကိုဆိုကြတော့ပြောရမယ်ကွာသူကအလုပ်ကလေးတွေပါ အဲ့ဒါကိုအောင်ပုကလေးပြရအောင်ကြောင်းကြကင်းစင်တဲ့ကြောင်းကြကင်းစင်အောင်လုပ်ရမယ်ကြောင်းကြကင်းစင်လို့ချင်းမိရပဲကြောင်းကြကင်းစင်လာတဲ့ဘက်ကအနာရဏအရကလွတ်လိုက်လင်းလွတ်လိုက်ဆွဲကြိုင်မှုမရှိဘူးဆိုလွတ်ရတာဟောဆိုတာထုတ်ချရတာပဲဆွဲကြိုင်ထားတာလေးလက်လွတ်ရတာပဲလွတ်လိုက်လင်းအဲသွန့်လွတ်တယ်ဆိုပါတော့သွန့်လွတ်တယ်လွတ်လိုက်တယ်ဆိုတော့နည်းနည်းလေးပဲကိစ္စမှာသွန့်လွတ်လင်း ကြောင်းကြကင်းစင်သွတ်လွတ်လင်းထိုးပင်အဲ့ဒီတရားပဲထိုးပင်ထိုတရားဒီမယ်အနာပရံကိုသိမြင်မရှိဘူးလို့ဆိုတာထိုးပြီးပင်နဲ့ထိုးပြီးပင်နဲ့ခိုကိုရပဲထိုးပြီးထိုးပင်ခိုရဖြစ်တော်တယ်ထိုးပင်ခိုရလားမိရလားမသိတော့ကိုတင်တာပေါ့အဲခိုရပဲထိုးပင်ခိုရဖြစ်တော်သည်အဲဆိုရ ကြောင်းညကင်းစင်စွန့်လွတ်လင်းထိုပင်ခိုရာဖြစ်တော်သည်ကြောင်းညကင်းစင်စွန့်လွတ်လင်းထိုပင်ခိုရာဖြစ်တော်သည်ကြောင်းညကင်းစင်စွန့်လွတ်လင်းထိုပင်ခိုရာဖြစ်တော်သည် ကြောင်းညကင်းအောင်အားထုတ်ရမယ်။ကြောင်းညကင်းသွားလို့ရှိရင်ဘုရားကြောက်ပါက ကြားရောက်ပြီးတော့လာတဲ့ယူရနာနေရတဲ့နဲ့စပြီးကြောင်းကြမှုလေးတွေရှိနေတာကိုຢာကနဲ့ကြောင်းကြဆိုင်နေတယ်ဒေါသနဲ့ကြောင်းကြဆိုင်နေတယ်မောဟနဲ့ကြောင်းကြဆိုင်နေတယ်မာနနဲ့ကြောင်းကြဆိုင်နေတယ်ဒိဋ္ဌိနဲ့ကြောင်းကြဆိုင်နေတယ်အဲဒီကိလေသာတွေကြောင်းကြဆိုင်နေတယ်အဲဒီကြောင်းကြဆိုင်မှုကိလေသာလေးတွေကျင်းရဒါလေးတွေကျင်းရမှာထုတ်ရမှာသူမြင်ရကနေပြီးတော့မြင်ရတဲ့အာယုံကိုပါရနှစ်ပဲဒီသဘောကျနေလို့ရှိရင်လို့ຢာကနဲ့ကြောင်းကြဆိုင်နေတာပေါ့ မြင်ရတဲ့အာရုံနဲ့စပ်ပြီးတော့ကိုဒေါသဖြစ်ပြန်လို့ရှိရင်လည်းဒေါသနဲ့ကြွကြွဆိုင်နေတာအဲမြင်ရတဲ့အာရုံကပုဂ္ဂိုလ်သတ္တဝါအနေအချင်းထင်မှားပြီးတော့ကိုကြောင်းညာဆိုင်နေကြလို့ရှိရင်လည်းဒါကလည်းမောဟနဲ့ကြောင်းညာဆိုင်နေတာဒီတော့မြင်ရကနေပြီးတကလားငါမို့သာဒီလိုဟာတွေကိုမြင်ရတယ်ဟုတ်လားငါမို့ကိုသွားတော့အဝတ်အထည်လေးကြည့်ပြီးတော့ငါမို့သာလေးတွေရှိတာကညမရှိဘူး ငါမှဒီလိုဝစားလေးဝေးရတယ်ငါမှဒီလိုသုံးဆောင်လေးရှိရတယ်အဲချွေရံပရိသတ်ကိုကြည့်ပြီးတော့ငါမှလိုချွေရံပရိသတ်တွေရှိတယ်ငါမှဒီလိုသူများတဲ့ထူးခြားပြီးတကလားပါကောင်းသမီးကောင်းလေးတွေရပြီးတော့နေတယ်စသည်ချင်းပေါ့လေအများကြီးပဲသူကမာနဖြစ်ကြရတာအဲ့ဒီမာနတွေလျှောက်ပြီးတော့ကျင်သားအကြောင်းညာဆိုင်နေတာပဲဒါကအပြင်းအာရုံနဲ့အကြောင်းညာဆိုင်တယ်အတွင်းကလည်းရှိတယ်မြင်မှုနဲ့စပြီးတကလားကိုယ်မြင်တာလေးကိုသဘောကျနေကြရင်ຢာကနေအကြောင်းညာဆိုင်တာပဲ မကောင်းတာမြင်မိကြလို့ရှိရင်အဲ့ဒါကဒေါသဖြစ်ပြီးတော့ဒေါသကြောင့်ညှက်ဆိုင်နေတာပဲအဲဒီမြင်တဲ့ဥစ္စာကပုဂ္ဂိုလ်တ attva နေရာချင်းထင်နေလို့ရှိရင်မောဟနဲ့ကြောင့်ညှက်ဆိုင်နေကြတာကိုပြီးတော့မြင်တာလေးကိုပဲအမှန်ကောင်းတယ်လို့ယူဆပြီးတကလားငါငါမှုတယ်မြင်ကောင်းတယ်သူများတွေမှဒီလိုမမြင်ရဘူးအဲငါမို့တယ်ကောင်းကောင်းမွန်မွန်နေမြင်တွေ့ပြီးတော့နေရတယ်ဆိုပြီးတော့ကိုယ့်အနေကိုဂုံယူပြီးတော့နေကြလို့ရှိရင်မာနကြောင့်ညှက်ဆိုင်တာအဲလိုကိလေသာတွေဖြစ်နေတာကိုသာပြောတာ ဒါတွေမဖြစ်အောင်လုပ်ရမှာဒါတွေကိုမြင်နိုင်ကြတိုင်းတော့အကြောက်ပါအကုန်လုံးညှင်းအောင်လုပ်ရမှာဟုတ်လားယူတိုင်းယူတိုင်းဒါဝိပဿနာမရှိလို့ရှိရင်အဲ့ဒါတွေဖြစ်နေတာဝိပဿနာရှုလိုက်လို့ရှိရင်ရှုတိုင်းရှုတိုင်းဒီဇာကရောသမောဟကြောင့်ကြောင့်မှုတွေကိလေသာတွေကငြိမ့်နေတာကိုအဲ့ဒါနိဗ္ဗာန်လေးတွေပဲဒါတင်ကနိဗ္ဗာန်လေးတခါရှုလိုက်တခါငြိမ့်တခါရှုလိုက်တခါငြိမ့်တင်ကနိဗ္ဗာန်လေးတွေခေါ်တယ်အနာရဏနဲ့သွဲကင်မှုမရှိရဘူးတဲ့သွဲကင်မှုဆိုတာအခုညာကကြားရကအကုန်လုံးကြောက်ပြီးသွဲကင်နေတာပဲ ကုန်လုံးပဲဘာမှမလှုပ်ဘူးသူကသားစရာတွေကိုလက်ခံနေတာပဲမသားစရာတွေတွေ့ပြန်လို့ရှိရင်လည်းပဲမကောင်းတာတွေတွေ့ရင်လည်းပဲဒီမကောင်းတာကိုသာအလိုမရှိတော့သူကကောင်းတာတွေတော့မျှော်လင့်ပြီးတော့သွက်ကင်ထားရပြီကိုယ်အတွင်းဘက်ကမြင်မှုကြားမှုတွေဆိုရင်ကိုယ်ကိုယ်တဏ္ဍာနဲ့စပ်ပြီးတော့ဆိုရင်ကိုယ်ကိုယ်တော့အများအားမဲ့ပါရမှုရှိနေတာပဲသွက်ကင်ထားရပဲခါတယ်ဒီယခုလက်ရှိယုံနာခန္ဓာမျိုးဘဝမျိုးတွေကြောက်သွားမှဆိုရင်အဲ အကယ်၍ဒီဘဝမနေရဘူးတရားတော်မယ်ဆိုရလို့ရှိရင်လည်းဒီလိုဘဝကောင်းလေးတစ်ခါတည်းကောင်းရာမှာရောက်ပြီးတော့သွားဖို့ရလေဒါကသူကလိုရှိနေတယ်အဲဒါကြောင့်မို့သူကအခုကမ္ဘာလောကကြီးကနေပြီးတော့နိဗ္ဗာန်ဆိုတဲ့ယုံနာခန္ဓာတွေကြီးနေတာကိုမကြိုက်ဘဲနဲ့နောက်မှာကိုယ်အိမ်နဲ့ခန္ဓာခန္ဓာအသင့်မှာယခုလိုပဲကိုယ်ခန္ဓာကြီးနဲ့တခါတည်းကာမဂုဏ်အာယုန်တွေခံစားပြီးတော့နေနေတာတွေပါဖြစ်နေတာအဲဒါဆွဲကင်နေတာလေကိုယ်ဘဝလေးကိုယ်ခန္ဓာလေးဆွဲကင်မိသားနေတာလေအဲဒီသားနေတာကတဏှာလေးပဲ အဲ့ဒီတဏှာလေးလည်းမဖြစ်အောင်လို့မြင်ရကလည်းမဖြစ်အောင်ကြားရကနားရကစားရကမဖြစ်အောင်သွားကြောက်ပါဘယ်ကမှဖြစ်ခွင့်မရအောင်လို့သာရှုမှတ်နေရမှာ။အဲ့လိုရှုလို့ရှုတိုင်းရှုတိုင်းဟာဟုတ်လားယုတ်တရားနာတရားလေးပိုင်းခြားပြီးတယ်။မြင်ရကမှတ်လို့မြင်တာလေးကယုတ်နေတာလေးမြင်ရတဲ့အခြင်းယုတ်မျက်စိယုတ်မြင်သိတာကနာအမှတ်ပြီးပြီးတော့သွားတာကနာယုံနေတာလေးနှစ်ခုတည်းတွေ့ပြန်အဲပုဂ္ဂိုလ်သတ္တဝါမရှိဘူး အဲဒီယုံနာလေးတွေကလည်းမှတ်တိုင်းမှတ်တိုင်းတည်းခိုက်တာအမြင်ဖြစ်ပြီးရင်ကြောက်တိုင်းဖြစ်ပြီးရင်ကြောက်တိုင်းမမြဲတာလေးတွေတွေ့တာဟုတ်လားကြာရကနာရကဆာရကဒုတိယကကိုယ်ရကဆန်းရကထင်ရကထရကပေါင်းရကပင်ရကနေရာတကာကပေါ့လေဘယ်ကပဲဖြစ်ခုရှုမှတ်နေရတဲ့အာယုံလေးတွေမှတ်တိုင်းမှတ်တိုင်းကယုံနာလေးတွေနှစ်ခုတည်းပဲအာယုံနဲ့အပိနဲ့အာယုံနဲ့အပိနဲ့တွဲတွဲဖြစ်အဲယုံနာလေးတွေခိုက်တာအမြင်ဖြစ်ပြီးရင်ကြောက်တိုင်းဖြစ်ပြီးရင်ကြောက်တိုင်းမမြဲတာတွေကိုယ်တိုင်တွေ့နေတယ်ဟုတ်လားဖြစ်ပြီးကြောက်တာဟုတ်သွားအပေါ်တော့လိမ့်တာပေါ့ ဘုဒ္ဓဝါဖြစ်ပေါ်ပြီးအဘဝတော်မရှိခြင်းကြောင့်အိဋ္ဌမမြဲသောတရားအိဋ္ဌံခရထေနာခရထေနာ ကုံသောနေသောကြောင့်အိဋ္ဌမမြဲသောတရားဒါကိုလည်းဒါဒေသနာနည်းပေါ့အဲဒီဒေသနာနည်းတိုင်းပဲခုသိနေတာအဲကုံကုံသွားလို့ဆုံးဆုံးသွားလို့မရင်မရင်ကိုကုံသွားတာကိုပျောက်သွားတဲ့ခါလေမိတော့ကလေးများသိသိသွားတယ်လို့ပဲမှားလိုက်ရင်ပျောက်သွားလိုက်ရင်မှားလိုက်ရင်ပျောက်သွားလိုက်ရင် ဉာဏ်ကမှရင်ပြောက်သွားကြာရကမှရင်ပြောက်သွားဒုတိယမှရင်ပြောက်သွားစေကုယမှရင်ပြောက်သွားဝေဒနာလေးတွေမှနာတယ်နာတယ်မှပြောက်သွားပြောက်သွားတခါတည်းအဲဒီတော့စဉ်းစားကြည့်တဲ့တရားလေးတွေကိုကျွမ်းမရင်ကျွမ်းမရင်ပြောက်ပြောက်လိုက်နာလေးတွေကြီးတွေတွေ့နေရတာမမြဲတဲ့တရားတွေကြီးတွေပဲဟောတာသဘောကျတာလားအဲ့ဒါကိုဟိုအာယုံနဲ့မဟုတ်ဘူးကျွမ်းမတဲ့စိတ်ကလေးတွေပါကိုတခါတည်းပြောက်လိုက်ရင်တော့မှားလိုက်ရင်ဟိုအာယုံရောမှားပြီးတဲ့စိတ်ကလေးရော အပြင်ကအာယုန်တွေပျောက်လိုက်နေတယ်လို့ပဲအတွင်းကပြီးတဲ့စိတ်ကလေးတွေပါကိုသာနောက်ကလိုက်ပြီးတော့ပျောက်ပျောက်လိုက်နေတာလေးကျူတိုင်းကျူတိုင်းတွေ့နေရတယ်ဒါတော့အတွင်းမှာရောပြင်မှာမြဲတဲ့တရားချလုံးမရဘူးနေသံခရတင်နာခရတင်နာကုံသောနဲ့ကြောင့်နေသံမမြဲသောတရားကြီးပဲဆိုတော့သဘောကျတယ်ဘုဒ္ဓဝါဖြစ်ပေါ်ကြီးပဲအဘဝရမခြင်းညာနေသံမမြဲသောတရားဖြစ်ပြီးတော့ပျောက်သွားလို့ဖြစ်ပြီးပျောက်သွားလို့မမြဲတဲ့တရားကြီးတွေပဲဆိုတာကျွင်းကျွင်းသဘောကျနေတာပါ အဲလိုဖြစ်ဖြစ်ပြနေတော့ကိုဖြစ်လိုက်ပြလိုက်နဲ့ဆင်းရဲကြီးတယ်ပဲဘိနာအမတိပိလနာဒီနာအမြဲမပြနှိမ့်ဆက်ပဲပြင်းမှုပြင်းမှုကအမြဲမပြနှိမ့်ဆက်သွားနေကြဥရိယပြပတိပိလနာဒီနာအဲပြင်းမှုပြင်းမှုကအမြဲမပြနှိမ့်ဆက်သွားအနေသဘောကြောင့်ဒုက္ခဆင်းရဲကြီးတယ်ပဲအာဝတဝဒနာထင်တာမိမိလိုတိုင်းမဖြစ်သောကြောင့်တဲ့ကိုဖြစ်ခြင်းလည်းမဖြစ်ဘူးသူကသူဖြစ်ခြင်းလည်းဖြစ်လာတယ်သူကသူဖြစ်ခြင်းလည်းကြောက်သွားတယ် ကျင်ကျင်သူ့သဘောတိုင်းသူဖြစ်ပြနေတရားကြီးတွေပဲအာယုန်တွေရောသိတဲ့စိတ်တွေရောသူ့ဟာသူသူသဘောတိုင်းသူဖြစ်ပြနေတာပဲပုဂ္ဂိုလ်တ attva အသက်ကောင်မဟုတ်ဘူးအတ္တတရားမဟုတ်ဘူးအနတ္တတရားသဘောတရားတွေကြီးတယ်ပဲဆိုကျင်ကျင်ပြီးတာပေါ့အဲဒီလိုပြီးတိုင်းပြီးတိုင်းဟာအဲဒီလိုသိရတဲ့အာယုန်နဲ့စပ်ပြီးတော့ခုနကပြောတဲ့ຢာကနေကြောင်းကြမဆိုင်တော့ဘူးဥစ္စာလေးကောင်းစားပါစေငါပဲကြပါစေအများအားပိုင်းနေပါစေစသည်ဖြင့်ပေါ့လေຢာကနေကြောင်းကြမဆိုင်ဘူးဒေါသနဲ့စိတ်ဆိုးပြီးကြောင်းကြမဆိုင်အဲ့ဒီအာယုန်နဲ့စပ်ပြီးစိတ်မဆိုးဘူး ဒါသိသိတာတယ်သူကအကျိုးမှကောင်းနေတဲ့ပုဂ္ဂိုလ်များလေဝေဒနာတွေများဖြင့်သိသိတယ်နာလာကျင်နာကြဲခဲတာတွေများမှားလိုက်ရင်နာရဲနာရဲကျင်နေကျင်နေစသည်ဖြင့်မှားရင်ဒီကလည်းတခုချင်းတခုချင်းလေးကိုဒါပြင်းကနေကြနေတယ်လို့ဒါလေးနဲ့စပြီးပဲစိတ်ဆိုးတဲ့စိတ်ပေါ်လိမ့်မှာတော့မပေါ်ဘူးပဂိဆိုလို့ရှိရင်ဟာဒီဟာနာလာလည်းပဲနာရန်ကောဆိုပြီးတကဒေါသတွေကဖြစ်နေမကောင်းထိုင်မကောင်းဖြစ်တဲ့ကသိစိတ်ဆိုးရတယ်အဲ့ဒါဟာဘာဝနာမရှိလို့ရှုမှမနေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဆိုးတယ် ဝိနာကကိလနာပြုစုတဲ့ပုဂ္ဂိုလ်တွေနဲ့မကြမ်းမဖြစ်နေတာလို့သာတော့သူကိုယ်တွေကမခံနိုင်တာနဲ့အဲ့ဒါကြောင့်ဖြစ်နေကလေးလိုဖြစ်နေကလေးညာကလေကလေးညာသူကိုယ်တိုင်နေမကောင်းထိုင်မကောင်းလို့ဆိုသူကဖြစ်ဘေးကလူကြီးကလှုပ်ပေးတဲ့အောင်းမေးတာကိုသူကတည်းသိထိုးပြီးတည်းငိုခြင်းလဲငိုပေါ်ခြင်းလဲအော်လုံးနေတော့အဲ့ဒါလိုပဲဒီနေမကောင်းထိုင်မကောင်းဖြစ်တဲ့ခါကလာကြလို့ချင်းဘာဝနာကင်းမဲ့နေတဲ့ပုဂ္ဂိုလ်တွေဒေါသတွေလည်းလကားကျင်တယ်ဒေါသတွေပွားပြီးတော့ သူတော်ဘာကသုံးပြောအောင်တော့ဟောဆိုတာသေးတာတွေကြားရအောင်တော့တရားရှိတဲ့ပုဂ္ဂိုလ်ကမှားလိုက်လို့ရှိရင်လည်းသိနေကြတယ်ဆိုတာသေးတာတွေညာကိုယ်နဲ့နှိစတဲ့ပုဂ္ဂိုလ်ကနားမထောင်နိုင်ဘူးဆိုလို့ရှိရင်သူကသူဆိုခြင်းလဲဆိုပြီးကိုယ်လည်းပြန်မပြောနိုင်ဘူးဆိုလို့ရှိရင်ပေါ့လေအသာလေးမှန်နေကြားတယ်ကြားတယ်မှန်နေသိကောင်းတယ်ကြားတယ်ကြားတယ်မှန်သူကပြောတော့တယ်နားတော့ကြားတယ်ကြားနေတာကြားရင်ကြားရင်လည်းအဲဒီကြားတာလေးတွေပျောက်လိုက်တာဘာပြောမှလည်းမသိဘူးသိလဲစိုးရမှမသိဘူးသိလဲမဆိုးသူကနေရကြားတယ်အဲ့ဒါဒေါသနဲ့ကြောင်းကြောင်းဆိုင်ပုံသို့တူပဲ မောဟတို့မာနတို့ဒိဋ္ဌိတို့ဝိသိကိစ္စတို့အာလုံးကိလေသာတွေဘယ်ဟာနဲ့မှကြောင်းကြဆိုင်တာမဖြစ်ဘူးကိလေသာတွေအကုန်မဖြစ်ဘူးပြီးတော့ကိုကြလာတဲ့အာယုံရောကိုတွင်းကဖြစ်တဲ့တရားတွေအပေါ်မှာရောဆွဲလန်းနေတာလေးဆွဲထတာလေးဆွဲကင်နေတာလေးလည်းမရှိဘူးဆွဲကင်နေတာဟုတ်တယ်ဒါဟာမှတ်တိုင်းမှတ်တိုင်းမှာလွတ်တယ်နိစ္စဒုက္ခအနတ္တရှုတိုင်းရှုတိုင်းဒီနိစ္စဒုက္ခအနတ္တအချက်လက်ကလေးတွေပိုင်းပိုင်းတိုင်းတစ်ခုခုကိုသိသိတိုင်းသိတိုင်းဟာအဲ့ဒီတရားနဲ့စပ်ပြီးတော့ကြောင်းကြတဲ့ຢာကရောဒစာရှိတဲ့ကိလေသာတွေဆွဲကင်တဲ့တဏှာမဖြစ်ဘူး အဲ့ဒါတွေငြိမ့်နေတာတည်ငါနိဗ္ဗာန်တဲ့တခါမှလိုက်ရင်တခါငြိမ့်နိဗ္ဗာန်တစ်ခုပဲဟုတ်လားမတိုင်းမတိုင်းဒီတည်ငါနိဗ္ဗာန်ရောက်နေတာအဲ့ဒါအေတံဒီဗန်ကအာကိုရမယ်နိဗ္ဗာန်အစ်စ်ကိုမရောက်သေးခင်ဟာအဲ့ဒါဟာကြည့်ဖို့ကသာအာကိုရတရားပဲဒါကိုရအောင်အားထုတ်ဖို့ပြောတယ်အဲ့ဒီလိုအာထောလို့နိစ္စဒုက္ခအနတ္တတွေပြီးလို့နောက်ဆုံးကြတော့ဟောယုံနာသင်္ခါရတွေဖြစ်ဖြစ်တဲ့လုံးဝငြိမ်းတဲ့နိဗ္ဗာန်ရောက်သွားရောအဲရောက်သွားလို့ရှိရင်အဲ့ဒါကတော့နိဗ္ဗာန်ဖြစ်ပါပဲသူကတော့အဲ့ဒါတော့အာကိုရစိတ်ကိုတကယ်ကိုရပါတယ် အဲဒါကိုကြောင်းကြကင်းစင်အဲကြောင်းကြကင်းစင်စွန့်လွတ်တယ်ထိုးပင်ကိုရာဖြစ်တော်သည်ကြောင်းကြကင်းစင်လို့ရှိရင်ဓဝါ၆ပါးဖြစ်တဲ့ဖြစ်တဲ့ယုံနာတွေနဲ့ကြားနေစပြီးတော့ကကြောင်းကြမှုရာဂဒေါသမောဟကိလေသာတွေမဖြစ်တော့ဘူးဟုတ်လားအတွင်းပါအာယုန်နဲ့စပြီးဆွဲကင်ထားတာလေးမရှိတော့ဘူးဒါလေးမျိုးဖြင့်ဖြစ်ပါစေတော့တီးနေပါစေတော့ဆိုတော့မလွတ်ချင်တဲ့သဘောလေးဆွဲကင်ထားတဲ့တဏှာလေးမရှိတော့ဘူး အဲရှုတိုင်းရှုတိုင်းဟာသာတရင်ကနိဗ္ဗာန်ရောက်နေတာပဲနောက်ဆုံးယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်ရောက်တဲ့အခါဆွတ်ချိုက်တယ်လို့ပဲတခါတည်းအဲဒီမှာတော်တော်သင်ကြားတယ်လို့ကတော့အဲနောက်ဆုံးတခါတည်းဖြစ်တဲ့ယုံနာနေအကုန်လုံးကိုဒါလည်းလက်ကဖြုတ်ပြီးတော့ခြိုက်တယ်လို့ဆွဲကင်တဲ့ဥစ္စာဖြုတ်ခြိုက်တယ်လို့တခါတည်းဖြစ်တဲ့ယုံနာနေလုံးဝသိသုံးရကိုရုပ်နဲ့ကြပါအဲ့ဒါကတော့အာသင်သင်ကြားတယ်သူကသုံးလို့တဲ့ဥစ္စာအနာဒါနသိသင်ကြားတယ်အဲ့ဒါဟာကိုကိုရအဖြစ်ပဲတဲ့အဲ့ဒီလိုဖြစ်တဲ့ယုံနာနေလုံးဝငြိမ်းမှငြိမ်းမှနော်ဒီလုံးဝ ဖြစ်ဖြစ်တဲ့ယုံနာနေလုံးဝမကင်းသေးဘူးဆိုရင်တော့ကိုယုံနာနည်းနည်းရှိရင်နည်းနည်းဒုက္ခရောက်မှာပဲသိမ်မွေးတဲ့ယုံနာနေရှိသိမ်မွေးတဲ့ယုံနာနေဒုက္ခပေးနေမှာပဲအဲယုံမရှိဘူးနာကြီးတဲ့စိတ်ကြီးတဲ့ဖြစ်ရင်လည်းစိတ်ကြီးတဲ့ကဒုက္ခရောက်နေတာပဲအဲအာယုဘဘုံတွေမှာစိတ်ကြီးတဲ့ဖြစ်နေတယ်ဒါလည်းဖြစ်ဖြစ်မှုသင်္ခါရဒုက္ခရှိရင်နောက်ဆုံးတစ်နေ့ကျရင်သိရအောင်မှာပဲသိပြီးတော့ဟောလူဘဝနောက်ဘဝတွေပြန်ရောက်လာအောင်မယ်အဲလူဒနာတွေဖြစ်ပြီးဒုက္ခတွေရောက်အောင်မယ်အစင်မသိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအပယ်လေးပါးလည်းပြန်ကြနိုင်နေတာပဲဒါကြောင့် အဲဒီလိုကိဉ္စနခေါ်တဲ့ကြောင်းကြမှုကိလေသာတွေမကင်းသေးရင်အာရဏခေါ်တဲ့ကိုယ်ဘဝလေးနဲ့ကိုခင်မင်တွေ့တာတရားမှုလေးမကင်းသေးလို့ရှိရင်မငြိမ့်သေးပါဘူးတဲ့အဲဒါတွေအကုန်လုံးငြိမ့်ပါမှာအကုန်လုံးငြိမ့်အောင်လို့ဉာဏ်နဲ့ကြရင်တော့အချောက်ပါဖြစ်ခဲ့ဖြစ်ခဲ့ယုံနာနေရှုသွားအဖြစ်နဲ့တည်ငါအဖြစ်ငြိမ့်အောင်အားထုတ်ရမယ်နောက်ဆုံးလည်းလုံးဝငြိမ့်သွားအောင်အားထုတ်ရမယ်ဒါကိုပြောတယ်ဆိုနိဗ္ဗာန်ဤဒီနာပြုမိသရာမစ္စုပရိခယံသရာမစ္စုပရိခယံအိုခြင်းသိခြင်းတရားတော်ဤလုံးဝကုန်ခံရဖြစ်တော်အကုန်လုံးတစ်ခါအပြင်းချင်းကုန်ဆုံးတဲ့ တရားနံထိုတရားကိုနိဗ္ဗာန်ဤဒီနိဗ္ဗာန်ဟူရဟငါသည်ယူမိဟောသည်တဲ့နိဗ္ဗာန်ဆိုအဲ့ဒီတရားပဲအဲ့ဒါနိဗ္ဗာန်တရားပဲခိုင်းပါလေဆိုရမအိုမနာဟုတ်လားမအိုမနာမသေးရဒီမှာတော့သရမေစုဆိုတော့အိုခြင်းနဲ့သေခြင်းသာပဲနာတာမပါဘူးဆိုတော့ဒီမှာလင်္ကာအဲ့ကျမပြေလို့မနာဖြတ်ရရတယ်မအိုမနာမသေးရဘူး ထိုဟာနိဗ္ဗာန်ဟုဆိုသည်တဲ့မဝမနာမသေးတာဖြစ်တဲ့ထိုဟာခုနကပြောခဲ့တဲ့အကိဉ္စနာနာရဏဘောအကြောင်းကြကင်းရာအဲသွက်ကံမှုဆွမ်းလို့ရာအဲဒီဥစ္စာနိဗ္ဗာန်ပဲလို့ဆိုလို့တယ်အဲမအိုမနာမသေးရာထိုဟာနိဗ္ဗာန်ဟုဆိုသည်မအိုမနာမသေးရာ ထိုဟာနိဗ္ဗာန်ဟုဆိုသည်မအိုမနာမသေးရာထိုဟာနိဗ္ဗာန်ဟုဆိုသည် ကိုခြင်းနာခြင်းသိခြင်းကင်းတဲ့ဟာနိဗ္ဗာန်ပဲဆိုတာကတော့သိညာတာပေါ့လေသို့တော့ခုနကလူချင်းကခုနကလေအာကိစ္စနာနာရဏအဲ့ဒါလူချင်းလေးကြောင်းကြကင်းစင်သွန့်လွတ်လင်းအဲ့ဒါလေးလူချင်းလေးကြောင်းကြကင်းရကြောင်းကြကင်းတဲ့တရားအဲသွန့်လွတ်တဲ့တရားဆွဲကင်ထားတာလေးကိုသွန့်လွတ်တဲ့တရားဒါလည်းပဲအခုလိုဟောပြောမှတ်တာဓမ္မပြင်မှသူလင်္ကာလေးနဲ့တော့ဘာမှသိမှာမပေါ်ဘူးပါဠိလည်းအာကိစ္စနာနာရဏဆိုတဲ့ပါဠိလေးနဲ့ပြေးုံနဲ့လည်းမပေါ်ဘူးဒါကတော့ ကြောင်းကြกินရမယ်ဆွဲကင်ထားတာလေးကိုဆွန့်လို့ရမယ်ဆွဲကင်မှုကလည်းကျင်းသွားရမယ်အဲဒါသွားကြောက်ပါဖြစ်ခဲ့ယုံနာနေခြေတိုင်းခြေတိုင်းရှုပြီးတကလားကြောင်းကြမှုကိရိတာတွေမဖြစ်အောင်လို့အားထုတ်ရမယ်အဲဒီအာယုန်နေနဲ့စပ်ပြီးတကလားဆွဲကင်ထားတာလေးမလွတ်ချင်တဲ့သဘောလေးအဲ့ဒါလေးကျင်းသွားမယ်တဏှာလေးကျင်းသွားမယ်အဲ့ဒါကျင်းသွားလို့ချင်းမတိုင်းမတိုင်းကျင်းကျင်းနိုင်ကျင်းနိုင်တဲ့ငါးနေပါရောက်အဲနောက်ဆုံးဝိပဿနာညာသင်တိုင်းတက်သွားတော့ ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ဆိုတာတခါတည်းဖြစ်တဲ့ယုံနာလုံးဝငြိမ်းတဲ့နိဗ္ဗာန်ကိုသွန့်လွတ်ချရတယ်တခါတည်းအဲဒီမှာနိဗ္ဗာန်ရောက်တော့တာအဲ့ဒီနိဗ္ဗာန်ဟာဥယျာဉ်နာခြင်းပြင်းကင်းတယ်ဖြစ်တဲ့ယုံနာနေမရှိပဲဟာအခုယောဂီပုဂ္ဂိုလ်တွေတရားထုတ်လို့အဲ့ဒီဖြစ်တဲ့ယုံနာနေငြိမ်းရကိုတွေ့သွားတယ်အဲ့ဒီတွေ့ရတာမျိုးပဲပြိဋိနိဗ္ဗာန်တဲ့ခါကြတော့လည်းပဲနောက်ဆုံးယ ahanan ဘဝကနေပြီးပြိဋိနိဗ္ဗာန်သုတိဆိုတဲ့နောက်ဆုံးသုတိစိတ်ကလေးသုံးသွားတော့ဘဝတယုံနာနေမဖြစ်တာကအဲ့ဒီတိုင်းပဲအဲ့ဒီ ယုံနာတဲ့ခါတိုင်းကြီးရောက်တဲ့ခါကလည်းတွေ့တယ်အငိမ့်တာမျိုးပဲတိတိယုံနာတွေလုံးဝမရှိပဲနဲ့ဘာယုံနာမှမရှိပဲနဲ့အဲ့ဒီမှာငြိမ့်ပါလားအဲ့ဒါမှသရာမဲစုပရိခယာမဲဥချင်းပြေခြင်းကဒီနီးမှလုံးဝငြိမ့်တာတဲ့တပြည့်နီးနဲ့ဆိုလို့ရှိရင်တော့ကအဲလူခန္ဓာနဲ့ကမကောင်းမှုနတ်ခန္ဓာနဲ့ဆိုနတ်ခန္ဓာလည်းဒီနေ့ကျဥဝနာပြရတာပဲဘုဒ္ဓမာရီကလည်းဥဝနာပြရတာဒါဝိနာတို့ယာမာတို့သုတိတာတို့မိမာနာတို့ပြရမတာဝတ္တဝရိကနတ်ပြ6ဓာတ်ရှိတယ် ဒါပဲကြောက်ကြလို့ဝိညာဉ်နာရင်သိခြင်းတရားတွေရှိနေတာဝိညာဉ်သိခြင်းတရားတွေရှိနေဓမ္မကြီးတွေလည်းဝိညာဉ်သိခြင်းတရားတွေရှိနေတာဒါတွေဟာဘုရားဘာသာမှာကဒီလူပြည်အပြင်မှာတက်မှာလူဘဝတဲ့မြင့်မြတ်တဲ့ဘဝတွေကာမဝဆရနတ်ပြည်6ခုရှိတာဇမာတွေကတော့20လောက်ရှိတယ်မျိုးပေါ့ဒါဘုရားဘာသာတရားမှာလူတွေကိုယ်တိုင်မတွေ့နိုင်တဲ့ဥစ္စာတွေမြတ်စွာဘုရားကဟောထားတယ်တရားလက်တဲ့တုန်းကတော့ အဲညာနာပုဂ္ဂိုလ်တွေဘိညာဉ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဒါသွားရောက်ပြီးဒီကလာလဲတွေ့နေတယ်တရားတွေ့နေတဲ့ဘုံတွေပါပဲဒါသွားရောက်ပြီးတွေ့နေတဲ့ဘုံတွေလူကြီးလောကနေကျင်လဲတွေ့နေတဲ့ဘုံတွေပါပဲဒီဥစ္စာတွေအဲဒါဘုရားဘာသာတရားမှာပြည့်စုံလို့ဟောတာအခြားသောဘာသာတွေမှာဆိုလို့ရှိရင်အဲ့ဒီလူကြီးကအပြင်ကိုသူတို့ဘာဘုံမှမရှိဘူးကောင်းကင်ဘုံတစ်ခုပဲရှိတယ်ကောင်းကင်ဘုံတစ်ခုရှိပြီးတော့အဲ့ဒီကောင်းကင်ဘုံရောက်လို့ရှိရင်ပြင်အိုမနာမသိပဲနဲ့အမျက်တည်တယ်ဆိုပြီးယူဆထားကြတယ် အဲ့ဒါဘယ်သူမှလည်းရောက်တာလည်းမဟုတ်ဘူးသူကတွေးပြီးတော့ယူဆတယ်အဲကောင်းကင်ဘုံတွေဆိုတာအလုံးခုပြောတဲ့အတိုင်း26ဘုံတော့ရှိနေတယ်နော်နတ်ပြည်က6ခုဇမတိက20နဲ့ပေါင်းလို့ရှိရင်26ခုတောင်ရှိနေတယ်26ခုလုံးဟာဘုံလုံးဒီလိုခန္ဓာရှိတာကြီးတယ်ပဲအဲအဲ့ဒီဘုံ26ထဲမှာနတ်ဘုံ6ခုရယ်ယူပါဝသရဗြဟ္မဘုံက အဲ16ခုထဲမှာ15ခုရယ်15နဲ့နတ်ပြည်6ခုနဲ့ဆိုတော့21ခုအဲ့ဒီပုံတွေကယုံနာခန္ဓာတွေအစုံရှိတာပဲလားယုတ်ရောနာရောအဲအခုလူများလိုပဲကိုယ်အထင်နဲ့ကိုယ်အကောင်ထင်နဲ့ရှိနေတာစိတ်လည်းရှိနေတာပြည့်စုံမယ်လို့ရှိအဲဒီဇမား16ပုံနဲ့ယူပယူပဇမား16ပုံနဲ့ကတပုံကတော့ယုတ်ကြီးတယ်ရှိတယ်ဒါကစိတ်မရှိဘူးစိတ်စိတ်မရှိဘူးသူကတော့သေသားယုတ်ကြီးများလို့ကြောက်ယုတ်ကြီးများလို့ပဲသူကတော့ရှင်ယုတ်ကြီးတယ်ပြင်လာတယ် စိတ်မကြည့်ဘူးကဘာ900တောင်အသက်ကြီးကဘာ900ရှိတဲ့ခါကျတော့အသက်တန်းကုန်တဲ့ခါကျသူလည်းပဲအဲ့ဒီကပြီးတာပဲပြီးတယ်ဆိုအဲ့ဒီခန္ဓာကြီးကြောက်သွားပြီးတော့လူဝနာဘဝလာပြီးဘဝတိဖြစ်တာပါပဲနောက်အာယုဘ၄ပုံဆိုတာရှိတယ်အာယုဘ၄ပုံဆိုတာကလည်းအဲ့ဒါစိတ်ကြည့်တယ်ဒါလည်းရုပ်မရှိညာမှုလို့ဆိုတာအဲ့တော့ရုပ်သာရှိပြီးတော့စိတ်မရှိတဲ့ဘုံရုပ်သက်တဲ့ဘုံကတဘုံရှိတယ်အဲစိတ်မရှိပဲနဲ့ဟုတ်ပါစိတ်သာရှိရုပ်မရှိတာ အဲစိတ်သာရှိပြီးတကလားယုံမရှိတဲ့ဘုံယုံမရှိဘဲနဲ့စိတ်သက်သက်နဲ့ရှိနေတဲ့ဘုံက၄ခုရှိတယ်အာယုပါ၄ပါအဲရုပ်သာရှိပြီးတကလားစိတ်မရှိတဲ့ဘုံဆိုတာကတဘုံရှိတယ်ရုပ်သက်သက်နဲ့စိတ်မရှိဘူးအဲ့ဒါတဘုံက၅ဘုံပြီးတော့ယောဟနာရောအစုံရှိတဲ့ဘုံက20နဲ့တဘုံရှိတယ်အားလုံး26ဘုံရှိတယ်ဒါလူပြည်နှုတ်ထားပြီးတော့လူတွေမသိနိုင်တဲ့ဘုံတွေအဲ့ဒီဘုံတွေဟာအကုန်လုံးယုံနာခန္ဓာရှိနေတဲ့ဘုံတွေကြီးတဲ့ပဲဒါတွေကမငြိမ့်ဘူး သရမေစုပိက္ခယမဟုတ်သေးဘူး။ဥခြင်းသေခြင်းမငြိမ့်သေးဘူးဆိုအသက်ရှည်သားလောက်ပဲရှိတာပဲ။ဒီနေ့ကျရင်ဥဝနာဥဝသေရတာကြီးတယ်ပဲ။အဲ့ဒါခန္ဓာရှိသမျှကာလပါဥခြင်းသေခြင်းဟာမရှိဘူးတဲ့။ဥခြင်းသေခြင်းလုံးဝငြိမ့်တာကတော့ခန္ဓာကိုလုံးလုံးမဖြစ်မှရုပ်ခန္ဓာရောနာမ်ခန္ဓာရောဒီခန္ဓာတွေဘာမှမဖြစ်ဘဲနဲ့ငြိမ့်သွားမှသူကဒီလိုမှသူကဥခြင်းသေခြင်းတွေကလုံးဝကုန်တယ်တဲ့။ဒါကြောင့်ဒီမှာနိဗ္ဗာန်ဤတိနာပြုမိသရာမေစုပရိက္ခယာနံထော ကြောင်းညကင်းရာဆွဲကိုင်မှုကင်းရာဖြစ်သောတရားကိုသရမေစုပရိခယံဥခြင်းပေခြင်းတို့ဤလုံးဝကုန်ခန်းရာငြိမ်းရာဖြစ်သောအနန္ထိုကြောင်းညမှုကင်းရာဆွဲကိုင်မှုကင်းရာဖြစ်သောတရားကိုနိဗ္ဗာန်ဤဒီနိဗ္ဗာန်ဟူ၍အဟာငါသည်ယူမိဟောသည်နိဗ္ဗာန်ဆိုတာအဲ့ဒါပဲဟောတယ်တဲ့အများကလောကကဒီ ဘဝရာဂလေးနဲ့တတ်မဲ့ပြီးတော့နေတဲ့တတ္တဝါတွေကလူချင်းတဲ့ဟာမျိုးတော့မဟုတ်ဘူးလို့ဆိုလိုတယ်ဘဝရာဂလေးနဲ့တတ်မဲ့နေတဲ့လူတွေကတော့ဘောအခုလိုပဲတကယ်ကိုအကောင်ထည်ကြီးနဲ့ဟုတ်လားကာမဘုံကပုဂ္ဂိုလ်တွေလူချင်းသားကတော့ဘောကာမဘုံကအတိုင်းပဲအဲအာယုံ၅ပါးကိုခံစားနေတဲ့ယောက်ျားမိန်းမအဖြစ်နဲ့ဒါကြတယ်ဒီလိုနေချင်းတာကိုအခုဘဝမှာဒီကြောင်းဝင်တဲ့ပုဂ္ဂိုလ်တွေနဲ့တခါလဲနောက်တခါလဲအများအားမဝမနာမသေးပဲနဲ့ နေရာမှာသူကတစ်ထောင်တော့မှသူကအများအားကြီးနေနေတာကိုဒီလိုလိုရှိတာကိုအဲ့ဒါမျိုးတော့မဟုတ်ဘူးဒီဥစ္စာကအဲ့ဒါမျိုးမဖြစ်နိုင်ဘူးတဲ့ဒီဥစ္စာကအကိဉ္စနာဆိုတဲ့ကြောင်းကြမှုကိလေသာတွေကင်းအောင်လို့အာထုရမယ်နာရဏဆိုတဲ့ဆွဲကိုင်းတဲ့ကိုယ်ဘဝလေးနဲ့ကိုခင်မင်းတို့ရတဲ့ဘဝတဏလေးဟုတ်လားလူတွေပါလေအဲ့ဒီလိုဖြစ်ခြင်းသာကဘဝတဏလေးကြောင့်ဖြစ်နေတာဒီဘဝတဏလေးပြုတ်သွားအောင်လို့ကိုကြည့်ရမှာအဲ့ဒါလေဘဝတဏလေးပြုတ်တယ်ဆိုရင်နိဗ္ဗာန်ဝါနာဆိုတာကလည်းအဲ့ဒီဘဝတဏလေးပဲနိဝါနာပဲဒါကြောင့်နိဗ္ဗာန်ဆိုတဲ့ပုဂ္ဂိုလ် ဝါနာဥစ္စတိတဏဝါနာဘာနာဝါနာဝိပသမစသည်ဖြင့်ကနေရတာကဖွင့်ပါတယ်ဝါနာဘာနာဝါနာခေါ်တဲ့တွေ့ရတဲ့တဏှာလေးဖွဲ့ဖွဲ့တွေ့ရတဲ့တဏှာလေးအဲငြိမ့်တဲ့တရားပဲတဲ့ဒါလေးကိုအကုန်လုံးငြိမ့်သွားမယ်အကုန်လုံးငြိမ့်သွားလို့ရှိရင်လည်းနေသံပဲဒါကြောင့်ခုသွားကြဝါဖြစ်တိုင်းဖြစ်တဲ့ယုံနာလေးကိုရှုမှတ်တဲ့ခါကလာဒီဝါနာတဏှာလေးငြိမ့်နေတာပေါ့ဒါနာပြစ်ခွင့်မရဘူးငြိမ့် အဲဒါတင်ငါနိဗ္ဗာန်ပဲအဲလိုရှုလို့ဝိပဿနာညာသင်တိုင်းတက်လို့ယုံနာနဲ့ခန္ဓာငြင်းတဲ့နိဗ္ဗာန်ကိုတကယ်ကိုရောက်သွားတဲ့ခါကလည်းအဲဒါနိဗ္ဗာန်ဖြစ်တယ်ဒီပြည့်ယုံနာလေးကိုလိုကစိတ်သုံးလို့တွေးရတယ်အဲဒါနိဗ္ဗာန်ဖြစ်နောက်ဘုရားရဟနာပုဂ္ဂိုလ်တွေပြိဋိနိဗ္ဗာန်ဆံသွားတယ်ဆိုတာလည်းပဲအဲဒီဒီဥစ္စာမျိုးပဲအတူတူပဲဒီရှိတဲ့ယုံနာတွေလုံးဝစိတ်သုံးနေတဲ့နိဗ္ဗာန်ပဲဒါကိုပြောတယ်အဲဒီကြောင့်အာထုဖို့ရမြတ်စွာဘုရားကအခုကပ္ပဆိုတဲ့ဘုံနာ ဒီတရားကိုဟောတာဟောတာတော်တော်မလွယ်တဲ့တရားပါတော့ခက်ကြီးပါသူဟာဟိုဟိုတုန်းကပုံကိုယ်တွေသူပညာရှိကြီးတွေမဟုတ်သူတို့နားလည်လောက်လို့သာသူတို့ခက်ခက်ခက်ပဲဟောရတယ်သူတို့ပဲဟောတယ်ချေချေကြီးမဟောမနေဘူးအခုအဲ့ဒါကိုဘုညာကလုပ်ငန်းနဲ့ကိုစပ်ပြီးတော့ပြရနေတယ်လုပ်ငန်းနဲ့ကလိုက်တော့တယ်သူဟာကောင်းပါတယ်ဟောလည်းရှင်းနေတာပါပဲအဲနောက်တစ်ခုကြည့်တော့နောက်တစ်ခုကတော့ပြီးတော့မှာပါပဲဧရတိညာယယေတတာဒိဋ္ဌဓမ္မာပိနေဗုဒ္ဓ

ဒီတော့ကဒီမကသုံးပါပါပြီးသားအေရင်ညာရရည်တတာအတူတူပါပဲအဲသတိတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေတဲ့ဒီနေ့ရတယ်ပြောရတယ်သတိတရားနဲ့ပြည့်စုံတယ်လို့အနက်သာပြန်လိုက်ရတယ်အရိဒေကတော့ပေါက်ချင်မှပေါက်တာသူကအလုံးမရှိရင်မပေါက်ဘူးအလုံးရှိတော့ကိုသတိတရားနဲ့ပြည့်စုံတယ်ဆိုတာဒါပဲသူနေရတာကိုဖွင့်ထားတာပါဖွင့်တယ်ဆိုကာနုပဒနာတတိနဲ့ပြည့်စုံရမယ်တဲ့ဝေဒနာနုပဒနာတတိနဲ့ပြည့်စုံရမယ်တဲ့စိတ္တနုပဒနာတတိနဲ့ပြည့်စုံရမယ်တဲ့ ဓမ္မာနုပဒနာသတိနဲ့ပြည့်စုံရမယ်သီလ၄ပါးနဲ့ပြည့်စုံရမယ်လို့သူရှင်းဖွင့်ထားတယ်အဲဒီသီလ၄ပါးတရားနဲ့ပြည့်စုံလို့ရှိရင်ဒါရေတတာတတိယနဲ့ပြည့်စုံတာပဲဒါတော့သီလ၄ပါးတရားကိုရှုမှတ်နေရတာပဲဘောမူရတဲ့ဒီတိုင်းဒီတိုင်းအမှားပြုဒီဥစ္စာအမှားရနေတာသိသိကြီးကြီးပေါ့လေကောင်းတာပိန်တာထိုင်တာထိတာကိုယ်တာဆန်းတာလှုပ်ရှားတာမျက်စိမိတာဖွင့်တာသစားဖွင့်တာပိတ်တာအကုန်လုံးပေါ်လေဂုံမူရတဲ့ဒီတိုင်းဒီတိုင်းသိသိကြီးကြီးဂျိန်းတာဂျိန်းတာတွေဟောကုန် ဘာမှကျွင်းကြမရှိပဲနဲ့ကိုမူရာလေးတွေဖြစ်တိုင်းဖြစ်တိုင်းအမှားရနေတယ်ဆိုတာကအနုဘသနာလေးနာကိုယ်ထဲမှာကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေခံစားမှုလေးတွေဝေဒနာလေးတွေဖြစ်တိုင်းဖြစ်တိုင်းဟာကာယိကဒုက္ခဖြစ်ဖြစ်ကာယိကဒုက္ခဖြစ်ဖြစ်စိတ်ထဲမှာဖြစ်ပေါ်လာတဲ့အကောင်းဆိုးတွေကာယိကဒုက္ခကိုယ်ထဲမှာချမ်းသာစိတ်ထဲမှာချမ်းသာမှုဝမ်းမြောက်ဝမ်းသာမှုတွေဖြစ်ဖြစ်စိတ်ထဲနှလုံးမသာမှုသေတိကဒုက္ခပဲဖြစ်ဖြစ် သုံးအလေအလဥပ္ပခါပဲဖြစ်ဖြစ်ပေါ်တယ်ဒီဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းသာရှုမှတ်ပြီးတော့နေတာဒီဝေဒနာနုပါဒနာတိတာဒုက္ခဝါဝေဒနာဝေရိယမဒုက္ခဝေဒနာဝေရိယမိဒီပဇာနာနိစသည်ဖြင့်ဒါတွေမှားရပြီးတော့နေတာဝေဒနာနုပါဒနာတိတာသိကုတွေဖြစ်တိုင်းဖြစ်တိုင်းသာရကဝါစီတံသာရကစီတံဇာနာမိစသည်ဖြင့်ဇာကစိတ်ဖြစ်ရင်ဇာကစိတ်ဖြစ်တာဒေါသစိတ်ဖြစ်ရင်ဖြစ်တာဒါကဒေါသကင်းတဲ့စိတ်ဖြစ်ရင်ဖြစ်တာအဲဒီဥစ္စာဖြစ်တိုင်းဖြစ်တိုင်းမှားလို့မှားရနေတဲ့ဥစ္စာဒါကသူကသိတဲ့နုပါဒနာတိတာ သိပြင်ဖာသာတို့ပညာတို့စသည်ဖြင့်သင်ကြားပြီးတကလားသဘောတရားတွေနေရာနဲ့သင်ကြားတာရှိတယ်ငငယ်ကြားကြိုက်တယ်မှာအဲကာမိသနာသင်ကြားတာရှိတယ်ဗျာပါဒသင်ကြားတာရှိတယ်အဲဝိသိကိစ္စသင်ကြားတာရှိတယ်ဒီနာမိသင်ကြားတာရှိတယ်အဲဒီတရားတွေသင်ကြားတိုင်းသင်ကြားတိုင်းသဘောသဘောတရားတွေအနေအချင်းရှုမှတ်ပြီးတကလားသိနေတာတော့ဓမ္မနုပဒနာတိတာဓမ္မနုပဒနာကတော့သူက၅မျိုးတော့ဟောတာလား အဲ့ဒီပฏิပဌာန်၄ပါးတဲ့ကတဘာဘာနဲ့အမှားရပြီးတော့နေလို့ရှိရင်ပါရေတတာတတာတတိတရားနဲ့ပြည့်စုံသောဝါအမှားရတဲ့ရှိကုန်သောသွား၆ပွားဖြစ်ပေါ်ခဲ့ယုံနာနေကိုဖြစ်တိုင်းဖြစ်တိုင်းအမှားရနေကုန်သောဘယ်လိုဆိုလို့ရှိရင်ဘာပေါ်လာပါလဲဒီနေ့ဟောပြီးသားပါရေကျင်ယောဂီပုဂ္ဂိုလ်တို့သည်ဧတာဤနိဗ္ဗာန်တရားကိုအညာရသိ၍ဟောဒီလိုမှားရတဲ့ပုဂ္ဂိုလ်တွေဟာ မှားရပြီးတော့နေတော့အမှားရတာစတာအမှားရရုံရှိတာပဲမှားရမယ်ဆိုလို့မှတ်နေရတာဘာမှတော့မသိသေးဘူးမဂ္ဂသာပုဂ္ဂိုလ်တွေမေးကြည့်ဘာမှသူတို့မသိသေးဘူးမှားရတာတော့ပဲရှိတာပဲတော်တော်ကြာတော့သူတို့သိတာလေညာပြစ်လာတယ်အမှားရတယ်တတိတယ်မကဘူးအမှားရတဲ့တတိကတော့ကိုသမာဓိဘိုင်းကကိုတတိရတဲ့နေရာမှာအမှားရအောင်ကြောင်းကြဆိုင်ပေးတာကဝိရိယသမာဝါယမခေါ်တယ်အမှားရနေတဲ့ဥစ္စာကတတိကို

ညာဘက်ကနေအဲ့ဒီနင်းတဲ့နေရာလေးမှာပြီးပြီးနေတာဘယ်ဘက်ကနင်းထားတဲ့ကအဲ့ဒီနင်းတဲ့နေရာလေးမှာပုတ်ပုတ်လေးပြီးနေတာအဲလိုပဲသူကအဲလှဲပိများလဲအတူတူပဲယထာပိများလဲအတူတူပဲအဲသူအောက်ကမြင်းကြီးနဲ့ထိနေတဲ့လေးကပြီးနေတာပဲသိညာပိုင်းညာမပြီးဘူးအဲလိုမှတ်မိတဲ့အာယုံလေးမှာစိတ်ကလေးတစ်ခါလဲတန့်နေတန့်နေဒီသောတာလေးသမာဓိရှိတယ်အဲဒါကသမာဓိခန္ဓာပိုင်းကိုမဂ္ဂင်7ပါးထဲမှာသမာဝါယာမတဲ့သမာတတိတဲ့သမာသမာဓိတဲ့ဒါမှတည်းမှလည်းရှင်းတာမှားရတဲ့ဆိုရင်ဖြစ်တော့တာစပြီးမခါသာတဲ့ထိုက်ပြရလို့သာဒီ သမာဓိခန္ဓာသုံးပါးကတော့ဖြစ်နေတယ်။အဲဒီသမာဓိတွေအားကောင်းလာတဲ့ခါကျတော့မှတ်ရအာယုံလေးကိုပိုင်းပိုင်းချသိလာတယ်ရုပ်ကလေးပိုင်းခြားသိပြီးတော့သိတယ်နားလေးပိုင်းခြားသိတယ်။ဖောင်းတာမှရင်ဖောင်းတာလေးကပိန်းတာနဲ့မယုံပိန်းတာမှရင်ပိန်းတာလေးကဖောင်းတာနဲ့မယုံအဲဒီကစပြီးတော့ရုပ်အာယုံမှတ်တဲ့အခါမှာရုပ်တွေတစ်ခုနဲ့တစ်ခုနဲ့မယုံဘူးတခြားစီပဲ။ဆိုကြတော့ရှုမှတ်တဲ့စိတ်ကလေးပါပိုင်းခြားသိလာ။စိတ်ကလေးလည်းပဲဖောင်းတာမှတ်တဲ့စိတ်ကတစ်စိတ်ပိန်းတာမှတ်တဲ့စိတ်ကတစ်စိတ်ကိုယ်တာမှတ်တာတစ်စိတ်ဆန်းတာမှတ်တာတစ်စိတ်အဲမှတ်တိုင်းမှတ်တိုင်းဟာ မြင်တာမှသာတဲ့စိတ်ကြားတာမှသာတဲ့စိတ်နာတာမှသာတဲ့စိတ်ရှင်းနာတာမှသာတဲ့စိတ်နောက်နာတာမှသာတဲ့စိတ်စသည်ဖြင့်မတိုင်းမှလည်းစိတ်ကလေးတွေတဲ့စိတ်စီစိတ်စီတခါလည်းပိုင်းခြားပြီးတော့ပြီးတာနာမပရိစ္ဆာအဲမတိုင်းမှလည်းအာယုကတခြားအတိကတခြားဟောယောဝနာတော့တခါတွဲပြီးတော့နာမယူပါပရိစ္ဆာညာလေးတွေဖြစ်လာအဲဒီကနေပြီးတော့ကိုယ်မဲ့ကြံလို့ကိုယ်ရုပ်တွေဖြစ်လာဆမ်းမဲ့ကြံလို့ဆောက်တွေဖြစ်လာအဲမြင်ကြအောင်ရှိလို့မြင်သွားတယ်အဲနှလုံးသွင်းလို့မြင်သွားတယ်စိတ်ကူးကနှလုံးသွင်းလို့ပဲစဉ်းစားမှုလေးဖြစ်လာတယ် စသည်ဖြင့်သူအကြောင်းလေးတွေနဲ့သူကျိုးလေးတွေတကယ်ဆက်ဆက်ပြီးဖြစ်လာတာလေးတွေရှင်းအကြောင်းနဲ့နောက်ကျိုးနဲ့ရှင်းအကြောင်းနဲ့နောက်ကျိုးနဲ့တွဲဖြစ်လာတာလေးတွေဟောပိုင်းခြားပြီးတာဒါလည်းသူကညာလေးတွေပစ္စပရိကညာလေးတွေတော်ကြလို့ကျင်အဲ့ဒီမှတ်တယ်မှတ်တယ်အာယုံလေးတွေအစလေးလေးပေါ်လာရဲ့သူကဖောင်းတာဆိုရင်ဖောင်းတာလေးနဲ့ဖုံးတာလေးနဲ့ပိန်တာဆိုရင်ပိန်တာလေးနဲ့သုံးတာလေးနဲ့အစနဲ့အဆုံးဖြစ်နေပြက်ကလေးတွေပြီးတာအဲဒီကနေပြီးတော့ဖြစ်ပြပြီးတော့ခုနပြောတဲ့အနိစ္စခဲထင်တာလို့ကုန်းကုန်းသားလို့မမြဲတဲ့တရားပဲကျုံပြမှုနေစဉ်လို့ဆင်းရဲကြီးတယ်ပဲအခန့်ခဲလို့ဆင်းရဲကြီးတယ်ပဲ သူသဘောနဲ့သူဖြစ်ပြနေလို့သဘောတရားအနာတ္တတရားကြီးတယ်ပဲဟောရွှေကျွင်သဘောကျရှင်းလာသူညာလေးတွေဖြစ်လာတာရေပတာပတာအမှတ်ရညာကနေပြီးတော့ညာနေဖြစ်လာအဲ့ဒီပုံကိုယ်တွေကဝိပဿနာညာနေအစဉ်တိုင်းဖြစ်ပြီးနောက်ဆုံးကြတော့ဖြစ်ဖြစ်တဲ့ယုံနာနေပြီးရင်ပြီးရင်ကနေဖြစ်ဖြစ်တဲ့ယုံနာနေငြိမ့်သွားတဲ့ဟိုနဝါနာခေါ်တဲ့တဏှာလေးချုပ်ငြိမ်းရဖြစ်တဲ့နိဗ္ဗာန်တရားလေးဒီမှာတွေ့သွားတာဟုတ်လားအဲ့ဒါဣရိဒိညာယဧတံဣနိဗ္ဗာန်တရားညာယပြီး၍နိဗ္ဗာန်တွေ့သွားပြီနိဗ္ဗာန်တွေ့ပါဖြစ်တော့ဒိဋ္ဌဓမ္မ မြင်အပြီးတော့တရားရှိကုန်ပြီတဲ့တရားကိုမြင်သွားပြီတဲ့ဒိဋ္ဌဓမ္မပတ္တဓမ္မဝိရိဒဓမ္မကိုဒိဋ္ဌဓမ္မသိအပြီးတော့တရားရှိပြီပတ္တဓမ္မရောက်အပြီးတော့တရားရှိဝိရိဒဓမ္မသင်္ချာသိအပြီးတော့တရားရှိပြီညာဓမ္မသိအပြီးတော့တရားသစ္စိကဓမ္မမျက်မှောက်ပြုအပြီးတော့တရားရှိလူလူတွေပါဒါရင်သစ္စာလေးပါးတရားသူသိသွားပြီတဲ့သစ္စာလေးပါးတရားမြတ်စွာဘုရားဟောလို့ရင်သိစေလို့ရင်ဖြစ်တဲ့သစ္စာလေးပါးတရားသူသိသွားပြီတဲ့နိဗ္ဗာန်တွေ့တာ ਨੇ နိဗ္ဗာန်တွေ့ရင်ငြင်းတဲ့တရားတွေ့တော့မငြင်းတဲ့ဆင်းရဲလည်းပဲသူပြီးသွားတာအဲဆင်းရဲတရားတွေမှာပါမဲ့တဏှာလည်းသူပယ်ပြီးသားဖြစ်သွားတယ်အဲနိဗ္ဗာန်အငြိမ့်တာထဲရောက်သွားတဲ့မဂ္ဂင်တရားကတော့မဂ္ဂင်7ပါးတရားမိမိတဏ္ဍာတကယ်ကိုဖြစ်သွားကြလားဒါသိသွားအဲတော့သစ္စာ၄ပါးတရားလည်းသူသိသွားပြီတဲ့လမ်းမှန်နေသိသွားပြီသိသွားတော့ဘာဖြစ်တော့ဆိုအဘိနေဘူးတာငြိမ့်ရကြလေကုန်ကြီးငြိမ့်ရသွားတယ်တဲ့ကိလေသာတွေတခါလဲသောတာပတိမေရောက်တဲ့သုသာနဲ့သောတာပတိမေကပယ်တဲ့ သက္ကာရိတိဝိသိကိစ္စအစရှိတယ်အပေကြလောက်တဲ့ကိလေသာတွေရင်းသွားသိနေရကြတယ်အပေမကြနိုင်တော့ဘူးငရဲသစ္စာတိတာမဖြစ်နိုင်တော့ဘူးငရဲသစ္စာတိတာမဖြစ်နိုင်တော့ရသော်ပြလက်တဲ့ကအရှင်မဟာမောဂလန်ကြီးရှင်မဟာမောဂလန်နဲ့အရှင်လက္ခဏာမထေရနဲ့ရာဇဂိုမှာသတင်းသုံးနေတဲ့အခါဒိသကုတောင်ကနေပြီးဆင်းလာကြတာ ဘေးစကုတော်ကနေပြီးတော့ဆင်းလာကြတော့ရှင်မောက္ကလမထေရကြီးကတနည်းအားကြတော့ပြုံးညာနာဆိုတာမပြုံးအလကားသာမပြုံးဘူးညာနာဆိုတာပြုံးမှာမဟုတ်ညာနာဆိုတာလည်းအလကားသာမပြုံးဘူးအကြောင်းရှိလို့ပြုံးတယ်အကြောင်းရှိညာလည်းသူကကျန်ကျန်ထနာအာယုန်နေမဟုတ်ပါဘူးသူစားတော့သူဟာလေအနာသိမ်မွေးတဲ့အာယုန်နဲ့ပြုံးတာအဲ့ဒါပြုံးတော့ကိုလက္ခဏာမထေရကလည်းသူလည်းညာနာပါပဲလက္ခဏာမထေရဆိုတာဟိုဥရဝေလကားသဘာဝနဲ့တစ်ဖွဲ့တည်းက သူတို့ညစာကြသဒ္ဒနာမှာအထောင်လုံးတခါတည်းရဟန္တာဖြစ်ကြတာကိုဘုရားတိတမှာပထမဝါကျုပ်ဒုတိယဝါမရောက်ခင်ပေါ့လေတပေါင်းလာပြီနဲ့မှာတပေါင်းလာဇန်းလောက်မှာပါပဲအဲဒီမှာသူရဟန္တာဖြစ်ကြတဲ့ထောင်ထဲမှာပါပါတယ်ရှင်သာရိပုတ္တရာတို့အရှင်မောကလန်တို့ရှင်းကြပါတယ်သူကရှင်လက္ခဏာအနေနဲ့တူလာကြရှင်မောကလန်ကသူတို့အဲဒီကနေပြီးရာဇိုဘုရားတိတကညာတစ်ထောင်ညာနာဖြစ်ပြီးတော့ရာဇိုကြွလို့နောက်တော်တော်လေးကြာမှ စိတ္တရိဝိရရှင်မောဂလာတို့ကသာသနာပေါင်းရောက်လာတာပဲသူတို့ကနောက်ကြပါတယ်အဲဒါလက္ခဏာမထင်နဲ့ရှင်မောဂလာမထင်နဲ့ကေသုတော်ကဆုံးမကြွလာကြကြွလာကြတယ်တနည်းကြတော့ရှင်မောဂလာကပြုံးပြုံးတော့လက္ခဏာမထင်ကြတယ်သူရဟန္တာပဲဟာကိုရဟန္တာပြုံးနေဆိုတော့သူကအကြောင်းရှိရမယ်ဆိုပြီးတော့သူကမေးတာကိုအရှင်မောဂလာနဲ့ဘာဖြစ်လို့ပြုံးလဲမေးတာဟာဒါရှင်မောဂလာကမပြုံး ဘာလို့လဲဆိုသူရှင်လက္ခဏာကယဟန္တာတော့ယဟန္တာပဲယဟန္တာပဲသူမှမသိပဲဟာသူကျုံးတဲ့အကြောင်းသူမသိဘူးမသိတော့တရားပြောလို့ရှိရင်သက်တည်မရှိပါမရှိနဲ့တော့ကြလို့ရှိရင်ရှင်မောက္ကလာကြီးတကားလားမဟုတ်ဘဲနဲ့ဟာလေကြောက်ပြောတယ်ဆိုရင်တော့ကြတကားလားမကောင်းတဲ့နဲ့ဖြစ်နေအောင်ဘာမှယုံကြည်ပဲနဲ့အဲ့ဒီပြောတဲ့ပုဂ္ဂိုလ်လည်းအကုသိုလ်ကြီးပွားနေအောင်ဒါကြောင့်ရှင်မောက္ကလာကတည်းကမပြောတရားရှိကြမှမေးပါတဲ့ဒီဥစ္စာဟိုကြမှမေးပါတယ်ဟိုကြမှဖြေပါမယ်အခုမဖြေကြဆုံးနေတော့သူပိတ်တယ်ဒါနဲ့ဆုံးခံနေတယ်သွားလို့ဆုံးနေပါတယ်လည်း ခံပြီးတော့ဆုံးနေပါလေဖုံးဝေးပြီးတဲ့အခါမြတ်စွာဘုရားကရောက်တဲ့အခါဒီလက္ခဏာမကြီးရမေးဒီမောကလာနဲ့ဒီတော့ကေသုတောင်ကဆင်းလာတဲ့ခါကလာအရှင်ပြဟိုတနေရာမှာလေးတဲ့သူကနေရာနဲ့နေမှာပါပဲကိုစားတဲ့နောက်မှာပါဘူးဟိုမှာပဲဘယ်နာအဆင့်မှာဘလောက်မှာသူပါမှာပေါ့ပဲသိပင်နာမှာရှိမှာပါပဲအဲဒီနာမှာရှင်ပြပြုံးတယ်ရှင်ပြပြုံးတယ်ပြီးတော့ဘာကြောင့်လုံးလို့မေးတယ်အဲမေးတော့ကိုရှင်ပြပြောသေးတယ်ဗျာဘုရားရှိကြမှာပဲမေးပါလို့ဆိုရဲတဲ့ အဲ့ဒါပဲမြတ်စွာဘုရားရှိတော့ရောက်ပါပြီတဲ့အဲ့ဒါဘာကြောင့်ပြုံးတော့ပါတော့လို့ပြီးတော့ရှင်မောဂလန်ကပြောတယ်အရှင်အရှင်လက္ခဏာတဲ့အဲဒီလိုသေသုတော်မှာဆင်းလာတဲ့အခါမှာတဲ့ငါထူးဆန်းသောတ attva တခုသွားတွေ့တယ်ထူးဆန်းတ attva ဆိုကောင်းငင်မှာတဲ့သူသွားနေတယ်အယိုးစုပဲအယိုးကြီးတယ်ပဲအကုန်လုံးတခါတယ် အယိုးကြီးတဲ့အကုန်လုံးခြေတော်ခေါင်းလည်းရောအယိုးကြီးတဲ့အသားမရှိဘူးသူကအယိုးမှာပွဲဖြူလို့တဲ့ခါလဲအယိုးကြီးအယိုးကြီးကောင်းကြီးနဲ့နဲဘူးတဲ့ကြီးကြီးပဲတဲ့ဒီကောင်းကြီးကအဲ့ဒါကြီးကကောင်းငင်မှာသူကြီးနေတယ်တဲ့သူ့နောက်ကလည်းလိုက်ပြီးတကားလားကြီးတယ်လဒတွေကလည်းလိုက်ပြီးတော့ဆိတ်လိုက်ကြထိုးလိုက်ကြတာတဲ့ခါလဲဟာကျုပ်ထွေးလို့ပဲတဲ့ခါလဲအနံကြောက်ပြကောင်းတယ်တဲ့ကြီးတယ်လဒတွေကလည်းအတင်းလိုက်ထိုးကြတာပဲတဲ့သူ့ကို ထိုးတော့သူခမညာလည်းပဲနာလုံးကျင်လုံးလို့အော်ယင်ပြီးတကားလားကဲပါအောင်ယူပါအောင်စသည်ချင်းတခါလဲကြီးကြီးတောင်းတောင်းအသားနေနဲ့အော်ပြီးတော့ပြင်းနေတဲ့တတ်တော်ကောင်သူကတွေ့တယ်သူပြောတာဟာသွားတွေ့တော့ကလည်းအဲ့ဒါတွေ့ရလို့ပြုံးတယ်တကယ်စင်စစ်တော့ဒီတတ်တော်ကြီးသနာပြကောင်းတာဘာပြုံးကြကောင်းလဲလို့ပြောကြရှိတာပေါ့လေပြောရင်လည်းသူသူ့မှာတော့ကတဲ့ဒီလိုတတ်တော်များလည်းပဲလောကရှိသေးသကူ လို့ဒီလောက်ထူးဆန်းတဲ့တ attva ဒီလောက်ဒုက္ခတွေရောက်ပြီးတော့နေတဲ့တ attva ရှိကြသေးသကိုလို့သူစိတ်ထဲမှာဖြစ်ပြီးတော့သူဘာဖြစ်လာလဲဆိုတော့ဩကိလေသာမကင်းသေးလို့ရှိရင်ဒီလိုတ attva မျိုးလဲငါလည်းပဲရှိကလည်းပဲဖြစ်ခဲ့ပြီနောင်လည်းပဲဖြစ်နိုင်သေးတယ်ဒါကိုသူကမြင်တာပေါ့ကိလေသာမကင်းတဲ့ပုဂ္ဂိုလ်မှလို့ရှိရင်အเจ้าမညို့တဲ့ဒီနေ့မှာဒီလိုပြိတ္တာမျိုးလည်းဖြစ်နိုင်တယ်အကျိုးပြိတ္တာ ဒီလိုပြိတ္တာပြင်းပြီးတော့ဒါကလည်းပဲတနည်းနဲ့လွတ်တာမဟုတ်ဘူးအကြကြီးသူစားဒီတာအသက်ကခြေကခြေပါပြီနဲ့သစ္စာတ္တဝါတွေတော့အသက်ဟာတည်းကျမ်းမာရေးတွေအသက်ရှင်ရေးတွေသိလောက်ရတာလူကြီးလောကမှာတည်းအသက်ကလေးသိရအောင်လို့ဟာဟုတ်လားအမှုမဲ့မှမဲ့နေတယ်မသိဘူးอืมသိုံများသွားကြည့်မှသိတဲ့တယ်သိကောင်းတာပဲဟိုကဒီလူတွေကနေပြင်းတယ်လို့ဟိုမှာအသက်မကျွနိုင်လို့လေပေးထားတယ်ဘာလို့လဲကြောက်ကြသိကောင်းတယ်ဟိုမှာအသက်ကလေးတစ်ခုရှိအောင်လို့အနံလောက်ရတယ်တောင်းသိတယ် အဲ့ဒီကြိတ်တာတွေကြတော့သူကမသေးဘူးသူကသစ္စလက်ကဘယ်ဟာသိကုတဲ့ပုဂ္ဂိုလ်ဘယ်ဟာရှိနေမှာတော့လို့ဘယ်မှာသိမကူကြီးတွေလက်သားတွေလိုက်နောက်ကထိုက်လို့တဲ့ပုံပယ်သွားလို့ဘာမှဖြစ်ဘူးသူကပြန်ပြီးပဂရိတဲ့အသာပြည့်နေတာသူကအဲ့ဒီအယူသူတိတာလည်းအယူတွေပြည့်နေတယ်ဒီနေ့လည်းပဲအသာသူတိတာလည်းရှိတယ်တိတာတွေအစုံမဲ့မနေဘူးသူကရှင်မောက်ကလန်တွေ့တာတွေတစ်နေ့ပြီးတစ်နေ့တစ်နေ့ပြီးတစ်နေ့တစ်နေ့ကိုဟိုသတ္တဝါတကောင်တွေ့လားနောက်တစ်နေ့ကျတကောင်တွေ့သူအများကြီးပဲဟိုမှာပြည့်ကြတယ်အဲ့ဒါတွေတွေ့တိုင်းတွေ့တိုင်းဟာသူစိတ်တဲ့ ဒီလောက်ထူးဆန်းတဲ့သတ္တဝါဒီလောက်ဒုက္ခရောက်အောင်လို့ကြိုးပေးတဲ့မကောင်းမှုကအကုသိုလ်ကြိုးပေးပြီးတော့နေသတ္တဝါတွေလောကရှိရသေးတယ်ကူငါတို့လည်းဒီလိုပြိတ္တာဖြစ်ဖြစ်စေနိုင်တဲ့အကုသိုလ်တရားတွေကိလေသာတရားတွေဖြင့်ကုန်ငိမ့်သွားပြီဒီလိုဘဝမျိုးတွေဘဝဆိုးတွေဖြင့်မဖြစ်ရတော့ဘူးလို့သူ့ရဲ့ပြည့်စုံတဲ့တရားရဲ့ဂုဏ်တွေကိုနှလုံးသွင်းပြီးတော့ပြုံးတာကိုသူ့ဟာလေးကိုအာရုံပြုပြီးတော့သူတရားပြည့်စုံတာလေးအာရုံပြုပြီးပြုံးတာဘုသတ္တဝါပြုံးတာမဟုတ်ဘူး ပြုံးတာကလည်းသူကပြုံးကောင်းမယ်အခုလောကလူတွေပြုံးတာမျိုးတော့မဟုတ်ဘူးလူတွေပြုံးတာနဲ့တော့တော့ကွာနေဉာဏ်သာပြုံးတာတော့ကွာနေတယ်သူကတော့ဘဝဆင်းရဲတယ်အနာမတက်ကတန်မြာခုနကပြောခဲ့တယ်မနိုင်ရှင်မရေတွက်နိုင်တယ်တန်မြာကြီးတစ်ယောက်လုံးပါတယ်တွေ့သွားမယ်ဆင်းရဲတယ်ဒါတွေတပြုံလုံးချင်းငြိမ့်သွားပြီလို့အာရုံပြုပြီးတော့ပြုံးတာပေါ့တော်တော်ပြုံးလိုက်တယ်ကိုယ်ကရဟနာမပြုံးပြုံးတာပဲဒီချင်းပုဂ္ဂိုလ်ဆိုလို့ချင်းတခါလဲအနာဖဲ့ပဲပဲကိုရီချမှာတခါလဲသူက ဉာဏ်နာမပြုမှုနဲ့ပြုမှာအဲ့တော့အဲ့ဒါအရှင်မောက္ကလံပြုံးတာတွေအများကြီးဟိုမှာတတ္တဝါတွေအယိုးစုမဟုတ်ဘဲနဲ့အသာစုတွေလည်းရှိတယ်အဲ့ဒါတွေကဘုရင်ကြီးတုန်းကသူနွားသားယောက်ျားတွေပါလေဖြစ်လာတာတွေပါသူရဲစစ်စစ်တွေလှုပ်လာလို့ဒါတွေကနေပြီးငရဲကနေပေါင်းများစွာငရဲတွေမှာဝီစင်ငရဲတွေမှာကြည့်ပြီးဒုက္ခခံရပြီးဒီကလည်းအဲ့ဒီကလွတ်လာတော့ကံကျွင်းလေးကနေပြီးကျိုးပြီးလို့ပြည်တာတွေဖြစ်နေတာလေအယိုးစုပြည်တာတွေရှိတယ်အသာစုပြည်တာတွေရှိတယ် စုံမဲ့ဒိဋ္ဌာတွေကတော့တော်တော်ကိုစုံပါတယ်ဒီမှာအဲဒီအဲဒီတော့ပြိဋ္ဌာပြခြင်းအကြောင်းတွေကင်းချင်းသွားပြီပြီးတော့ရှင်မောက္ကလန်ကြီးအောင်ပြုတယ်ဟုတ်လားသူဘောဓဘာတိနဲ့ဖို့ရောက်တယ်ဆိုရင်အဲဒီတော့ပြိဋ္ဌာတော့မပြရတော့မရဲလည်းမကြရတော့အဲဒီမရဲတိဋ္ဌာန်ပြိဋ္ဌာကြောက်စင်နိုင်တဲ့ကိလေသာတွေတခါလဲငြိမ့်ပါတော့အဲဒါငြိမ့်ပါတော့အဲဒါဒိဋ္ဌာဓမ္မပြီးနေဘူးတာ အဘိနိဗ္ဗာန်ငြိမ့်သွားတယ်တဲ့သောတာပတ္တိမရောက်တာနဲ့အပယ်လေးပါးကြောင်းသင်နိုင်တဲ့ကိလေသာတွေဒီခါတိုင်းငြိမ့်သွားတာဟောသဒ္ဓါမိမရောက်လို့ရှိရင်လည်းပဲအဲကျန်တဲ့ကိလေသာတွေကသက်ပါကွင်းငြိမ့်ဝင်တော့ရတော့သူ့တော်လည်းပဲသူကသိရမရှိဘူးသူကဘာကိလေသာလုံးဝငြိမ့်မယ်လို့တော့မရှိဘူးကာမရာဂတွေအကျန်းနေနေနူးညံ့သွားတယ်သိမ့်မွေ့သွားတယ်နည်းနည်းရော့သွားတာပေါ့လေသိမပြင်းထန်တော့ဒါကအနာဂါမိမရောက်လို့ရှိရင်ဖြင့်ကာမရာဂပြာပါလားတွေ ကာမအာယုန်တွေပါတဲ့စိတ်တွေဇာဘာရဒေါသစိတ်တွေခါလဲအကုန်လုံးကိုငြိမ့်ပါအရဟတမရောက်တဲ့ခါကာလကျတော့ကိလေသာတွေကုန်ကြီးမယ်လောဘဒေါသမောဟဘာမှကုန်မရှိတော့ဘူးအကုန်လုံးကုန်ကြီးအဲ့ဒါကိုဒိဋ္ဌဓမ္မသိမြင်ပြီးတော့သစ္စာလေးပါးတရားရှိကုန်သည်ဖြစ်ဝါသစ္စာလေးပါးတရားကိုသိမြင်ကုန်ပြီနေဖြစ်ပဲဘိနေဟူတာငြင်းရတော်မူကြလေကုန်၏ငြင်းရပါကြတယ်တဲ့ကိလေသာဆင်းရဲတွေငြိမ်းသွားတယ်ကိလေသာဆင်းရဲငြိမ်းတော့ကိုကာနေငြိမ်းကာကနေဒီတကလားအကျိုးမဲ့ဘဝဆင်းရဲတွေ ဇာတိဒုက္ခသရဒုက္ခစသည်အကုန်ငြိမ်းပေါ်တယ်အဲဒီလိုငြိမ်းသွားကြတယ်တဲ့အဲငြိမ်းပြီးတော့အဖြစ်တော့နတေဒေထောပုဂ္ဂိုလ်တို့သည်မာရတမမင်းဝါမငါးပါးဤဝတာနုကအလိုသွလိုက်ကုန်သည်အဲနမနမဖြစ်ကုန်အဲနတိမာရဝတာနုကဒေထောပုဂ္ဂိုလ်သည်မာရဝတာနုကမမင်းအလိုသွလိုက်ကုန်သည်နမဟုတ်ကုန် မာရတမမင်းပါတကူအစေကံပုဂ္ဂိုလ်တို့ဒီနာမဟုတ်ကြကုန်အဲမမင်းအလိုမလိုက်တော့ဘူးတဲ့ဒီတုန်းကဆိုလို့ရှိရင်တော့ဒီဝဗုဒ္ဓမှာခေါ်တဲ့မာနသားကြီးအတက်ရှိတဲ့ကာမဂုဏ်အာယုန်နဲ့ကိလေသာတွေကိုလက်ခံပြီးတော့ကိလေသာတွေခိုင်းနေခိုင်းနေလုံးတာပေါ့။နောက်ကိလေသာမာနလည်းရှိတယ်ကိလေသာတွေခိုင်းနေခိုင်းလို့ရတယ်။ခန္ဓာမာနခန္ဓာအလိုလိုက်ရတယ်။အဲအပိသင်္ခါရမာနကုသကအကုသကနေအလိုလိုက်ပြီးတကလားရှင်းနေကြတယ်လောကသတ္တဝါတွေ။ မေစုမာနေတဲ့ပင်မဲနှိမ့်သက်တာလည်းခံပြီးတော့နေကြအဲ့ဒီလိုမခံရတော့ဘူးလို့ဆိုတာမှငါကလက်တွင်းကလုံးဝလွတ်သွားပြီလို့ဆိုတယ်။ဆိုင်ပါတယ်ဆိုတာ။နိဗ္ဗာန်သိ၍တရားတွေမှလေသိသူငြိမ့်လေသည်မှလေသိသူငြိမ့်လေသည်နိဗ္ဗာန်သိ၍တရားတွေ မှလေရှိသူငြိမ်းရသည်နိဗ္ဗာန်ပြီး၍တရားတွေ့မှလေရှိသူငြိမ်း မှလည်းရှိသူရေတတာမှတတာမှသတိတရားနဲ့ပြည့်စုံကြကုန်သောမှလည်းရှိကုန်သောအမှပြုရရှိကုန်သောရေခြင်းယောဂီပုဂ္ဂိုလ်တို့သည်မှလည်းရှိကုန်နိဗ္ဗာန်သိ၍ဣတိညာယဣဒံထိုနိဗ္ဗာန်အညာယသိ၍နိဗ္ဗာန်လည်းသိသိတာဓမ္မသိမြာမြာပြီးတော့တရားရှိကုန်ပြီတွေ့ရပြီးတော့တရားရှိကုန်တရားတွေ့သွားပြီသစ္စာလေးပါးတရားတွေ့သွားပြီတွေ့ပြီပါဖြစ်တော့ငြင်းအေးသည်အဘိနိဗ္ဗူတာငြင်းအေးတော်မူကြလေကုန် သစ္စာလေးပါးတရားသိသွားတယ်သောတာပန်ဖြစ်တဲ့ဆိုရင်ပယ်လေးပါးကြလို့တဲ့ကိလေသာတွေငြိမ်းသွားတာနော်ခုနမှတ်သားကြအောင်လားဇင်မောကလာကြီးပြုံးတယ်လို့ပဲသောတာပန်ဖြစ်တိုင်းကိုယ်လည်းပြုံးနိုင်ပါတယ်သူလည်းဒီအပယ်လေးပါးတော့မဖြစ်တော့ဟုတ်လားအာကိလေသာတွေကငြိမ်းပြီးတော့သရကံဖြစ်ရင်လည်းပဲကိလေသာတွေကငြိမ်းတယ်အနာဂတ်ဖြစ်တဲ့အခါကာမရာကဇာဝရတွေငြိမ်းသွားတယ်ယဟနာဖြစ်တဲ့အခါကိလေသာတွေအကုန်လုံးငြိမ်းပြီးတော့သွားလိမ့်ပြီတဲ့အဲလိုငြိမ်းသွားတဲ့ပုဂ္ဂိုလ်ပါဖြစ်တဲ့နာတိမာရသ နာကျင်မာရဝတ္တနုကသေတော်ပုဂ္ဂိုလ်သည်နာမာရဝတ္တနုကမမိန်အလိုလိုမလိုက်ရကုန်မမိန်အလိုမလိုက်ရတော့ဘူးဘုရားရမယ်ဟုတ်လားဟုတ်တယ်လူလူတယောက်ရဲ့အလိုလိုက်နေတဲ့ပုဂ္ဂိုလ်တွေရှိတယ်လူလူတယောက်ရဲ့ဩဇာကဖြစ်ပြီးလူလူတယောက်ရဲ့နောက်လိုက်လိုလိုက်မင်းသွားလိုက်ဆိုသွားထိုင်အောင်ဆိုထိုင်ကောင်းဆိုထမမဲတာလဲခါနေရတယ်လို့ပုဂ္ဂိုလ်တွေရှိတယ်အဲအဲ့ဒီလိုဥစ္စာမျိုးအခု မင်္ဂါပါရဲ့အလိုလိုက်နေရတယ်တဲ့သတ္တဝါတွေကမင်္ဂါပါဒီဝဗုဒ္ဓမာရဲ့အလိုလိုက်နေဒီဝဗုဒ္ဓမာဆိုတာမာနသားပေါ့လေမာနသားကကာမဘုံကာမအယုန်တွေကိုပါရပြီးတကလည်းကာမဘုံနဲ့နေတာကိုကြိုက်တာပေါ့အဲ့ဒီတိုင်းပဲသတ္တဝါတွေကလုံနေကြတာကာမဝါယုန်လည်းပြောနေတယ်သူ့လိုသူကမခိုင်းတော့လည်းပဲသူ့လိုလိုက်နေတယ်လို့ဆိုရတာပေါ့လေပြီးတော့ကိလေသာမာနေကတော့သိသိချာချာပါပဲကိလေသာမာနေကတော့လောဘကခိုင်းလိုက်ရင်လည်းပဲဟုတ်လားလူတွေလောဘကခိုင်းနေတယ် ကိုယ်စိတ်ထဲကနေပြီးဘာလုပ်လိုက်အောင်ဘယ်သွားလိုက်အောင်ဘယ်သူနဲ့စကားပြောလိုက်အောင်အဲဒါခိုင်းတယ်မလုပ်ချင်မမနေရဥသာလုပ်ရတာလားဒေါသကခိုင်းညာနဲ့မပြောလိုက်အောင်ဘသူသွားပြီးတကလားဆဲလိုက်အောင်ဆိုလိုက်အောင်ဟိုသွားပြီးရိုက်လိုက်ဘာလုပ်လိုက်ညာလုပ်လိုက်စသည်ဖြင့်ခိုင်းတယ်အဲ့ဒါကြီးလုပ်ရတယ်လုပ်တော့ဘုံတော်တော့ရာဇုံမှုတွေရောက်ပြီးတကလားဘုံတော်ထောင်ကြတဲ့ပုဂ္ဂိုလ်တွေကြာဟောမှာအဲပြီးတော့နေမျိုးရောက်ပါပဲဟုတ်ပါတယ်ဒုက္ခတွေအများကြီးရောက်တယ်လို့ အဲဒါလောဘခိုင်းတာလို့ဒေါသမောဟမာနကိလေသာခိုင်းတာတွေလုံးကိလေသာမှအလိုလိုက်နေကိလေသာမှအလိုလိုက်တော့ကုသကအကုသကနဲ့အလိုဝလိုက်လိုက်နေရတယ်ဒီကံနေကောင်းစားချမ်းသာဖို့ရလုပ်နေရတယ်ဒါလည်းခန္ဓာတွေအလိုလိုက်နေရတယ်ခန္ဓာတွေဟုတ်လားခန္ဓာတွေရပြီဒီကရခန္ဓာတွေကိုမွေးမြူဆောင်ကြပြီးလိုလိုက်နေရတယ်။အမေစုစေသေမင်းကြီးလိုကတော့မလိုက်လို့ကုန်ပြည့်ဘူး။ခန္ဓာတွေရှိမှတော့သိရတော့တာပဲနဲ့မှန်တယ်။ငုံခါတော့တာအဲ့ဒါတော့လိုလိုက်နေတယ်။အဲ့တော့မန်၅ပါးကြီး တ္တဝါတွေကမင်္ဂပါလိုလိုက်နေကြအဲ့ဒီပုဂ္ဂိုလ်ကတဲ့ခုပြောတဲ့ယဟနာပုဂ္ဂိုလ်ရောက်သွားပြီနော်ဟုတ်လားသောတာပန်ဆိုရင်လည်းသောတာပန်အလိုက်ပေါ်လေခုနှစ်ဘဝတဲ့ပူပြီးတကလားသူဟာဒီမင်္ဂပါရဲ့လိုမလဲရတော့ဘူးသရဂံဆိုရင်နှစ်ဘဝတဲ့ပူပြီးမလဲရဘူးအနာဂံဆိုလို့ရှိရင်အဲတဘဝတဲ့ပူပြီးတော့လိုမလဲရဘူးယဟနာဆိုတော့ဘယ်ဘာမှလိုမလဲရတော့ဘူးကောမျက်မှောက်ဘဝကစပြီးတကလားအဲဒီမင်္ဂပါရဲ့အလိုလိုမလဲရတော့မင်္ဂပါရဲ့အစီကံမဟုတ်တော့ဘူးတဲ့မင်္ဂပါရဲ့ကျွံပွားမှလွတ်ပြီလို့ဆိုလိုတယ်သိကောင်းတယ်နေရာကြီး ခိုင်းဆိုရငါမှာအကြာဤလိုမလာဤငါမှာအကြာဤလိုမလာဤနောက်လိုက်စေကမဟုတ်ပြီငါမှာအကြိုက်လိုမလာဤနောက်လိုက်စေကမဟုတ်ပြီငါမှာအကြိုက်လိုမလာဤ နောက်လိုက်စေကမဟုတ်ပြီကဲဆိုငါမှအကြိုက်လိုလိုက်တဲ့ပုဂ္ဂိုလ်လည်းအလိုလည်းမလိုက်ရပါဘူးတဲ့ဒီဝဗုဒ္ဓမိုင်းအလိုလည်းမလိုက်ရတော့ဘူး ကိလေသာမိုင်းအလိုလောဘဒေါသအလိုလဲလိုက်ပြီးတော့မနေရတော့ဘူးနောက်ကိုဒီသင်္ခါရမခန္ဓာမမစ္စုမန်တို့ရဲ့အလိုလဲမလဲရတော့မငါးပါးအလိုမလဲရတော့ငါမမငါးပါးကြီးအစေကမဟုတ်တော့ပါဘူးတဲ့နောက်လိုက်ဟုတ်လားကာယနောထနေတယ်ဒါပေမဲ့သိချင်းကာယနဲ့တွဲကြမရှိဘူးဒါပဲလူကအသုံးကလည်းပြပြင်းတော့ဒီသင်စကလုံးတွဲလိုက်လို့ရှင်လည်းအနေတိပဲပြည့်ကုန်မှာလားဒါပေမဲ့တင်းထားတော့တာငါးမှအကြိုက်လိုမလိုက်ငါးမှမငါးပါးကြီးအလိုတို့ လိုက်ရတဲ့ပုဂ္ဂိုလ်ဘဝမှာလွတ်ပြီးကျွတ်ပြီးတဲ့အဲတော့နောက်လိုက်အစီကမင်္ဂလာရဲ့နောက်လိုက်အစီကဟုတ်လားနောက်လိုက်အစီကဆိုတာအဲဒီဆရာသမားဖြစ်တဲ့ရှင်ဖြစ်တဲ့ပုဂ္ဂိုလ်ပြောတာအတိုင်းကလုံနေရတာပဲအဲဒါကမှနည်းနည်းသိလို့ရပါသေးတယ်လောကမှာအရှင်သခင်တွေပါတယ်ကြောက်ရတယ်ဆိုပေမဲ့လို့မကိုလိုကလိုဖြစ်သေးတယ်သူကအခုဒါတွေကမှအသိလို့မရဘူးသင်လောဘဒေါသမောဟတွေဘာမှသိလို့မရဘူးဘယ်မှပုံလို့မဖြစ်ဘူး လို့ကျင်မဘူးဆိုလို့မရဘူးခိုင်းနေတာကနောက်ဆုံးမေစုမာကြီးကသာဆိုးသေးသေမင်းကြီးကတော့တဘွားသေနောက်ဆုံးကျသေရတာကြီးတယ်မသေးလို့ကိုဖြစ်ကုန်တယ်ဘူးကွာအဲဒီမေစုမာတိုင်အောင်ပေါ့လေမန်၅ပါးကြီးအလိုမလဲရောင်မန်၅ပါးကြီးအစီကံမဟုတ်မန်၅ပါးကြီးအစီကံဘွားမှာလွတ်ပါပြီတဲ့ဒါကိုပြတာပေါ့ဟုတ်လားအမေကလည်းပဲအဲ့ဒါပဲမေးတာပဲပြရလက်သာပြတာသုံးသွားပါပြီအဲဘာတော့ ပြန်ပြီးတော့နည်းနည်းလေးရှင်းပြီးတော့ပြောရေရင်ကြောက်ပွဲသမုတ်ဝယ်မြစ်လေရေရင်ကြောက်ွယ်သမုတ်ွယ်ရေလေကြော၌မျောကြရှာရေလေကြောမျောပြီးတော့နေကြတပွဲကောင်းတဲ့ရေနေနဲ့ရှိတဲ့မုတ်ရလေကောင်မှာရင်ကြောမျောနေကြသည်။အိုအိုသေးသွမ်းမို့လူသုံးမျိုးကိုကိုကိုရဟောပြပါအဲ့ဒီ ပုဂ္ဂိုလ်တွေအိုချင်းသိရင်တရားလည်းကောင်းမွန်နေစေနေလို့အဲ့ဒီပုဂ္ဂိုလ်တွေပုဂ္ဂိုလ်စရာအိုချင်းသိချင်းမှလုံးမြောက်တဲ့တရားဟောပြပါလို့ဆိုလိုတယ်။ပြီးတော့အဲသူ့အတွက်လည်းပဲဒီဒီဖြစ်ဟာဒါမျိုးတစ်ဖာမဖြစ်ရအဲဒီဆင်းရဲမျိုးတစ်ဖာမဖြစ်ဖို့ရဒါမျိုးတစ်ဖာမဖြစ်ရကျွန်းမှန်ကျွန်းအားဟောပြပါသူ့လည်းပဲ ကျွမ်းမှဖြစ်တဲ့မိဂွေအမှန်ဖြစ်တဲ့တရားဟောပြပါလို့ပြောတော့မြတ်စွာဘုရားအဲဒီတိုင်းဟောပြမယ်လို့ပဋိညာဉ်ပေးပြီးတော့ဟောလဲဆိုတော့ကြောင်းကြကင်းစင်ကြောင်းကြကင်းစင်သွန့်လွတ်လင်ထိုးပင်ခိုရာဖြစ်တော်သည်အဲကြောင်းကြကင်းစင်အောင်အားထုတ်သွက်ကင်ထတာကိုသွန့်လွတ်နိုင်အောင်အားထုတ်သွက်ကင်ထတာကင်းပေါ်အောင်အားထုတ်အဲ့ဒါမိကိုရပဲသွားကြောက်ပါဖြစ်ခဲ့ယုံနာနေမှာကြောင်းကြမှုကိလေသာတွေမဖြစ်အောင်သွက်ကင်မှုတဏှာကင်းပေါ်အောင်အားထုတ် လူတိုင်းလူတိုင်းသာတသင်္ကန်းနိဗ္ဗာန်ရောက်နေတာ အာဟုရဖြစ်နေတာပဲနောက်ဆုံးကြရင်ယုံနာသင်္ခါရညင်းတဲ့နိဗ္ဗာန်တကယ်အာဟုရကြီးကိုရောက်သွားမယ်အဲ့ဒါကိုပြောတယ်အဲ့လိုရောက်သွားရင်ဘာလဲဆိုတော့ကအဲမအိုးမနာမသေးရဝိညာဉ်နာရင်သိခြင်းသရမေစုပိတ်ခင်ဝိညာဉ်နာရင်သိခြင်းလုံးဝကုန်တာဖြစ်တဲ့အဲ့ဒီတရားဟာတဲ့ကြောင့်ညကင်းစင်တဲ့တရားသွက်ကဲ့မှုလုကင်းတဲ့တရားသူဟာနိဗ္ဗာန်ပဲလို့ဆိုတယ်သူဟာနိဗ္ဗာန်ကိုဆိုသည် အဲဒီနိဗ္ဗာန်ကိုသိရင်ဒီနိဗ္ဗာန်သိအောင်လုပ်ရပြီးတော့ဘယ်လိုလုပ်ရမလဲဆိုမှတ်လေရှိသူရေသတာပတာမှားရကုန်တော့ရေကျင်ပုဂ္ဂိုလ်တို့တွေသွားကြောက်ပါသိခဲ့ကြုံတာနေကိုအမှားရနေတဲ့ပုဂ္ဂိုလ်တွေဟာယောဂီပုဂ္ဂိုလ်တွေဟာဣတိညာယဤနိဗ္ဗာန်ကိုသိသွားတာပါပဲနိဗ္ဗာန်ပြင်ပါဒိဋ္ဌာမှာသစ္စာလေးပါးတရားကိုမြင်သွားတယ်နိဗ္ဗာန်သိ၍တရားတွေ့မှလေစီတူငြိမ့်နေပြီအဘိနိဗ္ဗုဒ္ဓအဲဘယ်လေးပါးသောတာပတိမရောက်ရင်ဘယ်လေးပါးကြတဲ့ကိလေသာတွေငြိမ့်နေအနာမိမရောက်လို့ရှိရင်ကာမရာဇဝါဒတွေငြိမ့်နေ အရတမရောက်တဲ့ခါကျလုံးလုံးငြိမ့်ပါအကုန်လုံးဘာမှမရှိဘူးငြိမ့်ပါငြိမ့်တော့လို့ရှင်ဘာဖြစ်လဲဆိုတော့ငါးမှအကြိုက်လုံးမလိုက်နောက်လိုက်စေကံမဟုတ်ဘူးငါးမှမငါးပါးတော့မလိုက်ရတော့မငါးပါးအစေကံမဟုတ်တော့ဘူးမငါးပါးအစေကံမောကလွတ်သွားပြီတဲ့သိချင်းသိချင်းဆိုတဲ့တရားတရားပေါ်လေမသိရတော့ဘူးသိချင်းတရားအနှိမ့်သက်မခံရတော့ဘူးလို့ဆိုလို့အဲဒီတရားကိုဒီတရားပြည့်စုံအောင်လို့အခုရေတတာရနဲ့အမှားရပြီးတကလားကိုအားထုတ်နေကြတာကိုအဲကျူးစားပြီးတကလားဒီ မင်္ဂပါရဲ့လူကိုမလိုက်ရအောင်မင်္ဂပါရဲ့စီပွန်းစီကံဘဝကလွတ်သွားအောင်အထူးအားဖြင့်ကိလေသာမှန်နေပါလေဒါရင်းငင်းတော့မှာယူစားပြီးဒီကလာအားထုတ်ကြဖို့ပဲဒီဟာသိရတယ်သုံးနဲ့သုံးပါဒီကပ္ပတော့တရားဒေသနာတော်၌မြတ်စွာဘုရားဟောတော်မူပြီးတိုင်းသွား၆ပါးနဲ့ဖြစ်ကြုံနာတို့ကို အမှားရခြင်းတတိတရားနဲ့ပြည့်စုံကြ၍ ။သွားကြောက်ပါနဲ့စိတ်ကယုံနာနဲ့သတ်သောကြောင်းကြမှုကိလေသာစိတ်ခွင့်သင်္ဃာအားဖြင့်ငြိမ်းရာအဲဆွဲကြိုက်မှုတဏှာသင်္ဃာအားဖြင့်ငြိမ်းရာဖြစ်သောသင်္ဃာနိဗ္ဗာန်လို့သူတိုင်းမှတ်တယ်။ရောက်ကြ၍ထိုသင်္ဃာနိဗ္ဗာန်သို့ဆက်ရောက်သောဝိပဿနာညာအစဉ်စဉ်ရင့်တန်ကြ၍ဆင်းရဲခတ်သိမ်းတို့၏လုံးဝငြိမ်းရာဖြစ်သောဝိဉ္ဇနာချင်းသိချင်းတရားတို့၏လုံးဝငြိမ်းရာဖြစ်သောနိဗ္ဗာန်တရားစစ်ကိုအရိယာမဉ္ဇဏ် ၄ပါးတော့ဖြင့်သီယမညာပညာ၄ပါးတော့ဖြင့်သိမြင်ကြ၍သစ္စာ၄ပါးတရားကိုသိမြင်ကြပြီးလင်အပယ်၄ပါးကြစဉ်နိုင်သောကိလေသာဆင်းရဲအစရှိသောအလုံးစုံသောကိလေသာမီငြင်းကြသည်ဖြစ်၍မင်္ဂပါ၏အလိုသို့မလိုက်ရသောမင်္ဂပါ၏သေကံဘဝမှာလွတ်ကြသောယဟန္တာပုဂ္ဂိုလ် မြဖြစ်သောရောက်ကြရဆင်းရဲခါတင်ကြီးရဖြစ်သောနိဗ္ဗာန်တသောသင်ညာစွာဆက်ရောက်ကြပါစေကုန်သတည်း